ဒီနေ့မြန်မာသက်ကရက်1383ခုနှစ်တဘောရဲလာစုပ်9ရက်ခရစ်သက်ကရက်2012ခုနှစ်ဖေဖော်ဝါရီလ12ရက်မြန်မာနိုင်ငံရဲ့အရေးကြီးဆုံးသောပြည်ထောင်စုနေ့တိုင်းသားများစီလုံးညီညွတ်လို့လက်မှတ်တွေထိုးနိုင်တဲ့ပြည်ထောင်စုနေ့တနည်းအားဖြင့်ငြိမ်းချမ်းရေးရတဲ့နေ့လို့ဆိုရင်လည်းရတယ် မြန်မာနိုင်ငံမှာအမတန်ရေးကြည်တဲ့ငြင်းချမ်းရေးယူနိုင်တဲ့နေ့ဟာဒီဖေဖော်ဝါရီလ12ရက်ပဲအဲဒီတော့ဝိဇ္ဇနလည်းအခုငြင်းချမ်းရေးရကြောင်းဖြစ်တယ်မဟာသမယသူကြီးကိုလေ့လာနေတဲ့အချိန်တွေလက်တက်တက်ဆိုင်ဆိုင်သွားပြီးတော့ကြုံနေတယ်ပြီးခဲ့တဲ့ဘက်တုန်းကတကြတာကေဝမင်းသားများ ဟိမန္တာတော်ရဲကိုခေါ်သွားပြီးအဲ့ယဟန်တွေကိုမြတ်စွာဘုရားကုဏလာအဲ့နာမှာတရားဒေသနာများဟောလို့သောတာပန်ဖြစ်တဲ့ဖြစ်တဲ့အဆင့်ရောက်သွားပြီသောတာပန်ဖြစ်တာနဲ့တပြိုင်နက်သူတို့ရှေးကလောက်ခဲ့တဲ့ကုသိုလ်ပါရမီတွေရှိတဲ့အတွက်သောတာပတ္တိမက်ကိုရတာနဲ့တပြိုင်နက်ထိုမက်ကြောင့်ပြီးစီးတဲ့မက်ကတိဋ္ဌဆံပြီးခဲ့တဲ့ဘတ်တော်ဦးစင်းပြောတဲ့စကားလုံးနဲ့နဲ့မှားသွားတယ်မက်ကတိဋ္ဌိဆိုတဲ့ပါဇက်ကရောင်သွားထွက်မိတယ် နော်မကတိဋ္ဌဇံလို့မှတ်ပါလုံးကြီးတယ်မပါဦးဇင်းတော်ပြောနေကြတိဋ္ဌိတိဋ္ဌိဆိုတော့အဲ့ဒါကပါဇက်ထဲကျိုးနေလို့မှားပြောမိလိုက်တာမက်ကြောင့်မက်မက်ကိုရသည်နဲ့တပြိုင်နက်တခါတည်းပါသွားတယ်ဇံကနော်ပြီးတော့မကတိဋ္ဌအဘိညာဉ်ဆိုတာတကူဇံနဲ့တကူနဲ့ကမတူသေးဘူးဦးဇင်းတို့ထင်တာကဇံရရင် တကူရတယ်ထင်တာဇံရတဲ့တကူမရဘူးတကူကတတ်တဲ့နောက်ထပ်တစ်ဆင့်တက်မှရတယ်ဒါကြောင့် မေဃတိတ်တဇံမဲကြောင့်ပြီးသောဇံမေဃတိတ်တအဘိညာဉ်မဲကြောင့်ပြီးသွားတဲ့တကုတ်အဘိညာဉ်လို့ဒီလိုမှတ်ထားပါအဲ့ဒီဇံဘိညာဉ်တွေကိုရလို့မိမိတို့ကိုယ်တိုင်ရတဲ့ဇံဘိညာဉ်နဲ့ပြန်ပြီးတော့အပြန်ကြတော့ကိုယ်ဇံနဲ့ကိုယ်ပြန်ပြီးတော့လာနိုင်ခဲ့လို့သူတို့မူရင်းစောစောကနေတဲ့ကပိလုနေပြီးတော့အပြင်ဘက်ကမဟာဝုံဆိုတဲ့တော်တွေကိုပြန်ရောက်လာတဲ့နေရာမှာဦးဇင်းတို့ရထားခဲ့ပါတယ်ပြီးခဲ့တဲ့ပတ်တွေတုန်းက နည်းနည်းအချိန်မရမှာဆိုလို့ဦးဇင်းပြောချင်တာလေးတခုမပြောခဲ့ရတရားရှာတယ်ဆိုတဲ့နေရာနဲ့ပတ်သက်ပြီးရင်ဦးဇင်းကနည်းနည်းလေးဖြန့်ကျက်စေချင်ပါတယ်လောကထဲမှာပညာတစ်ခုကိုပဲရှာသည်ဖြစ်စေဓမ္မနယ်ပယ်ဘက်မှာတရားကိုရှာသည်ဖြစ်စေတရားဟာကြောင်းမှာမဟုတ်ဘူးတက်တော်မှာလည်းမဟုတ်ဘူးနော် ဟိုကစူးစီးပြီးလေ့လာတဲ့နေရာသာလျင်ဖြစ်တယ်တရားကအပြင်ပြသွားရှာတာဒါကြောင့်တက္ကသိုလ်ကျောင်းတွေမှာတခုခုပွဲရပြီးရင်ဖီစင်းခိုင်းတာတို့ဘာလို့ခိုင်းတာညာလို့ခိုင်းတာတို့တကက်နဲ့ပဲဆင်းခိုင်းတာမဟုတ်လားလို့ဆိုတော့တကက်နဲ့ပဲပြန်ပို့လိုက်တာပဲဆိုတော့ပတ်ဝန်းကျင်မှာရှိတဲ့အရာကို ကြည့်တတ်ရင် ကြည့်တတ်လို့မြင်တတ်ရင်အဲ့ဒါတရားတရားတွေ့တာပဲဦးဇင်းတို့ဦးဇင်းမကြာခဏပြောခဲ့ပူပါတယ်ယင်တန်းနေမှာ လောကောတတ္တာနာမာစီရောအဲ့ဒါနိတိယစကား လောကဟောဒီလောကကြီးဒီတတ္တနာရှိသမျှတတ္တဝါတွေရဲ့အာစေတော့တင် जा ပြတ်တာပြီးတဲ့ဆရာပဲတဲ့အဲ့ဒါဆိုတော့ကိုယ်ပတ်ဝန်းကျင်မှာရှိနေတဲ့အရာတွေကကိုယ့်ကိုသင်ပေးနေတာတဲ့ဆိုတော့ဦးဇင်းတို့လူသားတွေမိမိရောက်တဲ့ရတဲ့နေရာမှာဟောဒီနေရာနဲ့ match ဖြစ်သွားအောင် adapt လုပ်ရတာပဲမဟုတ်လားလို့ဒီအချိန်မှာဘာဖြစ်တယ်လဲဒီအချိန်ကဘာရာသီဥတုလဲဘယ်လိုလောက်ကြမှာလဲဘယ်လိုတွေ စိုက်ကြမှာလဲဘယ်လိုတွေ survive ဖြစ်အောင်လုပ်မလဲဆိုတာပတ်ဝန်းကျင်ကိုကြည်ရင်ကြည်ရင်နဲ့လေ့လာယူရတာအဲ့ဒါတော့ပတ်ဝန်းကျင်ကကိုယ်ကိုသင်ပေးတာအဲ့ဒါကိုပြောတာနော်ဒါတော့လူတယောက်ကိုလည်းပဲပတ်ဝန်းကျင်မှာပေါင်းရင်ပေါင်းရင်နဲ့ဒီလူကသူ့ဇေယိုက်သူ့ဝတီသူ့ဘယ်လိုရှိတယ်လဲဆိုတာသိရင်နဲ့ပေါင်းတတ်သွားတာပဲအဲ့ဒီတော့ပတ်ဝန်းကျင် လောကကြီးဟာကိုယ့်ကိုသင်ကြားပေးတဲ့ဆရာပဲဆိုတာအဲ့ဒါလေးတစ်ခုကိုမှတ်စေခြင်းတယ်အဲ့တော့ဒီ ငုံမင်းဝတ္ထုတော့ကပြောခဲ့မလို့ကနည်းနည်းလေးအချိန်နေတာနဲ့မပြောခဲ့ဘူးတခါတော့က Discovery Channel မှာဦးစင်းတဘာဝအကြောင်းတွေပြောတော့အမေဆုံးတော်ရဲမှာပင်လယ်ဘက်ကနေရေလှိုင်းကြီးတက်လာတဲ့အတွက်ကြောင့်အမေဆုံးမြစ်တော်ရဲကဆင်းလာတဲ့မြစ်ကြီးကိုရေတွေရှိသမျှကိုနောက်ကိုပြန်ကန်ပစ်လိုက်တာဆူနာမီလှိုင်းကန့်တယ်လို့ဆိုတော့မြစ်ထဲကရေကပင်လယ်ထဲကိုမဆင်းမနဲ့ပင်လယ်ထဲရေကမြစ်ထဲကိုပြန်ကန်ပစ်လိုက်တဲ့အတွက်ကြောင့်မြစ်ထဲကရေတွေရှိသမျှကအကုန်လုံးအမေဆုံးတော်ကြီးတော့ဝင်သွားတာ ဝင်သွားတဲ့အခါအမေဇုန်တောကြီးကိုတော်တော်များများမြုပ်သွားတာပဲတခါလေနော်တော်တော်ကြာကြာမြုပ်လို့ဒမ်နေလို့လို့မြုပ်တဲ့ဘိုက်တွေကတစ်ပင်နေသေးတယ်အဲ့တော့သူတို့ကပြချင်တာကတော့ရေလွှမ်းမှုမှုကြောင့်တစ်ပင်ဆုံးရှုံးတာကိုပြပြီးတော့သဘာဝပတ်ဝန်းကျင်တွေဥတုတွေပြောင်းလဲတာကိုဆိုလိုချင်တာဒါပေမဲ့ဘာသွားတွေ့တယ်လဲဆိုတော့အဲ့ဒီရေလိုင်းကြီးကတော်တဲ့ကိုရိုက်လိုက်တဲ့အချိန်ကမှအဲ့ဒီအောက်ပိုင်းမှာရှိတဲ့ခြုံပုတ်တွေမှာဘာရှိလဲဆိုခါချင်းကောင်းတွေရှိတယ် ခါချင်းကောင်းကအောက်ကရေလိုက်ညက်ရိုက်လိုက်တဲ့အခါသူတို့ခါချင်းအုံကိုတဖြည်းဖြည်းတဖြည်းဖြည်းနဲ့အောက်ကရေလိုက်ထိလာတာထိလာတော့အဲ့ဒီမှာအဲ့ဒီခါချင်းကောင်းတွေအကုန်လုံးထလာတယ်သူသိပြီသူတို့ဒါသဘာဝတစ်ခုဟို something wrong ပေါ့သူတို့ကသိတယ်အကုန်လုံးထွက်လာတယ်ထွက်လာတဲ့အခါမှာရှိသမျှခါချင်းကောင်းတွေအကုန်လုံးကအဲသူတို့အတိုက်ထက်မှာဥလေးတွေပါတယ်အဲ့ဒီဥလေးတွေကိုတကောင်ကိုတလုံးချီပြီးတော့ထွက်လာတာထွက်ပြီးရင်ဘယ်မှာသွားကတ်တယ်လဲဆိုတော့အမြင့်ဆုံးနေရာလေးမှာသွားစုတယ်စုတယ်ဝိုင်းဝိုင်းလေးဖြစ်သွားတာ စူးတဲ့အခါမှာဦးစင်တေချာကြည့်နေတာသူတို့လည်းအဲ့ဒါကိုဘလို့နီးနဲ့ migrant လုပ်တယ်လဲဆိုတာကိုပြချင်တာဆိုတော့ဒီပြုစိတ်တွေကတနေရာနဲ့တနေရာကိုနော်ပြောင်းတဲ့ဟာမှာဘလို့ပါသွားတာလဲသဘာဝရဲ့ပေါရက်ခတ်မှုတွေနဲ့ဘလို့လုပ်ပြီးတော့သူတို့ဟိုဘက်မှာရောက်အောင်ဘလို့လို့ survive ဖြစ်တယ်လဲဆိုတာကိုပြောချင်တာဒါပေမဲ့ဦးစင်ကကြည့်တာသူတို့တမျိုးနဲ့ကြည့်တယ်နော်အဲ့တော့အမြင့်ဆုံးနေရာလေးမှာသူတို့ရှိသမျှဦးလေးတွေကိုကပ်ပြီးတော့ဥရှိတဲ့လူတွေအကောင်တွေကအလဲဘက်မှာနေတယ် ဥမရှိတဲ့အကောင်ခတ်ကြီးတဲ့ဘေးဘက်ကနေဝိုင်းရင်ဝိုင်းရင်တဲ့ပကံပြားလိုဖြစ်သွားတာအဲ့ဒါတော့တထက်တထက်ထက်ထက်ထက်ပြီးတော့ထပ်ပလိုက်တာနော်ထပ်လိုက်တဲ့အခါကျတော့မွန့်ပြစ်တဲ့လက်ကြီးလိုဖြစ်သွားတာပေါ့နော်အကြီးကြီးပဲထူထူကြီးဖြစ်သွားတယ်အဲ့ဒီခါမှာအကောင်လုံးတကောင်နဲ့တကောင်ခြေထောက်တွေလက်တွေချိတ်ပြီးတော့ဥတွေကိုလည်းအပေါ်မှာဖောင်လိုလှုပ်လိုက်တာပဲဖောင်ပဲဖောင်ဖွဲ့တာပဲအဲ့ဒါပြီးတော့အဲ့ဒီရေတဖြည်းဖြည်းတက်လာတဲ့ဟာနဲ့တခါတည်းသူတို့ကသူတို့ခြေထောက်ကလေးတွေဆိုဘာမှမရှိတကောင်မှတိတိလေးပဲခါကျင်ကောင်းရဲ့ခြေထောက်တွေက ဒါပေမဲ့အဲ့အကောင်ပေါင်းများစွာဒူကြီးကိုတကောင်မှမကြံရစ်ခဲ့တဲ့ပြဥပါသူတို့အပေါ်မှာတင်လာသေးတယ်အဲ့ဒါပြီးတော့အဲ့ဒါလေးကနေပြီးတော့မှရေလှိုင်းတယ်သူတို့ဘယ်ကို ဖောတယ်လဲဆိုတော့အဲ့မြေပြင်ရှိတဲ့ကုန်းဘက်ကိုဖောသွားတာအဝေးကြီးမူရင်းကနေပြီးတော့ပါလာတဲ့နေရာနဲ့သူတို့ရောက်တဲ့နေရာအဝေးကြီးပြတာဒါတော့ဒီပစ္စည်းတွေကအဲ့ဒါလိုနီးတဲ့သဘာဝရာကိုကာကွယ်တဲ့အပြင်မှာအဲ့ဒါမှသူဆန့်ကျင်မဲ့ဗာပြတယ်လဲဆိုတော့အဲ့ဒါသူတို့လိုအုံမဖွဲ့နိုင်တဲ့ အခုနကအကောင်လေးတွေကြတော့အဲ့ထက်မှာအမေဇုံတောထဲမှာရှိတဲ့ငါးတွေစားပစ်လိုက်တာကုန်သေးရောက်ငါးတွေကသူတို့အစာဖြစ်သွားတာဒါပေမဲ့သူတို့ကကံကောင်းလို့သူတို့တကောင်မှအစာမခံရဘဲနဲ့မြေကြီးပြင်ရှိတဲ့နေရာကိုရောက်ပြီးတော့အကောင်လုံးဥတွေနဲ့ဟိုမှာပြန်ချပြန်ပေါက်တာနော်ဒါတော့တဘာဝအကြောင်းကိုပြောတဲ့လူကဒီဒီပိစိတ်တွေဟာ migrant ဘယ်လိုလုပ်တယ်လဲရောက်တဲ့နေရာမှာဘယ်လိုလုပ် survive ဖြစ်တယ်လဲဆိုတော့ကိုပြပေးမယ်ဦးစင်းရကြည်တာတော့စီလုံးမှုကိုကြည်တာ ဦးဇင်းကြည့်တာစီလုံးမှုကိုကြည့်တာဒါတော့သွေးစိတ်ဆိုတဲ့သဘောဟာဦးဇင်းတို့လူရဲ့အုံနောက်တဲ့ဆိုင်သူတို့ဘာမှမရှိဘူးသူတို့သိညာဘာမှမရှိဘူးအဲအဲ့ဒီလိုမရှိပေမဲ့ဦးဇင်းတို့သူတို့ကိုမမီတဲ့အကွက်တွေအများကြီးရှိတယ်နော်အများကြီးရှိတယ်ဒါတော့သွေးစိတ်ဟာအခုချိန်မှာကိုကတင်လဲရတယ်ဆိုရင်ဦးဇင်းကသူ့ရဲ့ចောင်းသားဖြစ်သွားတယ်ဘယ်သူကဆရာလဲသွေးစိတ်ဆရာကဲဦးဇင်းသူ့ဆရာလမ်းလောက်ရတယ် အဲ့ဒါဆိုတော့ပြိဿတ်တွေလည်းဘာကိုပဲကြည့်ကြည့်နော်အသုံးချလို့ရတဲ့ဟာတွေအများကြီးရှိတယ်နော်အသုံးချလို့ရတဲ့ဟာအများကြီးရှိတယ်ဒါတော့လူရဲ့အခြေခံဝါသနာအတိုင်းပတ်ဝန်းကျင်ကိုမြင်သွားတာပဲဘိုးကလေးတက်အောင်ပြောတဲ့စကားလုံးတစ်လုံးကိုမြင်မှတ်မိတယ်ဦးဇင်းနော်ဘိုးကလေးတက်အောင်ဆိုတာဟောဘယ်သူလဲဆိုတာလူတိုင်းသိတယ်အနုပညာသမားနော်သူကတချင်းရေးမယ်ပြဇတ်တွေရေးမယ်နော်အဲ့ဒါတော့သူတို့အဲ့ဒါလိုလှုပ်လာတာ ဒါတော့ तू ကတရုတ်တန်းကိုသွားတဲ့ခါကျတော့တဲ့ရန်ကုန်တရုတ်တန်းသိတဲ့အတိုင်းပဲနော်မှန်ဘလို့ခေါ်လဲမှန်ဘီယိုလေးတွေတို့ထဲမှာ तू ကဘဲခင်တွေကိုတန်ချိတ်တွေနဲ့ချိုးပြီးတော့ထိုးပြီးတော့ရောင်းဖို့တလို့ထိုးထားတာဒါတော့ဘဲအမွှေးတွေနှုတ်กินထားတဲ့ဘဲလေးတွေကတောင်ပန်လေးတွေကားကားလေးတွေဖြစ်မနေဘူးလားဖြစ်နေတယ်အဲ့ဒါကို तू ကဘလို့မြင်တယ်လဲဆိုတော့အဲ့ဒီဘဲတွေကိုဇော်ကကတာနဲ့သွားပြီးတော့တူနေလို့တကယ် तू ကဘာသမားလဲဆိုတော့အမှုပညာသမားအကသမား ဟိုကဟာစားတော့ဆိုင်ကကဘဲရောက်တာဒါပေမဲ့ तू ကဘဲကိုဘဲလို့မမြင်ဘာလို့မြင်လဲဆိုဇော်ကဒုတ်ထမ်းပြီးကနေတာနဲ့တူလို့တယ်ကဲတယောက်နဲ့တယောက်အမြင်မတူဘူးလေကိုလာတဲ့နယ်ပယ်ကိုပြန်ပြီးတော့ဟိုရင်ဖြစ်တာပဲအဲ့တော့ဦးစင်းကတော့ဒီပြုစိတ်ဟာနော်သူတို့သားသမီးတွေရောဥတွေရောမကြံတဲ့အပြင်မှာအကုန်လုံးဖားစာငါးစာလည်းလွတ်တယ်အကုန်လုံး survive ဖြစ်တယ်ဒါဘာရဲ့အကျိုးလဲဆိုရင်သူတို့အဲ့ဒီလိုစုစုစည်းစည်းနော် အောက်ကနေရတဲ့အကောင်ကအောက်ကနေရတယ်လို့သူကမပြောဘူးဒီနေ့ခေတ်ပြောမယ်ဆိုရင်ကလေးနဲ့အမျိုးသမီးတွေအလဲထားလိုက်တာပဲဒါယောက်ျားသားတွေကဘေးကနေပေါ့ဆိုတော့ဥကြိုက်ထားတဲ့ဟာတွေကအကုန်လုံးကအမတွေပဲဖြစ်ဖို့မရပါတယ်ဒါတွေကအလဲမနေတယ်အကုန်ကြံတဲ့အကောင်ခတ်တော်တဲ့နေရာတော့အလွတ်တွေကတော့ဘေးကနေတယ်ဒါတော့အခုနကငုံနှစ်ကောင်မှာတကောင်ကအောက်က6ရောက်ကိုသွားပြီးတော့အဲ6ရောက်နဲ့ခေါင်းကိုသွားနေနေပြီလို့ဖြစ်တာကပြဿနာဒါမှမတိလိမ့်ဆန်ချင်းတူပေမဲ့ မတူတဲ့အချက်ကအောက်ကနေရတယ်ရေလို့ပြုစစ်ကသူကောင်းပေါ်တက်နေလို့ဘာမှမပြောဘူးအဲ့ဒါကိုပြောချင်တာငါအောက်ကနေမယ်ငါတို့ပင့်ထားမယ်ဆိုတဲ့စိတ်ဓာတ်မျိုးနဲ့ဒီတအုံလုံးကိုသူတို့မယူသွားတာမတော့မယူဘူးလှိုင်းတဲ့တခါတည်း floating လုပ်ပြီးယူသွားတာနော်ဆိုတော့ဦးဇင်းတို့မှာအဲ့ဒီလိုနီးဆန်ဆန်အခက်အခဲတွေကြုံတဲ့အခါမျိုးမှာနော် ကတ်ကတ်ယောဂါတွေစိုက်လို့တော့လကောင်းစိတ်တွေဖြစ်လို့တော့လကောင်းကတ်တွေစိုက်တာပြောတာတခုဖြစ်ပြီဆိုလို့ရှိရင်အဲ့ဒီနီးနဲ့အဲ့ဒီနေရာအဲ့ဒီဒေသကနေစပိုက်ဖြစ်အောင်အဲ့ဒီလိုနီးနဲ့ရုံးထွက်ရတာပဲအဲ့ဒီလိုထွက်ကြတဲ့အခါမှာသူနာတယ်ငါသားတယ်လို့မဟုတ်ဘဲနဲ့အဓိကကဒီ community ဒီလူမျိုးတွေဒီမိသားစုတွေရှင်ဖို့အတွက်ကိုမိမိတို့ကနော်တာရောက်တဲ့နေရာကရောက်တဲ့တာဝန်ကိုအဲ့ဒီလိုလောက်မှရမယ်ဒါတော့ဒီတိုင်းပဲအသင်းတသင်းကိုပြောရင်တော့အဲ့လိုဖြစ်မနေဘူးလား ပြောချင်တာကငါတော့အောက်ကကြတယ်ငါငါခေါင်းပေါ်တော့နင်းခံတယ်ငါပခုံးပေါ်တော့တက်နင်းတယ်ငါကအောက်သမားသူတို့ကတော့အထက်သမားရေလို့ခေါင်းပေါင်းဆောင်းတဲ့လူနဲ့နော်အိမ်သာဆေးရတဲ့လူနော်ဒီလိုကြွားခြင်းကြွားမယ်ပေါ့သို့တော့မိမိတို့နံရတက်ရကြွရစေတနာပါရလှုပ်သွားရင်တော့အုံလုံးကိုမှသွားလိမ့်မယ်ဒါမို့ဆိုရင်တော့နော်သူသားရကိုနာရဆိုပြီးတော့မှအဲ့ဒါတွေကအောင်မြင်ခြင်းမရှိတော့ကြာရှုံးခြင်းရဲ့လက္ခဏာတွေခေါ်တယ်အဲ့တော့အဲ့ဒါတွေကိုမိမိတို့က apply လုပ်တတ်ရင်အများကြီးအသုံးချပါတယ် ဒါလေးကိုဦးဇင်းရင်တစ်ပတ်ကနည်းနည်းအချိန်နည်းလို့မပြောခဲ့ဘူးပြောချင်တာကတော့ပတ်ဝန်းကျင်မှာမိမိတို့လေ့လာစရာအများကြီးရှိတယ်မိမိတို့လူလောကတွေအတွက်အသုံးကျစရာတွေရှိတယ်ဒါကြောင့်လို့ဘုရားကဇက်တော်တွေမှာကြည်လိုက်ဇက်ကောင်တွေကတက်ပင်တွေဖြစ်ချင်းဖြစ်နေမယ်တလိษံတွေဖြစ်ချင်းဖြစ်နေမယ်ဤစွပုံပြင်လိုပဲဒါပေမဲ့ဦးဇင်းတို့အဲ့ဒီတက်ပင်တွေအဲ့ဒီတလိษံတွေရှာပဲလေ့လာနေရတာဦးဇင်းတို့ခုပြောရတဲ့အထက်မှာတက်ပင်တွေငှက်ဟိုတဲ့နေငှက်တွေပြီးတော့တလိဟိုဝက်ဝက်နေ တိရစ္ဆာန်နေဒါတွေပဲပါသေးတယ်သူတို့ရှာခုလေ့လာနေရတယ်အတူတူပဲဦးဇင်းတို့လေ့လာတဲ့နေရာမှာဒါတော့ဦးဇင်းတို့ကြတော့အများကြီးကျေပေးတော့ဓမ္မနဲ့ပဲလောကနဲ့ပဲအများကြီးမှ apply လုပ်လို့ရတယ်ခင်ကောင်းပြီအဲ့ဒီကနေပြီးတော့အခုဆက်ကြစို့ပထမသူတို့ဖြစ်လာတဲ့ဟာကမြတ်စွာဘုရားတဖြည်းဖြည်းနဲ့ဒီဆက်ဖြစ်မဲ့ဆက်ဖြစ်တော့မဲ့ပေါ့နော်သွေးချောင်းစီးတော့မဲ့သူ့ရဲ့အမျိုး တေကြသာကိဝမင်းသားတွေကောလိယမင်းသားတွေကိုတဖြည်းဖြည်းနဲ့သူတရားဓမ္မဘက်ကိုခေါ်လာတာဘယ်နေရာရောက်ပြီလဲဆိုရင်ရဟန်းဖြစ်လို့သောတာပန်အဆင့်ရောက်လာပြီဆိုတော့ပထမကသူတို့ဒါသူနိုင်ကိုနိုင်တတ်တော့မယ်ရဲ့ဆိုပြီးတော့မှတကယ်ရောဟိနီချောင်းသို့မဟုတ်ရောဟိနီမြက်ဟောဘက်ဒီဘက်ကမှကန်းလုံးညွတ်မြနော်စစ်ဖြစ်တော့မှအချိန်ကမှအချိန်မီလေးတားခဲ့နိုင်တယ်ဆိုတော့သူတို့မှအမတန်ကြမ်းတမ်းတဲ့အပေါ်ယံပိုင်းဖြစ်တဲ့ လောဘဒေါသမောဟအထူးသဖြင့်ဒေါသပေါ်စစ်တိုက်တယ်ဆိုတော့လောဘလည်းပါတာပဲအဲ့ဒီတော့အဲ့ဒီဟာတွေကိုမြတ်စွာဘုရားပုံမှာငါတို့ရဲ့နောင်တော်ကြီးဘုရားပဲဆိုတဲ့အမျိုးကို လေးစားသောအဖြစ်သူတို့လက်နဲ့ကိုပထမစချတယ်မိမိကြီးညိုလေးစားတဲ့ပုဂ္ဂိုလ်တယောက်ဆိုလို့ရှိရင်အဲ့ဒီမိမိကြီးညိုတဲ့လေးစားတဲ့ပုဂ္ဂိုလ်တယောက်ရှိမှမကောင်းတာလုပ်ရမှာအရှိရှိတဲ့သူတွေဖို့ကသူတို့ပေါင်းတရားဒါကြောင့်မလို့ဟိရိနဲ့ဩတ္တပတိမြတ်စွာဘုရားကဗာတရားတယ်လေ လောကပါဠတရားအဲ့ဒီနေရာမှာတိတ်ထင်ရှားတယ်မကောင်းမှုလွတ်ရမှာရှက်ခြင်းမကောင်းမှုလွတ်ရမှာကြောက်ခြင်းအဲ့ဒီနှစ်ပါးဒီလူလောကကြီးကို ထိမ့်သွားတာဒါပေမဲ့ဦးဇင်းတို့ဒီနေ့ခေတ်ပြောနေတဲ့လောကပါဠိတရားဆိုတာကြတော့သူကတရားချင်းမြတ်တာချင်းညီညွတ်ချင်းပါညာပေါ့နော်ဒါတွေနေပြောသွားတယ်ဒါပေမဲ့ဦးဇင်းတို့ဓမ္မနယ်ပယ်မှာလောကပါဠိတရားဒီဟိရိနေဥတ္တပဟိရိနေဥတ္တပကိုနှုတ်ကြည့်လိုက်စမ်းပါမရှက်တော့ဘူးဆိုရင်ဘာလို့ဘာမလို့ရဲစရာရှိလဲ ကိုကိုကိုစဉ်းစားကြည့်ငါမှအရှက်မရှိတော့ဘူးဆိုရင်ဘာကိုမလုပ်ရဲစရာကြံသေးတယ်လဲဦးဇင်းတို့ရှက်လို့မလုပ်တာတိတ်ထင်ရှားတာပဲကိုကိုကိုရှက်မယ်အမေဖေအတွက်ရှက်မယ်ဆရာသမားအတွက်ရှက်မယ်လူမျိုးအတွက်ရှက်မယ်ဘာသာအတွက်ရှက်မယ်အဲ့ဒီအရှက်အတာမရှိလို့တော့ပြီးပြီဘာမှမလုပ်ရဲစရာမရှိတော့ဒါတော့လူတွေဟာလူဘောင်လူစည်းကမ်းတွေက နေဖို့အတွက်လူလူစည်းကမ်းဘလူးဘလူးစည်းကမ်းပေါ့နော်တိလိษံတိလိษံစည်းကမ်း သူ့ဘောင်လေးထဲမှာသူနေတာအဲ့ဒီအရှိတရားလေးကြောင့်နေကြတာအဲ့ဒီတရားဘောင်ဒရီတာပြုတ်ထွက်သွားပြီဆိုလို့ရှိရင်တိရစ္ဆာန်နဲ့လူအတူတူတဲ့ကံအတူတူဖြစ်သွားပြီဒါဟာလောကပစ္စည်းကြောင့်ပဲမကြတော့ပစ္စည်းတော့မှစိတ်တချနော်ဘုန်းကြီးနဲ့လူတူရင်လည်းပစ္စည်းတတ်တယ်ယောက်ျားနဲ့မိန်းမတူရင်လည်းပစ္စည်းတတ်တယ်အဲ့ဒါတူပါများပြီဆို mix ဖြစ်သွားတာကြွက်ကြမှုမရှိတော့ boundary ကျော်ပြီလို့ဆိုလိုတယ် ဒါတော့သူစည်းကမ်းသူ့နေရာသူ့ပုံတံလေးတွေနဲ့နေချင်းဒီလောကကိုထိန်ကြောင်းခြင်းအကြောင်းတရားနော်အဲ့တော့အဲ့ဒီအချိန်ကစပြီးတော့မြတ်စွာဘုရားကယဟန်ဝတ္တိထီအောင်သူဇတ်တော်တွေဟောလာတယ်နောက်ဆုံးယဟန်ဝတ်ပြီးတဲ့အခါမှာသူတို့ကဝတ်ချင်လို့ဝတ်တာမဟုတ်ဘူးမြတ်စွာဘုရားကိုလေးစားလို့အထက်ကသူတို့ရဲ့အရာရှိတွေကိုကြောက်လို့ဝက်လာတာသူတို့အားလုံးကလူငယ်လေးတွေကြီးပဲနော်သူသူသူဆိုတာလူလိုပြောမယ်ဆိုရင်အရွယ်ကောင်းလေးတွေလို့ပြောတာ20ဝန်းကျင်လေးတွေပြောတာ20အစိတ်ဒါတွေမကြည့်ဘူးဒါကြောင့်သူတို့မှာ အဲအိမ်တောင်ကြာပြီးကစားတာသမီရကစားတချို့လဲအိမ်တောင်ကြတော့မဲ့ဆဲဆဲတချို့လဲချစ်သူကြီးစားနဲ့မင်္ဂလာဆောင်တော့မဲ့အချိန်မျိုးဒီလိုအချိန်မျိုးတွေမှာမြတ်စွာဘုရားနောက်ကိုပါလာတာဆိုတော့မလိုက်ခြင်းပဲနဲ့နော်စစ်ကိုလည်းမတိုက်ခြင်းပဲနဲ့တိုက်ရတဲ့အပြင်မှာမှမလိုက်ခြင်းနဲ့ဘုရားနောက်ကိုလည်းလက်ခဲ့ရတယ်ဆိုသူတို့စိတ်ဘယ်မှာကြံမလဲမမေးဘူးကိုယ့်ဘာသာကိုစဉ်းစားကြည့်ဟုတ်တယ်မလားစစ်လည်းမတိုက်ခြင်းဘူးဘာဖြစ်လို့လဲကို့မှာ ဇနီးမြတ်သမီးသားနဲ့အခုမှအိမ်အောင်ကြကစားဘယ်သူကခွဲသွားခြင်းမလဲစစ်တိုက်တယ်ဆိုတာအပြန်အသက်ပါမလို့ဘယ်သူသိမလဲဒါမသွားခြင်းတဲ့နေရာပဲနော်အဲ့ဒီတည်းမှာမှတခါစစ်မတက်ရပြန်တယ်လို့ဘုရားနောက်လိုက်သင်္ကန်းဝဲရပြန်တယ်ဆိုတော့ပုတ်ဆိုးပြန်တယ်ပြန်လမ်းမရှိဘူးဆိုတော့အဲ့ဒါကိုသိတော့သူတို့ကအဲ့ဒီချိန်မှာမှသူတို့ကပြန်ပြောလိုက်သေးတယ်အိမ်ကနေစာပါလိုက်တာကလည်းရှိသေးတယ်နော် မောင်တော်ရဲ့မနေပါနဲ့ပြန်တာထွက်ခဲ့ပါမောင်တော်မရှိတဲ့ချိန်ကစားအိမ်မှာဘာတွေလဲမလုပ်လို့မဖြစ်တော့ဘာတွေလဲစီးပွားတွေလဲကြာကလေးတွေကလည်းအဖေကြီးပြောနေတဲ့ဘာညာဆိုတော့သွားပါလေရမစွမ်းရင်ကလည်းရှိကစွမ်းကင်းကလည်းညိဆိုတဲ့အတိုင်းနော်အဲ့ဒီလိုဖြစ်တဲ့ချိန်မှာဘုရားကနေပြီးတော့ငါရှိပါလေရဲ့သားနဲ့တနည်းကျမကြီးကသူကိုယ်တိုင်ရှိပါလေရဲ့သားနဲ့သူ့ဥတွေပုတ်သွားတယ်ဆိုရင်မအေးကြီးမှတာဝန်မခင်ဘူးအဲ့ဒါကြောင့်မလို့မြတ်စွာဘုရားဒီနော် သူဟာမိခင်ကြီးနေရာမှာတာဝန်ရှိတဲ့အတွက်ကြောင့်မလို့သူတို့ရဲ့အဲဒီပြင်းရှင်နေတဲ့စိတ်သာသနာတော်မပြောတဲ့စိတ်တွေပြအောင်ဆိုပြီးတော့ဟိမွန်တာခေါ်သွားတယ်ဟိမွန်တာထဲမှာအင်ကြီးဘက်မှာတရားဟောလို့သောတာပန်ဖြစ်ပြီဆိုတဲ့ခါကျတော့သူဂရန်တီရသွားပြီသူ့လူတွေအတွက်ငါလူတွေနောက်ပြန်မဆဲတော့ဘူးဗမာပြည်ရဲ့စကားလေးနဲ့ပြောရင်ငါလူတွေနောက်ပြန်လှည့်ဖို့အကြောင်းမရှိတော့ဘူးဟုတ်တယ်မဟုတ်လားဦးစင်းဇလန်းနဲ့မှာပါတဲ့ရဟန်းတွေကတော့တကယ်မလှည့်တာ အဲ့ဒါလည်းအာမခံတယ်တကယ်မလဲတာမလဲတော့သောတာပန်ဖြစ်ပြီး လူမထွက်တော့နော်လူမထွက်တော့ဘာဖြစ်လို့လဲဆိုတော့သောတာပန်ဖြစ်ပြီးပြီဆိုမှတော့သူတို့ရဲ့တရားအရှင်ကရှိသွားပြီသောတာပန်အနေနဲ့လူရှိတဲ့သို့တော့လူမထွက်တော့ဘူးဆိုတာ तू အာမခံနိုင်ပြီဒါတော့ तू ကသောတာပန်ဖြစ်ပြီဆိုတာနဲ့တပြိုင်နက်ဒိဋ္ဌိနဲ့ဝိသိကိစ္စကိုအပြတ်ရှင်းလိုက်ပြီနော်အပယ်တကားပိတ်သွားပြီ ကာမတုဂရိဘုံဆိုတဲ့လူဘုံနဲ့နတ်ပြည်6ထပ်မှာခုနှစ်ဘဝအလွန်ဆုံးအဲ့ဒီကဟိုဘက်ကရှိနေတဲ့အစွမ်းအင်တွေသူ့ရဲ့ potentiality အကောင်လုံးသူကတတ်လိုက်ပြီအရှိန်ဆိုတာရှိတယ်ဟုတ်တော့မလားဒါတော့အရှိန်ကခုနှစ်ဘဝလောက်တော့ဆက်သွားလဲဦးမယ်ခုနှစ်ဘဝအထက်ကိုမရှိတော့ဆိုတော့သူ့မှာအကန့်အသတ်တွေ limit တွေရှိသွားပြီဒါကြောင့်သူကမြတ်စွာဘုရား guarantee ပေးလို့ရသွားပြီသူ့လူနဲ့သူသို့တော့မြတ်စွာဘုရားအဲ့ဒီကနေတောရဲကနေဟိမန္တာကနေမဟာဝံတောဘက်ကိုပြန်ရောက်တော့ သူ့ရဲ့ယဟန်တွေကိုသောတာပန်ဖြစ်ပြီလို့ဒီတိုင်းပြစ်မထားသေးဘူးသူတာဝန်မပြီးဆုံးသေးဘူးငါတာဝန်ဆုံးအောင်ပို့ရအောင်မယ်ဆိုတဲ့အသည့်နဲ့မဟာဝန်တော်ကိုပြန်ရောက်တဲ့ချိန်ကျတော့မြတ်စွာဘုရားပြန်ပြီးတော့တရားကမ္မထမ်းထပ်ပေးတယ်ဒါတော့သောတာပန်ဖြစ်ပြီးသားယဟန်ဟာသူတို့တရားတွေတည်ပြီးသားကျင့်တရားရပြီးသားသူတို့တရားသူတို့ဟလာမမေ့တဲ့အပ္ပမာဒတရားနဲ့မကျင့်ဘူးလားဆိုတော့မိမိရောရောမနေပါဘူးသို့တော့အရှိန်ဆိုတာရှိတယ် တခါတည်းနဲ့ဇက်တိုက်ဇက်တိုက်မြတ်စွာဘုရားအဲ့လိုသွားတာဆိုတဲ့အခါကျတော့မြတ်စွာဘုရားသစ္ဆန်ရာကမ္မထန်တွေကိုအထက်မဲ့သုံးပါတက်ဖို့အရေးကိုမြတ်စွာဘုရားအဲ့ဒီမှာထဟောတာမအောင်တော့မှထဟောတဲ့အတွက်အမ်ထားပါတော့နော်မနေ့ပြန်ရောက်တဲ့အချိန်မှာအဲ့ဒါတွေထဟောတယ်ဒါတော့အဲ့ဒီကမ္မထန်တွေပေးပြီးတော့သူတို့ကသူတို့တင့်တော်တဲ့တော်တွေတောင်းနေတစ်ပင်နေလှိုင်ကောင်းတွေဂူတွေအောင်းပြီးတော့သူတို့ကလည်းသူတို့နိစ္စရမှာသွားပြီးတော့အထုတ်ကြတာ အားထုတ်တော့ညနေဘင်းရောက်တော့သူတို့အားလုံးရဟန္တာဖြစ်သွားတယ်သူတို့အားလုံးရဟန္တာဖြစ်တော့ဒါတော့မိမိတော့ရဟန္တာဖြစ်ပြီဆိုပြီးတော့မှမြတ်စွာဘုရားရှိကိုရှောက်မယ်ဆိုပြီးတော့မှထွက်လာကြတာသူတို့ရဲ့နေတဲ့တစ်ပင်အောက်လေးတွေခြုံပုတ်ထဲတွေဂူတွေကနေပြီးထွက်လာတော့ထေစင်ဝါလိုက်ဖြစ်နေတယ်တဲ့ကြီးစင်ငယ်လိုက်ပေါ့နော်ကြီးစင်ငယ်လိုက်ဖြစ်နေတဲ့ချိန်ကမှသူလာတော့ငါတော့မြတ်စွာဘုရားကိုပြောရမယ်ဆိုတော့ကိုကိုတရားပေးတဲ့ပုဂ္ဂိုလ်မြတ်စွာဘုရားရဲ့ အဲတရားတော်တိုင်ကြည်ကြံလို့ဒီပြည်တော်တို့အခုထွတ်မြောက်ပါပြီလွတ်မြောက်ပါပြီစခန်းဆုံးပါပြီဆိုတာကိုဖခင်ကိုလည်းပဲကိုယ့်ရဲ့ကြိုးစားမှုကိုပြခြင်းလို့နော်ဒါကိုရှောက်ချင်တာပါဒီပြင်ဘာမှမပါဘူးဒါတော့ယဟန္တာဖြစ်သွားတဲ့ပုဂ္ဂိုလ်များမှာအချင်းရနှမျိုးရှိတယ်တစ်မျိုးကငါရတဲ့တရားလို့တတ္တဝါတွေရကြပါစေသိကြပါစေဆိုတဲ့စိတ်မျိုးရှိတယ်ဒါတခုနော်ကိုကတကယ်အငိမ့်တက်ကြီးကိုရောက်ပြီကိုကဒီလမ်းကိုဖြတ်ခဲ့တာ ဒီလမ်းဘလောက်ပန်းတယ်လဲဆိုတာသိတယ်မဆုံးသေးသူတွေအတွက်ဘလောက်ရှည်အောင်မလဲလဲသိတယ်ဟုတ်တယ်မဟုတ်လားဒါကြောင့်မလို့အော်သူတို့တွေကတော့ခီးမဆုံးသေးဘူးမဆုံးသေးရင်မကုံသေးတဲ့ကိလေသာတွေကသူတို့ကိုဘယ်လိုပုံစံမျိုးနဲ့ထိုးအောင်မဲ့ရက်အောင်မဲ့နှက်အောင်မဲ့ရှည်အောင်မဲ့သူတို့တွေခံရအောင်မဲ့ဆိုတော့ဒါကြောင့်လွတ်စေချင်တာအဲ့ဒီစိတ်ကြောင့်သူတို့တရားလေးတွေကိုပြောချင်တယ်ဒါပရမတ်တစ်ချက်ဆိုလိုတာကသူတို့လည်းငါလိုတရားရပါစေငြိမ့်ပါစေဆိုတဲ့စေတနာနဲ့ပြောချင်တယ် ပြခြင်းနဲ့ဒါတစ်ချက်ဒုတိယတစ်ချက်ကတော့အေးအဲ့ဒီလိုပင်ရတော့လဲပဲနော်ရွှေအိုးကိုရထားတဲ့ယောက်ျားတစ်ယောက်လို့တဲ့ဒို့ဒီမို့စိန်ထုတ်ကြီးကိုရထားတဲ့ယောက်ျားတစ်ယောက်လို့စိန်ထုတ်ကယောက်ျားကင်မမိန်းမပဲကင်ပါစားတဲ့ယောက်ျားပြောတာဟုတ်တော့မလားအိမ်နေမှာကင်ဒကမတွေပဲကင်ပါယောက်ျားတွေကတော့အေးအေးပဲနေမှာပဲဒါတော့ဟမ်ယရနာအမျိုးသမီးကဘိုးကင် ဆိုတော့အဲ့ဒီယရနာဘယ်နှမှာထားတယ်ဆိုတာမျိုးဘယ်သူပြောလဲဘယ်သူမှမပြောကိုကအဖို့တန်ပြီဆိုတော့နော်ဆိုတဲ့အခါကျတော့အဲ့ဒီအတိုင်းပဲမိမိမှာရထားတဲ့တရားကိုအဲ့ဒီစိန်တုပ်ကြီးလို့ရွှေအိုးကြီးလို့ဘယ်နေရာမှာထားတယ်ဆိုတာကိုမပြောဘူးလျှော့ဝတ်နေတယ်မြတ်လျှော့ဝတ်တယ်အန္တရာယ်ရှိတယ်လေဒါကြောင့်မိမိဟာသူတစ်ပါးကိုကြွားကျင်တဲ့စိတ်မျိုးနေတော့ဘယ်တော့မှမပြောဘူးတဲ့အဲ့ဒီလိုနှစ်မျိုးရှိတယ် ဒါတော့အခုမြတ်စွာဘုရားကိုရှောက်ချင်တာကတော့အခုမြတ်စွာဘုရားပုံမှာလေးစားသမှုနဲ့သူတို့ဒီညွှန်ကြားတဲ့အတိုင်းအာထုတ်ခဲ့လို့တရားတွေကနေရလို့ရတာဖြစ်ပြီဆိုတာကိုသိစေခြင်းတဲ့အတွက်ဒါလေးရှောက်ဖို့ကြွလာတာကြွလာတဲ့ခါကျတော့လည်းပဲမချိန်ထားရပဲနဲ့မတိုက်ထားရပဲနဲ့ထေစင်ဝါလိုက်မြတ်စွာဘုရားရှင်ကိုကြွလာပြီးသားဖြစ်နေတယ်လမ်းကဒါတော့ဒီနေ့ညနေငါရဲ့ခြေသားတွေနော်ယဟန်နေရယန္တာဖြစ်ကိုရောက်လို့ငါရှိကိုဒီလိုလာလိမ့်မယ်ဆိုတော့ကိုလည်းမြတ်စွာဘုရားကြိုသိတဲ့အတွက် ညနေဇောင်းကလေးနေဝင်ကနီးမှာနေရာကျဲကျဲပြန့်ပြန့်ရန်900လောက်ထိုင်လို့ရတဲ့ညီမွေရလို့လှုပ်လို့ရမယ်နေရာမျိုးမှာမြတ်စွာဘုရားအစင်းနဲ့စောင့်နေတာဒါတော့တပါးပြီးတပါးရောက်လို့မြတ်စွာဘုရားရှင်ကိုအကြီးဆုံးပုဂ္ဂိုလ်ရဟန္တာကရောက်လို့မြတ်စွာဘုရားကိုဝတ်ချပြီးအဲ့ဒီကြောင်းလေးကိုရှောက်မယ်လို့ဒါပေမဲ့သူများသိရင်လည်းမကောင်းတော့နောက်ကိုလှည့်ကြည့်လိုက်တာကြည့်လိုက်တော့နောက်မှာတန်းစီပါနေတယ်တပါးပြီးတပါးဆိုတော့ သူလျှောက်မဲ့အရေးမလျှောက်တော့ဒါလေးပဲမြတ်စွာဘုရားဝက်ချပြီးဘေးနားမှာထိုင်နေနောက်နောက်တစ်ပါးလည်းငါရှိမှရောက်မှတော့ငါလည်းမလျှောက်တော့ဘူးဆိုတာအဲ့လိုကနေတယောက်တယောက်တယောက်တစ်ပါးတစ်ပါးတစ်ပါးနဲ့အကုန်လုံးတခါတည်း900လုံးကမလျှောက်တော့ပဲဒါလေးပဲငြိမ်နေလိုက်တယ်မြတ်စွာဘုရားရှင်မှာဝက်ချကြော့ပြီးအဲ့တော့မြတ်စွာဘုရားရှင်မှာအဲ့လိုလိုဝက်ချကြော့ပြီးလို့ရန်ကရန်တာ900နော်ဂုံကြီးကတော့ကြီးတယ်နော်သူတို့ရန်တာဖြစ်တာနဲ့တပြိုင်နက်ပဋိတံပိဒဉာဏ်၄ပါးလဲတခါတည်းပါခဲ့တယ်ဂုံတူးအဲ့ဒါကရန်တာဖြစ်တိုင်းမပါဘူး ပဋိသင်္ပိဒ၄ပါးဆိုတာအမတန်ကြီးကျယ်တဲ့ဉာဏ်ကြီးတွေပြောတာနော်အထပဋိသင်္ပိဒဓမ္မပဋိသင်္ပိဒနိရောဓပဋိသင်္ပိဒပဋိဘာနာပဋိသင်္ပိဒဆိုတော့ပဋိသင်္ပိဒဉာဏ်၄မျိုးရှိတယ် analyze လုပ်တာပြောတာပဋိသင်္ပိဒဆိုတာအသေးစိတ်ခွဲခြမ်းစိတ်ဖြာပြီးသိနေတဲ့ဉာဏ်အကြီး၄မျိုးဒါရန်တာတိုင်းမရအောင်ဆိုတော့အဲ့ဒီရန်တာ900မှာအဲ့ဒါအကုန်လုံးရခဲ့တာအကုန်လုံးပါတယ်ဆိုတော့ရန်တာဖြစ်တဲ့နေ့အဲ့ဒါဂုံဒူးအဖြစ်နဲ့ပါလာခဲ့တဲ့ဉာဏ်ကြီး၄မျိုးနဲ့တကွရန်တာဖြစ်လို့နော်ရန်တာတွေလည်းစုံရော့ အချိန်ကနေဝင်သွားပြီ နေသည်ကဆုံလာနေုံလာပြီနေနေဝင်တဲ့အချိန်မှာအရှိဘက်ကလာမင်းကထွက်တဲ့အချိန်ဒါတော့အရှိဘက်ကလာမင်းကလည်းအဲ့ဒီအချိန်မှာလတွေရဲ့အနှောင့်အယှက်ဖြစ်တဲ့နော်စီနင်းတို့မြူတို့တိန်တို့မိခိုးတို့နောက်ပြီးတော့လငါပုတ်ဖမ်းတယ်ဆိုအသူရိန်ပြောတာအသူရိန်နဲ့မင်းကြီးကဟောမြို့ထားလို့နော်လငါပုတ်ဖမ်းတယ်ဆိုပြီးတော့ဗမာထုံတန်စင်လာပြောတာရှိတယ်မဟုတ်လား အသူရိအသူရိကြီးနတ်မင်းကြီးတိတ်ကြီးတယ်ကြီးတဲ့ခါကျတော့လာကိုသူမျှော်လိုက်တယ်ပေါ့အဲ့ဒါမျိုးဒါကြောင့်မလို့အသူရိဆိုတာလဲလာရဲ့အနှောက်ရှက်နိဝရဏတရားတစ်ပါးဆိုတော့၅မျိုးကဘယ်အနှောက်ရှက်မှမရှိဘဲနဲ့လာကြီးကပြပြဝဝကြီးကြီးလင်းလင်းသူ့ဘေးမှာလည်းပဲဘေးရှိတဲ့နိကတရားတွေကလည်းဖိတ်ဖိတ်တောင်းလို့အဲ့ဒီလိုမျိုးအရှိကနေထွက်လာတဲ့အချိန်မြတ်စွာဘုရားကအနောက်ကနေအရှိကိုလှည့်နေတဲ့အချိန်ဆိုတော့အဲ့ဒီမှာ မြတ်စွာဘုရားသည်အဲလာမင်းကြီးသည်စီးနှင်းမြူတိုင်သူရိမိကိုအငင်းအမျိုး၅မျိုးကင်းစင်တဲ့လာမင်းကြီးသည်ဘေးမှာစေတာယာနက်ကတည်းကတောက်ပပြီးတော့တင့်တယ်နေသလိုပဲနော်မြတ်စွာဘုရားကလည်းပဲကိလေသာအငြိအကြီးမှန်သမျှအလုံးကင်းစင်ပြီးတော့ပရိသမိတာဉာဏ်ထိရထားတဲ့ရဟန္တာတွေနဲ့စင်ကြဲတဲ့ရဟန္တာတွေနဲ့ခြံရံပြီးတောက်တောက်ပပနဲ့จิตတည်ခြင်းပြိုင်နေသလိုပဲတဲ့လာမင်းကြီးရဲ့จิตတည်မြတ်စွာဘုရားရဲ့ အတ္တရိအဲ့ဒီချိန်ကမှမြတ်စွာဘုရားနဲ့ဘေးနားမှာရှိတဲ့သူ့ရဲ့ယဟန်တွေကလည်းပဲတူချင်းနေရှိသေးတယ်။ဘာတွေတူတယ်လဲဆိုလို့ရှိရင်မြတ်စွာဘုရားသည်ခတ္တိယမင်းမျိုးတေကြတာကိဝေမင်းမျိုးဒီမင်းမျိုးကနေဖြစ်လာကြတာ။ဒါတော့ဘေးနားမှာရှိနေတဲ့ယဟန်တာတွေကလည်းငယ်ငယ်လေးလေးပဲရှိသေးတယ်20 20ကျော်သူတို့တွေကလည်းပဲ တိကြသာကဝေမင်းမျိုးခတ္တိယမင်းမျိုးကနေဖြစ်လာကြတာမြတ်စွာဘုရားဒီလည်းမင်းမျိုးဘေးနားမှာခြံရံနေသော900သောရဟန္တာတွေကလည်းမင်းမျိုးကနေလာကြတာအမျိုးအနွယ်လည်းအတူတူပဲနောက်မြတ်စွာဘုရားဒီသူ့အတွက်နောက်ထပ်9ရက်လောက်နေတော့မယ်ဆိုရင်စစ်ကြရတနာရောက်ပြီးစစ်ကြဝရိမင်းကြီး Universal Monarch ဖြစ်မှာဒါတော့သူရှိရောက်လာမယ်စစ်ကြရတနာမဆောင်မဲဒါကိုစွန့် ရမယ်ထိနှန်းနေတိုင်းပြည်တွေကိုစွန့်ပြီးတော့ဘုရားဖြစ်တောထွက်ပြီးတော့ဘုရားဖြစ်လာတယ်။ဒါတော့အခုသူဘေးနားမှာရှိနေတဲ့ရဟန္တာတွေကလည်းပဲသူတို့လူဘဝနဲ့ဆက်နေမယ်ဆိုရင်သူတို့ရဲ့ယာတုတွေကနေစားပယ်စားမြို့စားမင်းနေပဲ။ဒါတော့သူတို့ရမယ်ယာတုတွေသူတို့ရဲ့စီးစိမ်တွေကိုစွန့်ပြီးတော့မှရဟန်းဖြစ်ကိုရောက်လာတယ်။သူတို့ရဲ့မင်းစည်းစိမ်တွေကိုဘုရားလည်းစွန့်တယ်ရဟန္တာတွေလည်းစွန့်ခဲ့ကြတယ်။ဒါလိုလဲတူရတယ် နောက်မြတ်စွာဘုရားကဘုရားဖြစ်ကိုရောက်တဲ့အတွက်ကြောင့်မလို့အင်မတန်ကြမ်းတမ်းသောကိလေသာတွေကိုအကုန်လုံးငြိမ်ဝတ်ပြပြပြီးတော့မှငြိမ်သွားအောင်ပယ်တတ်နိုင်တဲ့အတွက်မြတ်စွာဘုရားဒီကိလေသာတွေကကင်းစင်သွားပြီဘေးနားမှာရှိတဲ့ယန္တာတွေလည်းအာလုံးကိလေသာတွေကင်းစင်ပြီကိလေသာကင်းစင်တာချင်းလည်းကိလေသာကင်းစင်တော်မူတဲ့မြတ်စွာဘုရားကိုကိလေသာကင်းစင်နေပြီဖြစ်တဲ့ယန္တာများနဲ့ခြံရံပြီးတော့နေတယ်။နောက်မြတ်စွာဘုရားဒီလေကိလေသာတွေရဲ့ပူလောင်မှုမှ ငြိမ်းအေးသလိုမြတ်စွာဘုရားရဲ့ဘေးမှာရှိနေတဲ့ရဟန္တာ900ဒီလည်းပဲကိလေသာတွေရဲ့ဓာန်ကနေငြိမ်းအေးသွားပါပြီငြိမ်းအေးမှုချင်းတူတယ်။နောက်မြတ်စွာဘုရားကလည်းပဲဒီကိလေသာအလုံးကုန်လို့နော်ကိလေသာဝတ်ကုန်တဲ့အတွက်ကာမဝတ်မရှိတော့ဘူး။ကာမဝတ်မရှိတော့ဘူးဆိုလို့ရှိရင်နောက်ထပ်ဘဝတစ်ကိုတိဆောက်ပေးမဲ့ဘဝကိုဖြစ်စေတတ်တဲ့ကိလေသာမရှိတော့ဘူး။ကံလည်းကုန်ပြီနော်။ ခိနာဇာတိဘဝကုန်ပြီဆိုမှတော့ဒီဘဝတန်တရားဖြစ်တဲ့ဟာကနောက်ဆုံးဘဝ this is the last life နော်အတ္တိမဘဝခေါ်တယ်နောက်ဆုံးဘဝဒါတော့ဒီဘဝရဲ့ပြိနိဗ္ဗာန်သုတိပြီးတာနဲ့တပြိုင်နက်ဒီခန္ဓာဒီနာမ်ဒီရုပ်ဒီငြိမ့်ပြီချုပ်ပြီတဲ့ထိုနည်း၎င်းတူစွာဘေးမှာရှိတဲ့ရဟန္တာတွေလည်းကံကိလေသာကုံတဲ့အတွက်ဘဝကုံလို့ သူတို့လည်းကိလေသာငြိမ့်ပြီးယုံနံငြိမ့်ပြီးချုပ်ပြီးငြိမ့်ပုံချုပ်ပုံချင်းလည်းအတူတူပဲတဲ့မြတ်စွာဘုရားအဲ့ဒီမှာဒါတော့ဒီจิตတွေတွေနဲ့ပြည့်စုံနေတဲ့เนาะဒီဖွဲ့စာဖွဲ့မစုံဖွဲ့လို့မစုံတော့ဒီလောက်ပဲတော်ကြဆိုเนาะဒီလောက်ဆိုဦးဇင်းတို့ပြိဿတ်တွေအာယုန်နဲ့မှပြုတ်လို့ရပါပြီဒါတော့လောကရဲ့တာယာပုံလှပပုံတွေကအများကြီးရှိသေးတဲ့ဇာတွေမှာဖွဲ့ထားတာဒါတွေတော့ထားလိုက်တော့เนาะဦးဇင်းတို့တရားရဲ့အနှစ်သာရမဟုတ်ပါဘူး ဒါတော့အဲ့ဒီအချိန်လေးကသူတို့တရားမစသေးဘူးဒါတော့အဲ့ဒီအချိန်ကမှဒီကိလေသာကင်းစင်နေတဲ့နော်ကိလေသာတွေကကင်းစင်ပြီးတော့จิตတွေတည်းနဲ့ရောင်ကြီးတော်တွေလွတ်ပြီးတော့အသေးအမျိုးစုံနဲ့တင့်တယ်တော်မူသောမြတ်စွာဘုရားကိုကိလေသာကင်းစင်ငြိမ်းအေတော်မူသောရဟန္တာများ900မြတ်စွာဘုရားရှင်ကိုဖူးလာတဲ့အချိန်ခါမှာအဲ့ဒီမဟာဝံတော်ထဲမှာရှိနေတဲ့နတ်တွေကနေပြီးတော့မှလာကြဟေးသွားကြမယ်ဆိုပြီးတော့အဲ့ဒီလိုနှိမ့်နေတခါတည်းသူကတရင်နေပို့တာ။ ဒီနေ့နေပေါ်အဲ့ဒီကနေပြီးတော့မှမြေဆောင်နဲ့ဘုံမစိုးနဲ့တွေရုပ်ကစိုးနဲ့တွေအဲ့ဒီကနေအစင်စင်အစင်စင်အစင်စင်တခါတည်းသူတို့ချင်း message တွေပို့လိုက်တာ text message ပို့မယ် email ကပို့မယ်ဟာလားအကုန်လုံးနဲ့တခါတည်းအကုန်လုံးပို့မှာပေါ့ဗျာတယ်လီဖုန်းဆက်မယ် fax ရိုက်မယ်อืมဒီနေ့ခေတ်မြန်တာပဲဟုတ်တော့မလားသူတို့လည်းမြန်တယ်ဘလောက်ထိမြန်လဲဆိုတမဟုတ်ချင်းနဲ့အကနိဋ္ဌဗြဟ္မဘုံဒီတခါတည်းချစ်ချင်းရောက်သွားတာလေသူတို့ရဲ့ message ကတိတ်မြန်တာဆိုတော့အဲ့ဒီမှာတခါတည်း သူတို့ရဲ့ message ကဒီနတ်လောကတစ်ခုချင်းတစ်ခုချင်းတစ်ခုချင်းတစ်ခုချင်းကိုအိုးကျွတ်ကျွတ်နဲ့တခါတည်းအပေါ်တက်သွားတာအကနိတဗျမ္မာဘုရောက်လို့ရသွားရောအတန်မတက်တာမဟုတ်ဘူးအရုပဗျမ္မာကြတော့နားရှိသေးလားနားမရှိမှတော့ရတာပဲကောင်းတယ်ဘယ်လိုလုပ်ကြားမလဲရုပ်မှမရှိပဲနဲ့ဟုတ်တော့မလားအကနိတအဆုံးပဲအဲ့ဒီထိရောက်သွားတယ်ရောက်တဲ့အခါမှာအဲ့တော့သူတို့ကနေပြီးတော့မှရှိသမျှဒီဒီစကြဝဠာကနေတခါနောက်ထပ်စကြဝဠာ another universe ကိုသွားပြန်ရောအဲ့ဒီကနေပြီးဦးဇင်းတို့စာအစိုးရ ဒီစစ်ကြဝဠာကိုစင်တာထားနောက်ထပ်စစ်ကြောင်လာမှာရှိနေတဲ့နတ်တွေတရားတွေပြမအကုန်လုံးကိုလည်းအဲ့လိုတခါတည်းဟိုအတန်ကကူးသွားတယ်နော်အတန်ကူးပြီးတော့မှအဲ့ဒီမှာရှိတဲ့ရလဲချစ်ချင်းတခါတည်းတည်င်းရပြီးတော့ဒီစစ်ကြောင်လာကိုလာပြီးတရားနာဖို့လာကြတာအဲ့တော့သူတို့လာတာကဒီတိုင်းမဟုတ်ဘူးတခါတည်းဝမ်သာအားရနဲ့အော်ဟဲ့ပြီးမှတခါတည်းဖះကိုဖူးရတော့မယ်ဟာရန်တာတွေဖူးရတော့မယ်ဘလို့ပဲညာလိုပဲဆိုတော့ဝမ်သာပြီးတော့မှဦးဇင်းတို့ကြွေးကြော်တာနေနဲ့လာကြတာတဲ့အဲ့ဒါကြောင့်နတ်တွေကအကုန်သိတာ အဲ့တော့ဒီနတ်တွေကလည်းပဲတခါတည်းသူတို့ချင်းသူတို့ချင်းလည်းပဲတခါတည်းနိယနိယနတ်တွေအကုန်ခေါ်ပြီးတော့လာကြတာဟာဘာပဲကြံတယ်လဲဆိုရင်နတ်၃မျိုးကြံခဲ့မယ်နတ်ပြမအတညတပြမနာမရှိတော့သူတို့မလာနိုင်ဘူးရုပ်တုံးကြီးပဲရှိတယ်အရုပပြမနော်သူတို့ကြတော့ရုပ်မရှိတဲ့အတွက်နာစရာနာမျက်စိမရှိတော့သူတို့မလာရအဲ့ဒီအချိန်မှာတမပတ်ဝင်စားလို့တမပတ်ထက်မှာရောက်နေတဲ့ပြမာ သူတို့တမာပတ်အထက်မှာရောက်နေတဲ့အတွက်သူတို့ကြံနေတယ်ဒီ၃မျိုးပဲကြံတယ်နော်အဲ့ဒီ၃မျိုးကလွဲရင်အကုန်လာတယ်အကုန်လာတယ်အဲ့ဒီတော့အဲ့ဒီတော့အဲ့ဒီကနေပြီးတော့မှလာလိုက်တာကတိကြတဲ့အတိုင်းပဲနော်ဒါသူတို့တကိုးကြီးတဲ့နတ်တွေကနေပြီးတော့မှရှေ့ကနေတဲ့တကိုးငယ်ငယ်တဲ့နတ်တွေနောက်ကိုနောက်ကိုနောက်ကိုရောက်သွားတာပဲဒါဒီဇလန်းဆိုရင်တွေ့လိမ့်မယ်ဒါတော့အဲ့ဒီလိုရောက်လာတဲ့အခါမှာဒီ မြတ်စွာဘုရားရှိကိုအခုလိုဘုရားဖူးဖို့လာကြတဲ့အခါမှာအခုနာကရှိသမျှနတ်ဘုံမြမဘုံကနတ်မြမတွေအကုန်လုံးမအောင်တော့စုတဲ့ချိန်ကမှာသူတို့ရဲ့နတ်မြမဘုံကြီးအကုန်လုံးတိတ်ပြီးတော့ခြောက်သွားတယ်။နတ်တွေဆိုတာသိတဲ့အတိုင်းပဲသူတို့ကသူတို့နတ်ပြည်တွေမှာပျော်စရာပါစရာတွေအများကြီးပဲ။ဆိုတော့ပြောမယ်ဆိုရင်တခါတဲ့ပျော်လိုက်ပါလိုက်သွားလိုက်လာလိုက်စားလိုက်တော့အဲ့လိုနေတာ။ဒါပေမဲ့ဒီချိန်ကျတော့နတ်ပြည်မြမပြည်ကခြောက်ပြီးတော့တိတ်သွားတာ အဲ့ဒါလိုဖြစ်နေတဲ့အချိန်ကမှတိတ်နေတဲ့အချိန်ကမှဘသူတွေကတမဘက်ကနိုးလာတယ်လို့ဆိုရန်တာဖြစ်တဲ့တုဋ္ဌဝါဒဘုံကဗြမာကြီး၄ဦးကအဲ့ဒီမှာတမဘက်ကထတဲ့အချိန်ဖြစ်နေတာတမဘက်ကထလို့နိုးလို့တမဘက်ကထတဲ့အချိန်ကမှဘာသာမှမကြဘူးနော်ချွတ်ချွတ်တမမကြတာနဲ့သူတို့ဘုံမိမ့်မနဲ့ထွက်ကြည့်တော့ဟာဘသူမှမရှိတော့ဒါနဲ့ဟာဘယ်ရောက်ကုန်ပြီလဲဆိုပြီးတော့မှတခါတည်း အာသူတို့ကဝင်စားကြည့်လိုက်တာပဲဘောလုံးကွင်းထဲမှာသူကမတော်ဆန်းစီကြီးပြောမှသွားနားထောင်နေကြတာထဲနာပြောတာလူအုပ်ကြီးကရှိတဲ့အဲ့ဒီရောက်နေတာဟိုရွာ6နေမှာပေါ့နတ်တွေလည်းအဲ့လိုပဲတဲ့နော်အဲ့ဒီတော့အဲ့ဒီကြမှာသူဟာတို့တော့မာသမယတုတ်နာဖို့မဖြစ်ဘူးနော်မဖြစ်ဘူးတို့လည်းပဲသွားမှဖြစ်မယ်တို့တော့နောက်ကျနေပြီဒါတော့တို့နောက်ကျဒီတိုင်းတော့သွားလို့မဖြစ်ဘူး ဆိုပြီးတော့မှသူတို့ကနောက်ဆုံးမှလာတဲ့ပုံကိုယ်တွေဖြစ်တဲ့အတွက်ကြောင့်အဲတချို့ကပြောချင်ပြောနေမှာဟေးတို့တရားကနောက်တရားနဲ့နောက်ကြတာဘာမှပူဇော်မလို့ဘူးဘာဖြစ်လဲလဲတုတ်တာဝါဒနှက်ကြီးရဟန္တာကြီးတွေတောင်မှသူတို့လည်းနောက်ကြသေးတာပဲဆိုအဲ့လိုတော့နောက်မကြကြနဲ့နော်နောက်ကြဖို့အားပေးတာမဟုတ်ဘူးကိုကဟိုကတမပတ်ဝင်စားလို့နောက်ကြတာကိုကစူပါဘောကြီးလို့နောက်ကြတာဟုတ်တယ်မလားကိုကစူပါဘောကြီးလို့နောက်ဟိုကမဟုတ်ဘူးတမပတ်ကနိုးတာနောက်ကြလို့ အဲ့ဒီတော့သူတို့ကမြတ်စွာဘုရားအတွက်ပူဇော်စရာကြော့စရာသူတို့လာတဲ့ဌာနကနေဂါထာတပုတ်စီတပုတ်စီစီကုန်းပြီးတော့လူလိုပြောရင်ကြပြာတပုတ်စီစီကုန်းပြီးတော့လာကြတာနော်အဲ့တော့အဲ့ဒီလိုစီကုန်းပြီးတော့လာကြတဲ့အခါကျတော့ဒီမြတ်စွာဘုရားက အခုချိန်ကမှမြင်ခွင့်သည်ကပိလဝတ်နေပြီးတော့မြို့တော်နဲ့မလမကန်မဟာဝံတော်မှာရှိတယ် နော်ဒါကိုမျက်စိထဲမှာမပြောက်စေနဲ့အချိန်သည်နေုံလှပြည့်ညနေချမ်းလှထွက်တဲ့အချိန်နော်မြတ်စွာဘုရားရဲ့ရှေ့မှာလူသားအားဖြင့်ပြောမယ်ဆိုရင်ရန္တာ900ရန္တာဖြစ်ပြီးသားလူပရိသတ်900ပဲရှိမယ်ဒါပေမဲ့ရောက်လာတဲ့နတ်ပြမတွေကပရိသတ်ဘလောက်ရှိတယ်လဲဆိုတော့ရေလို့ကောက်လို့တွက်လို့ကိုမရဘူးပရိသတ်ကြီးအကြီးကြီးပဲတယ်ဒါတော့ခုနပြောပြီဒီစစ်ကြောင်လာကနေပြန်သွားတာဒီဥစ္စာအကနိဋ္ဌဗြဟ္မဘုံရောက်တယ်အကနိဋ္ဌဗြဟ္မဘုံနဲ့နောက်ထပ်အနာသစစ်ကြောင်လာပါရောက်သွားတယ် ဒါတော့စဉ်းစားတာကြည့်နော်ထညက်ခက်တိတိလေးကို ပြည့်စုံတွေဝိုင်းအောင်ချီတဲ့အခါမှာဘာမှ အောက်ကဟာဘာမှတော့မသိရတော့ဘူးဥစမိစီတယ်အဲ့လိုမြင်ကြည့်တာနော်ဒုံမုတ်တန်လိုက်တုံးကိုတန်ဒူတန်စားတွေအသေးအမွှားလေးတွေရှိတဲ့ထဲကိုတန်လိုက်တုံးကြီးတုံးချလိုက်တော့ရှိသမျှတန်ချောင်းတွေအကုန်သွားပြစ်ကတ်တယ်လို့အောက်ကတန်လိုက်တုံးမမြင်ရတော့ခက်မိမိပြောမယ်ဆိုရင်တော့ဟောဒီကဘာကြီးမှာ အပေါ်မှာ space junk နေဘလောက်များတယ်လဲဆိုတာအင်တာနက်မှာခောက်ကြည့်လိုက် ဦးဇင်းတို့ကဘာကြီးကလေပြားအောင်နဲ့ဝဲနေတယ်လို့ကဘာပြောက်တော့မှခု space မှာဂျက်နေများနေပြီနော်အဲ့ဒီလိုမျိုးဒီကဘာကြီးကိုမာသမ ्या တုတ်နာဖို့ရောက်လာတဲ့နတ်ပြမပြိတ္တကအဲ့ဒီလိုဖြစ်နေတာခုနော်ဒါတော့ဦးဇင်းတို့ခမ်းမာတဲ့တောင်တော်တော်ကြက်နေလောက်ပြီထင်တယ်နည်းနည်းပါးပါးနေရာချိပေးလိုက်ကြအောင်ခုလည်းသူတို့လည်းနာကျင်နာမှာလူကတော့ကောက်လို့ရတယ်သူတို့ကကောက်လို့ရမှာမဟုတ်ဘူးငါတို့နာကြတာဟေးဟိုမှာသွားကြအောင်ဆိုနာကြအောင်ဆိုဆိုလာကျင်လာနေမှာဟုတ်လားလူတွေဒါမလား အဲ့ဒါလောက်အဲ့ဒါလောက်လာတဲ့ဒါကြောင့်ဒီလောက်ကြီးတဲ့နတ်ပြမပရိသတ်မရှိလို့ကိုဒီအစည်းဝေးကြီးဒီမဟာဆိုတဲ့စကားလုံးနဲ့တတ်ထားတာတမယကအစီအဝေးမဟာကအကြီးအမားဆုံးသောအကြီးအမားဆုံးသောနတ်ပြမာတို့ဤအစီအဝေးကြီးနတ်တုပြမာတုစီဝေးကြီးလူလေဆိုရင်လူတုစီဝေးလို့ခေါ်တယ်လို့ပဲနော်အမတန်ကြီးတဲ့အစီအဝေးကြီးဖြစ်သွားတယ် ဒါတော့နတ်မြတ်မာတွေအားလုံးမြတ်စွာဘုရားရှိခိုးရောက်နေပြီနေုံလားပြည့်နေညနေမြတ်စွာဘုရားမာသမယတို့မစသေးဘူးမစသေးဘူးအဲ့တော့ဒီအရှိနောက်တောင်မြောက်ကနေသူတို့ကဒီစစ်ကြောလိုက်အရှိနောက်တောင်မြောက်ကနေပြီးတော့မှဗြမာကြီးရဟန္တာဗြမာကြီး၄ဦးက နော်အရှိကလာတဲ့ဗြမာကြီးကနေလာလို့ခေါ်တဲ့နော်အဲအညိုးရောင်အယောင်တွေကိုဇံဝင်စားပြီးတော့မှသူကဗုဒ္ဓဝီထိလို့ခေါ်တဲ့ဒီလမ်းတဲ့တွေကိုဒါလူလို့ဆိုမင်းလမ်း ဦးဇင်းတို့စာလို့ခေါ်ရင်ဗုဒ္ဓဝီထိဝီထိဆိုတာလမ်းကြောင်းပြောတာဒီဗုဒ္ဓဝီထိဖရာရဲ့လမ်းကြောင်းဖြစ်တဲ့တည်းမှာဘယ်သူမှမရှိအောင်မနေအောင်အဲ့ဒီဗုဒ္ဓဝီထိလမ်းတိုက်သူကလိုက်လာတာနော်ပြီးတော့မှသူ့ရဲ့ကာထာတစ်ပုဒ်နဲ့ပူဇော်တယ်နောက်တောင်ဘက်ကလာတဲ့မြမကြီးကြတော့ပီတဆိုတဲ့ရွှေရောင်နော်သူကလည်းရွှေရောင်နဲ့တကိုးဇံဝင်စားပြီးလာတာဖြစ်တဲ့ရွှေရောင်နဲ့ထိတဲ့အရာမှန်သမျှဒီရွှေဒုံကြီးလိုဖြစ်သွားတယ် မျက်စိထဲမှာမြင်အောင်ပြောမယ်ဆိုရင်ရွှေတွေကိုအရေကြိုထားတဲ့အိုးကြီးကမှောက်သွားတော့ဘေးပတ်ဝန်းကျင်တစ်ခုလုံးဝင့်ဝါပြီးထိန်သွားတယ်လို့ပဲအကုန်လုံးရွှေတွေမျောလိုက်တဲ့အတွက်ရှိသမျှရွှေတုံးရွှေကဲရွှေအောင်နေနဲ့ဝန်းသွားတယ်အဲ့ဒီလိုမျိုးပဲဖះရှိကိုရောက်ရှင်နာကြမှာပူဇော်ပြီးတော့သူလည်းပဲနေရာမရတော့စစ်ကြောလာနှခမ်းပြန်သွားအဲ့ဒီကနာဦးဇုံပရိသတ်တိတ်ကံကောင်းတဲ့ဒီထဲမှာနေရာရတာနတ်တွေမရဘူးမြမကြီးရဟန္တာတောင်စစ်ကြောလာနောက်ပြန်ဆုတ်ရတယ်တတိုင်းထီအောင်နော်အဲ ဒါတကက်စာမှာပြောတယ်ကြီးစရာပြောတာမဟုတ်ဘူးသူတို့အဲ့လိုနာကြရတာနော်ပြီးတော့နောက်ထပ်မြန်မာကြီးတယောက်ကြတော့အဲအနောက်ကနေပြီးတော့မှအဲလောဟိတနော်လောဟိတဆိုတော့အနီရောင်နောက်တယောက်ကြတော့မြောက်အော်ဒါတာအဖြူရောင်နီလာပိတလောဟိတအော်ဒါတာဆိုတဲ့အယောင်တွေကိုဇံဝင်စားပြီးတော့အဲ့ဒါလိုလာလာပြီးတော့မှမြတ်စွာဘုရားကိုပူဇော်ကြတာပူဇော်ကြတဲ့ခါကျတော့အဲ့ဒီမှာဒီ နော်အဲ့ဒီတော့ဦးဇင်းတို့မဟာသမယတုတ်ရဲ့နေတန်းလေးကိုတော့မဟာသမယတုတ်ကြီးကို အခုနကဦးဇင်းပေးထားတဲ့ mental image ကိုအာယုံပြုပြီးတော့အလုံးညင်ညာဖြဖြဒီမဟာသမယတုတ်ရဲ့အချင်းကျုပ်ဆိုတဲ့အောက်လေးမှာပါတဲ့နေတန်းလေးတစ်ခုကိုညင်ညာဖြဖြပူဇော်မယ်ပူဇော်ပြီးလို့ရှိရင်ဦးဇင်းတို့တုတ်တာဝါဒဗြမာကြီးလေးဦးတို့လျှောက်တဲ့ဂါထာကိုလည်းပဲအာလုံးညင်ညီလေးအဲ့ဒီလေးကကကြီးခါခွေကငယ်ဂါကြီးထီအောင်အာလုံးညင်ညာဖတ်မယ်မြတ်စွာဘုရားကိုအာယုံပြုပြီးတော့ ဖတ်ကြရအောင်ပူဇော်ကြရအောင်ဗမာလူပေါ့ကျင်းချင်းပေါ့နော်အခါတစ်ပါး 不要打比方，打比方，小打鼓，拍雷家娃，做新朋友。 <laughs> Ja, die, သုဒ္ဓဝါဒဗြဟ္မာကြီးယန္တာဗြဟ္မာကြီးတွေနော်သူတို့ကနေပြီးတော့မှနောက်ကြတဲ့အတွက်မြတ်စွာဘုရားကိုပူဇော်စရာသူတို့နေရာဌာနဘုံဘုံမှန်ကနေဒီကုန်းပြီးတော့ယူခဲ့တဲ့ဂါထာတွေပါဒီဂါထာတွေကိုဖွင့်ဆိုတဲ့အတိုင်းဥစဉ်နည်းနည်းမကျေမချင်းရှင်းပြတော့ပါမယ်အဲ့တော့သုဒ္ဓဝါဒဗြဟ္မာကြီးမြတ်စွာဘုရားကိုတပါးစီတပါးစီရှေ့မှာ ရှောက်ပြီးတော့အဲ့ဒီတပါး လျှောက်သွားတဲ့ဂါထာရဲ့အတိပ္ပယ်အရှင်ဘုရားမဟာဟုတော်နဲ့နတ်မြတ်မအပေါင်းတို့သည်စုယုံရောက်ရှိလာသဖြင့်အစည်းအဝေးကြီးဖြစ်နေပါ၏ဒါအထိကတော့ဘာမှမထူးခြားဘူးเนาะဒါတော့ဒီပြောရမယ်ဆိုရင်မြတ်စွာဘုရားနဲ့တကွာရန်တာ900ကိုဖူးဖို့အခုနတ်ပြမတွေဒီမှာရောက်နေတယ်လို့ရှောက်ထားတာအဲ့တော့ရှောက်ထားပြီးတော့တခါအကျွန်ုပ်တို့ဒီကိရိတာယံသူတို့ကိုအောင်နိုင်ပြီးတော့အဲ့ဒီမှာစာက လူတွေဆိုရင်စာနားမလည်မှာဆိုဥစဉ်စာကိုဖြောင်းတာတယ်သူစာတိုင်းဆိုလို့ရှိရင်ဘယ်ကိလေသာကသူတို့ကိုမအောင်နိုင်တော့သူကဒီလိုဒါတော့ကိလေသာကိုကိလေသာ ကသူတို့ကိုမနိုင်ဘူးဆိုရင်သူတို့ကကိလေသာကိုနိုင်ပြီးသားလို့ဆိုလိုတယ်ဒါကြောင့်ဥစဉ်ကဖြောင်းလိုက်တာဒီစာကိုကိလေသာရန်သူတို့ကိုအောင်နိုင်ပြီးတော့အဲ့ဒါကဘုရားရှိပတ်ဝန်းကျင်မှာရှိနေတဲ့ရန်တာ900ကိုဆိုလိုတယ်တန်ဃာတော်များကိုဖူးမြော်ခြင်းကဤတရားသဖြင့်အစည်းအဝေးသို့လာရောက်ပါကုန်၏နော် ဒါတော့ဖူးမြော်ဖို့လာကြတာတဲ့ဒါကပထမသုတ်တဝါဒရန္တာပြမကြီးလျှောက်ထားခြင်းနောက်ဒုတိယရန္တာသုတ်တဝါဒပြမကြီးလျှောက်ထားတာကတော့ရှင်ဘုရားမြတ်စွာဘုရားပေါ့ထိုစည်းဝိနဲ့ယဟန်တို့သည်မိမိစိတ်ကိုတည်ကြည်စေလျက်ဖြောင့်မတ်စွာ ပြုထားပါကုန်၏ယထာဒိတ်သည်မြင်းစစ်ကြိုးကိုရှေ့ရမြင်းယထာဒိတ်မြင်းစစ်ကြိုးတို့ကိုကံရွတ်ထိမ့်တဲ့ကဲ့သို့ပညာရှိယဟန်တို့သည်အိန္ဒိရေတို့ကိုထိမ့်သိမ့်တော်မူကြပါကုန်၏အဲ့ဒီမှာတော့ရှင်းစရာတွေရှိပါတယ် ဘုရားတို့ယန္တာဖြစ်ပြီးတဲ့အခါမှာယန္တာဆိုတာဟာယန္တာပြိသက်ကိုမြင်လိုက်တယ်ဆိုလို့ရှိရင်ဦးဇင်းတို့လိုပုရုဇဉ်ဘလောင်ဆူနေတဲ့ပုံကိုယ်တွေမြင်လို့ရှိရင်သိပြီးတော့ကွာခြားသွားတာပဲနော်ဦးဇင်းတို့တာမညဖလားတုတ်ဆိုတဲ့ရဟန်းရဟန်းဝေရခြင်းအကြောင်းကိုဟောတော်မူတဲ့ရာဇဂိုပြည်ရဲ့အပြင်ဘက်ကနော်ဒီဇီဝကရဲ့တေဥယျင်ထဲမှာဟောတဲ့အချိန်တုန်းကအဲ့ဒီအချိန်မှမှဇာတတမင်းကဖေးတတ်ထားတဲ့ဓာန်ကြောင့်မလို့ तू မှားမှန်းလည်းသိနေပြီ အဲ့ဒီချိန်ခါမှာ तू ကနေနေမတိထိုင်မသာဖြစ်လို့သူ့ရဲ့အမတ်ကြီးတစ်တော်ရှိတစ်တော်ရှိအမတ်ကြီးဖြစ်တဲ့ဇီဝကနော်အမတ်ကြီးနဲ့သူ့ရဲ့ဥယျာဉ်တဲ့ကိုသွားတဲ့ချိန်ခါမှာအဝေးကြီးကနေသူကချွတ်ချွတ်တမ်းမကြောက်အောင်သွားတယ်ညာကြီးဖြစ်လို့ဒါတော့မြတ်စွာဘုရားရှိခိုးဥတည်ပြီးဖူးနေတဲ့ချိန်ခါမှာသူတို့ကသူတို့ရဲ့အဆင့်တွေကအမျိုးမျိုးရှိကြတယ်နော်သူတို့တပတ်နဲ့တပတ်မတူဒီလိုအကုန်လုံးတော့ရဟန္တာမဖြစ်သေးဘူးဒါတော့မြတ်စွာဘုရားပုံမှာကြည်ညိုတဲ့စိတ်နဲ့နော်တိတ်ပြီးတော့နေတာဘေးနားမှာဒီလောက်ရဟန်းနေအများကြီးရှိတာကိုဘာသာမှမကြောက်ဘူး ဘယ်သူမှနှာချီခြင်းဟာချိုးခြင်းကုတ်ခြင်းလှဲ့ခြင်းပြူခြင်းဘာမှ မရှိဘူးမရှိတော့အခါကျတော့ဒီစိတ်စိတ်မှုဟာသူ့ကိုတခါတည်းသူ့ရဲ့အတွင်းထဲမှာပူလောင်နေမှုတွေကိုတခါတည်းဆွဲယူပြလိုက်တာနော်ဆွဲယူပြလို့မြင်ယုံပဲရှိသေးတယ်ဒါတော့မြင်လိုက်ယုံတောင်မှဒါလောက်ထိသူ့ရဲ့နှလုံးသားကိုငြိမ့်ကြသွားအောင်ဖြစ်တာဒါတော့ဦးဇင်းတို့ဒီမှာရဟန္တာဖြစ်ပြီးတဲ့ပုဂ္ဂိုလ်ရဲ့အင်တီတွေထိမ့်မှုဟာ အိန္ဒိတွေမထိတ်နိုင်ခြင်းအကြောင်းဖြစ်တဲ့ဒီကိလေသာတွေဟိုရွာရွာဒီရွာရွာဘာဖြစ်တယ်ညာဖြစ်တာတွေဆိုတွေးတာခေါ်တာကုန်ရှင်တာဘာဖြစ်တာညာဖြစ်တယ်ဆိုစိတ်ကမရှိတော့ဘူးဆိုတဲ့အခါမှာရုပ်တုတွေလိုဖြစ်သွားတယ်ငြိမ်ပြီးတော့ဒါကြောင့်ဒီမြင်ရတဲ့မြင်ကွင်းကို ပြောနေတာအခုကနော်ကြောက်ရွံ့တွေခြားထားတယ်လို့ပဲဒါကြောင့်မိမိစိတ်ကိုတည်ကြည်စေလေးဆိုတာသူတို့ရဲ့စိတ်တွေကရှိသမျှလှုပ်ရှားသမျှကိလေသာပယ်ပြီးပြီဆိုမှတော့ဘာများသွားထိန်စရာလိုသေးလဲစဉ်းစားကြည့်ငြိမ်နေတာပဲတဲ့ နော်ဒါတုတ်တော်သာပြမာကြီးတွေကြီးညိုပုံကိုပြောနေတာကြီးညိုစရာကောင်းပုံကိုပုံဖော်နေတာပဲဒါဖြောက်မတ်စွာတဲ့ကဲဖြောက်မတ်စွာဖြောက်မတ်စွာလို့ဘာလို့ပြောလဲအကြောင်းရှိတယ်ဒါတော့ဖြောက်မတ်စွာလို့စကလုံးသုံးရင်ဥစဉ်တို့လူတွေထဲမှာဒီလူကလူဖြောက်กว่าနော်မင်းလူရိုးလူဖြောက်လို့ပြောရင်ဒါဂုံတုတစ်ခုပဲလူတော်တော်များများဒီဘာဖြစ်ကြလဲကောက်လို့ပေါ့ လောကကလည်းကောက်မှရတယ်တဲ့နော်ထောပတ်အိုးတဲ့ကိုလက်ကိုဖြောင်းဖြောင်းဒလိုထိုးပြီးရင်ဒီတိုင်းပြန်နှုတ်ရင်လက်မှာဘာပါလဲဘာမပါဘူးဒါတော့ထောပတ်အိုးတဲ့ကိုထိုးတော့ကဒလိုထိုးလက်ကလေးဒလိုလို့ရင်တော့လက်ထဲမှာဘာပါလဲစီးပွားရေးရှာလို့ရှိရင်လည်းအဲ့လိုရှာရတယ်ဖြောင်းရင်မရဘူးလေတိတ်ဖြောင်းနေရင်အဲ့ဒီတော့ဒီဖြောင်းမဲ့ဆိုတာအတိတ်ပဲရှိတယ်နော်လူဆိုတာကောက်မှ ဖြစ်တယ်ဆိုတဲ့သဘောမျိုးကိုဒါပြောနေတာစီးပွားဖြစ်တာပြောတာနော်အဲဖြောင်းတဲ့လူတွေလည်းဖြစ်ပါတယ်သို့တော့မြန်မြန်ကြီးပွားခြင်းတဲ့လူတွေလောက်တဲ့နည်းဒါတော့အကောက်၃မျိုးရှိတယ်မှတ်တာဒီနေရာမှာအကောက်၃မျိုးနံပါတ်၁ကပါဠိလိုကတော့ခေါ်မယ်ဆိုတော့ဂောမုတ်တဝင်ကလို့ခေါ်တယ်ဗမာလိုပြောရင်နွားကျင်ငယ်ကောက်อืมမပြောတော့မပြောချင်ဘူးဒါပေမဲ့ပြောတော့ပြောနော်နွားကျင်ငယ်ကောက်ဆိုတာနွားများလမ်းသွားရင်လည်းကျင်ငယ်ပေါက်ချလိုက်လို့ရှင်ဟာသွားကလည်းသွားရဲ့ အောက်ကလည်းပေါက်ရဲဆိုတော့အစပေါက်တဲ့အချိန်ကဆုံးသွားဒီဒီအဲ့ဒီလမ်းကြောင်းကဖြောင်းတဲ့နေရာရှိလားမရှိဘူးစပေါက်တဲ့အချိန်ကစပြီးတော့ကောက်သွားလိုက်တာကောက်သွားလိုက်တာဆုံးလဲဆုံးရောဆုံးတာလဲကောက်တော့မယ်နော်အဲ့တော့အစကနေအလဲအလဲကနေအဆုံးဖြောင်းတာဘယ်နှရှိလဲဘယ်မှမရှိဘူးဘယ်မှမရှိဘူးလူတွေမှလည်းပဲငငယ်လေးကနေအလတ်ပိုင်းအလတ်ပိုင်းကနေအကြီးပိုင်းသေးတာသေးသွားရောဒီစရိုက်ဒီဒုစရိုက်ဒီဒီမကောင်းတဲ့ကိလေသာတွေကြောင့်ဟာကောက်လိုက်တာ အလက်ပိုင်းလဲရအောင်ကောက်တုံးမယ်တေတာတေသွားတယ်ကောက်တုံးမယ်ပထမဒုတိယတတိယအယုသုံးပါးလုံးမှာဒီဒုတိယကိလေသာတွေလက်ရှိကြောင့်ကောက်ကောက်ကြစ်ကြစ်နဲ့ဘဝကိုဆုံးသွားတဲ့ပုဂ္ဂိုလ်များသည်နသေးကောက်အဲ့ဒါအဲ့ဒီနော်အဲ့ဒါနွားသေးကောက်လို့ခေါ်တယ်ဂောမုတ်တဆိုတာနွားသေးကောက်ဝင်ကကောက်တာ နော်အဲ့ဒါနွားသေးကောက်ခေါ်တယ် တောမှာတောကောက်ခေါ်ရင်တော့နသေးကောက်လို့ခေါ်တာပဲအဲ့ဒီလိုမျိုးကောက်တဲ့လူလည်းရှိတယ်တဲ့ပြောတာအရွယ်သုံးပါးတာလွန်သွားတယ်ဘယ်အရွယ်မှမကောင်းငယ်ဘူးမဖြောင့်ငယ်ဘူးလို့ပြောတာဒါကတကောက်နောက်တကောက်ကဘာလဲဆိုလို့ရှိရင်စန္ဒလေခာစန္ဒဆိုတာလနော်လာရေး၃ရက်၄ရက်လို့ပုံစံမျိုးလေးပေါ့နော်အဲ့တော့သူကတော့အလဲကနေအဖျားကိုကောက်တယ်တဲ့အလဲကနေအဖျားကောက်တယ်ဆိုတော့ဆိုလိုတာကတော့ ပြောချင်တာကအလဲကနေအဖျားကိုကောက်တဲ့လာရေးကောက်ဟာဘာနဲ့တူတယ်လဲဆိုရင်လူတွေမှာအစအရွယ်ရဲ့ပထမဘဲတုန်းကတော့ကောင်းကောင်းမွန်မွန်ဖြူဖြူစင်စင်ဖြောင်းဖြောင်းတန်းတန်းပဲသို့တော့အလဲပဲရောက်ပြီးစီးပွားရှာတဲ့အရွယ်မိမရတဲ့ယောက်ျားရတဲ့အရွယ်အဲအဲ့ဒီကစပြီးတော့သူတို့ကလောဘတွေဒေါသတွေနဲ့အဲ့ဒါကြီးပြီးတော့မှသေတီတိကောက်သွားတာဒုတိယနဲ့တတိယကောက်တာလာရေးကောက်ဗါတယ်လေလာနေရေးကို ခွဲဖတ်တွဲမဖတ်နဲ့တွဲဖတ်ရင်ဒုက္ခများတတ်တယ် နော်တော့ကြတွဲဖက်ရင်ဒုက္ခများမှာဆိုလို့ဥစ္စာခွဲဖက်ခိုင်းတယ်လာရေကောက်လို့ခေါ်တယ်လူတွေရဲ့အသက်မှာဒုတိယအရွယ်နဲ့တတိယအရွယ်ကို ကောက်တဲ့သူများကြီးကကြမှာကောက်တာခွေးလေးနဲ့တူတယ်လို့ပြောတာငယ်ငယ်တုန်းကချစ်စရာကောက်နေကြီးတော့မကောင်းတော့ဘူးနောက်နောက်တစ်ခုကောက်ကနင်္ဂလကောတိဆိုတာထွန်တုံးကောက်သူတို့ကပြောတယ်ထေဒူးကောက်တယ်။ကြွားကြတာကဦးဇင်းတော်ဒေါသားတွေပဲ။ နော်ထုံနှုတ်ထဲတော့မြင်ဘူးတယ်သူတို့ပြောတဲ့ထက်မှာအဲ့ဒီပုံစံမဟုတ်ဘူးဒါပေမဲ့ဒီပြည့်အရာမှာရှိတဲ့ထဲလားထွန်လားတော့မသိဘူးနော်ထွန်တုံးဆိုလို့ရှိရင်ဖြောင်းဖြောင်းမဲ့အောက်မှာထွန်သွားတယ်နဲ့ဒါထွန်ဟိုတက်လောက်တာဒါထွန်ထွန်တုံးမမကောက်ဘူးမကောက်ဘူးထဲကြတော့အဲထဲကြတော့သူကခက်ကွေးဝေးလေးဝချမ်းပြားလေးဖြောင်းနေတာကို60 degree လောက်ဒီလိုချိုးလိုက်ဒီလိုလေးကောက်သွားတာကောက်ပြီးတော့အဲ့ဒီအဖျားလေးမှာဘာရှိတယ်လဲဆိုတော့တောင်သူတွေကဒီထဲကိုကင်တဲ့အခါမှာကောက်ကောက်ကလေးလက်ကင်စရာလိုတယ် လက်ကင်စရာလို့တော့ဒီထဲကိုဂွေးရောက်တာနဲ့တခါတည်းဆွဲလှက်ဆွဲလှက်ပြီးတော့နွားနောက်ကနေလက်ရတာဒါတော့ဒီအကောက်ကလေးကအဖျားမှာရှိတယ်ဒါတော့စောစောလေးကတော့ဖြောင်းတရားရောင်အဖျားကြမှာကောက်သွားတာအဲ့ဒီနေရာလေးရှိတယ်အဲ့ဒီအကောက်ကလေးကိုပြောတာဒါတော့အစာပိုင်းနဲ့အလယ်ပိုင်းဖြောင်းပြီးအဆုံးမှာကောက်တဲ့နေရာလေးရှိတယ်အဲ့ဒါကိုသူတို့ခေါ်တော့ထွန်တုံးကောက်ထဲတူးကောက်လို့ခေါ်တယ်စာအတိုင်းမဲ့မှတ်တာဟိုနေရာတနေရာနဲ့တနေရာထဲတို့ထွန်တော့မတူတတ်တဲ့အတွက်မှားတယ်လို့တော့မဆိုလိုဘူးနော် ဒါကြောင့်ကောင်းပြီလူဘဝမှာအစပိုင်းနဲ့အလယ်ပိုင်းပထမအရွယ်ဒုတိယအရွယ်ဒီဖြောင့်နေမှတ်တယ်ဒါမှတတိယအရွယ်ကြီးကကြမှာကိလေသာဒဏ်ချစ်ဒုစရိုက်ဒဏ်ချစ်ကြောင့်ကောက်သွားကြတာတွေများကြီးရှိတယ်ဒါဥစဉ်တို့တွေ့တာပဲတွေ့ဘူးတယ်ပထမရွယ်ဒုတိယရွယ်ကောင်းပြီတတိယရွယ်ကျမှဟာအရေးတောက်သွားတာဖဲရိတ်သွားတာမကောင်းတာတွေဒုစရိုက်တွေဖြစ်သွားတာအော်အောဖို့တချို့ရက်ရွာလူကြီးတွေရက်ွက်လူကြီးတွေကြီးမှဖြစ်တာဒါကြောင့်မိမိတို့ဟာဒီအကောက်၃မျိုးထဲမှာငါတော့ ဘယ်ကောက်မှမပါစေရဘူးဆိုပြီးတော့ကိုကိုကငါဘယ်အချိန်ကောက်တယ်လဲလဲစဉ်းစားနော်ဒီထက်မှပထမရွယ်ကြိုပြီးတဲ့လူဒုတိယရွယ်ရောက်ငါဒုတိယရွယ်စတတိယရွယ်နှစ်ရွယ်တော့မကောက်တော့ဘူးရှေ့တော့ကောက်ချင်ကောက်ခက်ပဲစီမတတ်နိုင်ဘူးလေရှေ့ကကောက်ပြီးတော့ပြန်ဖြောင်းလို့လည်းမဖြစ်တော့တတိယရွယ်စရုထမရှိတော့တဲ့အတွက်ဒီအချိန်မှမမဖြောင်းရင်ဘယ်အချိန်ဖြောင်းတော့မလဲဟုတ်တော့မို့လားငါဒီအချိန်မှမဖြောင်းရင်ဖြောင်းမှုအချိန်မရှိတော့ဘူးဖြောင်းမှုပဲကြိုးစားတော့စရုထရွယ်လို့ဒီထက်မှနောက်ထပ် exception မထားဘူးနော်နောက်ဆုံးရွယ်ဒါကြောင့်မို့လို့ မိမိတို့သည်နောက်ဆုံးအရွယ်ကိုဖြောင့်မိအောင်ဖြောင့်ပေးစေနောက်ဆုံးအရွယ်ရောက်တဲ့ပုဂ္ဂိုလ်များဒါကြောင့်မလို့ဒီအကောက်၃ပါးဟာဥစ္စနပုရိသေနေမှာရှိနေတယ်တနည်းသောတာပန်တဂရကအနာဂံအထိရှိနေသေးတယ်ကိလေသာမလိုသေးလို့သို့တော့ရဟန္တာများမှာကြာကောက်เสียကိလေသာကြံသေးရဲ့လားအဲမကြံတော့တဲ့အတွက်ဒီဂုံတူးရတာကဲဒါလွယ်လွယ်ကလေးစာလှအောင်ထဲ့တာများမထင်နဲ့ဖြောင့်မတ်စွာဆိုတာသည် နွားသေးကဲ့သို့နော်အစအလဲအဆုံးသုံးပါလုံးလဲရန်တာများမှမရှိတော့နော် လာရေးကောက်ကဲ့သို့အလဲနဲ့အဆုံးမှာကောက်ချင်းလဲမရှိတော့ထွန်တုံးထဲတုံးရဲ့အဖျားမှာကောက်ကောက်ကလေးရှိသလိုအဆုံးမှာလဲကောက်စရာမရှိတော့ဒီအကောက်သုံးမျိုးကလွန်မြောက်ပြီးတာကြောင့်မလို့ရန်တာများမှာကောက်စရာလိန်စရာတွန့်စရာကိလေသာဒုစရိုက်မရှိလို့ကိလေသာအကောက်ကလွန်မြောက်ပြီးလို့ဖြောင်းမတ်စွာလို့ဝိသေသနာမှာခြင်းဖြစ်ပါတယ်နော် ဖြောက်မတ်စွာပြုထားကြကုန်၏ယထာဒိတ်သည်မြင်းစစ်ကျိုးတို့ကိုကန်ရွက်ထိမ့်တဲ့ကဲ့သို့ဒီနေရာမှာရှေးတုန်းကမြင်းတွေကနှစ်ကောင်ကတဲ့လဲလေးကောင်ကတဲ့လဲ၆ကောင်ကတဲ့လဲဆိုတာရှိတယ်နော်ယထာမြင်းကိုဆိုတော့မြင်းတွေကတခါတည်းမြင်းဒိန်းဆရာကနေ training ပေးထားပြီးသားဖြစ်တဲ့အတွက်သူတို့ခွာအချီအညီအချအချီအချအကုန်ညီတာဖြစ်တဲ့အတွက်ဒီယထာဒိန်းကမြင်းလဲဖို့ကိုယထာလဲဖို့ကိုတက်လိုက်တာနဲ့ကျိုးကိုကန်လိုက်တာနဲ့ သူတို့ကသူတို့ဆရာဘာလဲဆိုတာသိတဲ့အတွက်ကြောင့်တခါတည်းခွာကအညီအချီအချညီပြီးတော့မှယထာမောင်းတဲ့ပုဂ္ဂိုလ်ကကျိုးလေးပဲကင်ထားတယ်ဘာမှဘယ်ကောင်မှဩမြန်လွန်းလို့ဆွဲရတာမျိုးနှေးလွန်းလို့ကြိမ်တုတ်ပေးရတယ်ဆိုတာမရှိဘူးယထာချောက်မြင်းချောက်ကောင်ဆွဲတဲ့ယထာမှာဘယ်ကောင်ကမှရှေ့တိုးနေခြင်းနောက်ဆုံးနေခြင်းမရှိဘူးနောက်ကျန်နေခြင်းမရှိဘူးအလယ်မှာလည်းခုံပေါက်ခြင်းမရှိဘူး ဒီတိုင်းပဲရဟန္တာတွေမှာမျက်စိနားနှာလျှာကိုယ်စိတ်တကားပေါက်၆ပေါက်မှာ ထိန်းထားတဲ့ဒီတတိဥစည်းတဲ့အိန္ဒြေဥစည်းမှုအုပ်ချုပ်မှုသည်ထိန်းချုပ်မှုသည်ဘယ်ကမှ ရှေ့တိုးနေတာလွန်ကဲနေတာယော့ရဲနေတာเนาะမရှိတော့ဘူးတဲ့ဒါရန်တာတွေဆိုတာသူတို့ရဲ့အိန္ဒြေမျက်စိနာနာလျာကိုစိတ်မှာအိန္ဒြေဖောက်ပြန်ကြောင်းဖြစ်တဲ့မြင်ချင်းကြောင်းဖြစ်တဲ့ကိလေသာကောရှိသေးလားမျက်စိကမြင်လို့သူတို့အတွက်ဘာများဖောက်ပြန်စရာရှိတော့လို့လဲ ငြိမ့်နေပြီဟုတ်တယ်မဟုတ်လားဒါတော့ဦးဇင်းတို့ပုရိသေများကမြင်လိုက်ရင်ငြိမ့်ရဲ့လားမငြိမ့်ဘူးငြိမ့်နေဆိုတာကဥပ္ပအမတ်ကြီးဥပ္ပပြောသလိုပဲအကြိုက်မတွေ့သေးလို့ပါဖရာငြိမ့်တော့ငြိမ့်လိမ့်မယ်ဒါပေမဲ့အဲ့ဒီငြိမ့်တာက तू သူ့ကြိုက်မတွေ့သေးလို့ငြိမ့်တာဒါပေမဲ့ရန်တာတွေမှာကျတော့ဘာပဲမြင်မြင်ကြိုက်စရာမရှိတော့ဘူးလှုပ်စရာမရှိတော့ဘူးအဲ့ဒါကိုဆိုလိုတယ်ဒါကြောင့်သူတို့ရဲ့အိန္ဒိတွေထိမ့်ချုပ်မှုတွေအိန္ဒိတွေထိမ့်သိမ်းရမှုတွေ မြင်းယထာထိတ်နဲ့မြင်းယထာသည်သူတို့ရဲ့အိမ်တွေဒီမြင်း၆ကောင်ကိုဘာမှကိုတို့စရာကြိမ်တို့စရာကြိုးဆွဲစရာမလိုပဲနဲ့သွားနေတယ်လို့ပဲညှိနေတယ်လို့ပဲတဲ့ဆလင်ကုပိ္ခါခေါ်တယ်ရန်တာတွေမှာဖြစ်တဲ့ဥပိ္ခါတွေကအိမ်တွေ၆ပါးတခါတည်းထိတ်ကြတာခက်မိမိပြောရမယ်ဆိုလို့ရှိရင်တော့ဘာခေါ်မလဲ auto regulator ပေါ့ automatic ထိတ်သွားတာအဲ့ဒါဥစဉ်တော့မှမရှိဘူးဒါကိုဆိုလို့ရှင်တာဒါတော့ကို့ဘဝနဲ့ကို့ပြန်နှိုင်းကြည့်မှကြီးညိုစရာကောင်းတော့ကို့မှာကတော့ဟာ မျက်စိကကြာမျက်စိကကြာမဟုတ်ဘူးမျက်စိကမြင်မြင်လိုက်ပြန်ပြီနားကကြာကြားလိုက်ပြန်ပြီနှာခေါင်းကနမ်းနမ်းလိုက်ပြန်ပြီကဲမွေးတော့တစ်မျိုးနမ်းတော့တစ်မျိုးကိုကိုကိုပြန်မေးကြည့်ငြိမ်သလားမငြိမ်ဘူးလားဒီထဲမှာနေကလည်းဗမာပြည်ဆိုရင်တိတ်တိတာဥစဉ်တို့တရားထိုင်နေချင်းဘုန်းကြီးတစ်ပါးအာချွေကထွက်လူတွေကကြက်တော့ဘုန်းကြီးတွေကမြတ်ကြက်တော့တခါတည်းတစ်ပါးနဲ့တစ်ပါးဒုတိမတထိုင်း နာဗမာပြည်မှာဝါဆိုဝါကောင်ဆိုတာမိတ်တွေထွက်အောင်ကြိုက်အဲ့ဒီဘုန်းကြီးကလည်းနန်လိုက်တာချွေးစော်တယ်သူနာဘယ်သူမှမထိုင်ခြင်းဘူးဆိုတော့မတတ်တာလို့ထိုင်ရရင်ဘေးနားထိုင်တဲ့ပုံကဘာဖြစ်ပြီလဲမမေးဘူးစဉ်းစားကြည့်အဲ့ဒီဘုန်းကြီးဘာတွေဖြစ်နေလဲဆိုတော့တရားထိုင်နေမလားဒေါသဖြစ်နေမလားဆိုတာဒါတော့အဲ့ဒီအနံ့ကို तू ဘာဖြစ်နေလဲအဲ့ဒီအနံ့နဲ့ तू နဲ့ရံဖြစ်နေတယ်လို့ဆိုလို့တယ်လူကတော့မငြိမ်ဘူးလားငြိမ်ပါဤမျက်လုံးလေးမှိတ်လို့စိတ်ကငြိမ်ရလားမထဲဘူးစဉ်းတော့ အဲ့ဒါပဲအဲ့ဒါပဲဦးဇင်းတို့မနိုင်တာဆိုအဲ့ဒါပဲလူငြိမ်ကောင်းငြိမ်လိမ့်မယ်စိတ်မငြိမ်ဘာဖြစ်လို့လဲအဲ့ဒီကြိုက်ချင်းမကြိုက်ချင်းအတွင်းမှာခံစားရတဲ့ဒီစင်စာရှိနေသေးတယ်ဖန်းဆုပ်တတ်တဲ့စင်စာအဲ့ဒါနဲ့ဆုံးဖြတ်နေတာဒါကြောင့်မလို့ဒါတွေနဲ့ကိုဖြစ်နေတာနဲ့နှိုင်းရှင်ကြည့်မှရန်တာဆိုတော့ကြီးညိုစရာကောင်းတာ။အော်ငါတို့လိုလှုပ်စီလှုပ်စီရွာစီရွာစီဖြစ်နေစရာဘာမှမရှိတော့ပါလား။ဒါကြောင့်မလို့ကြီးညိုစရာကောင်းတာကိုလို့စိတ်ကကြီးညိုရတာ။နော် ဘာမှမထူးခြားတဲ့ပုဂ္ဂိုလ်ဦးဇင်းတို့ဘာကြီးညိုစရာရှိလဲ။ဟောကြီးညိုတယ်လေးစားဆိုတော့ကိုယ့်ထက်သာတဲ့ဂုံတူးရှိလို့ကြီးညိုတာလေးစားတာ။အခုကို့မှာမရှိတဲ့ဂုံတွေသူတို့မှာရှိလို့ဒီသုတ်တာဝတ္တဗြဟ္မာကြီးတွေကသူတို့ကိုယ်နဲ့ကရန်တာဖြစ်လို့ရန်တာကိုယ်ကိုပြန်ဖော်ပြီးတော့ကြီးဟောတည်ကျူးတာ။နော်ဒါဒုတိယဂါထာပြီးပြီဒီလောက်ပဲထားကြတော့။နောက်တတိယဂါထာမှာအရှင်ဘုရားမြတ်စွာဘုရားသည်ကောင်းစွာဆုံးမပြီးသည်ဖြစ်၍တဏှာကင်းလျက်တန်ရှင်းစင်ကြယ်သောထိုရန်တာငယ်တို့သည်တဲ့ရန်တာတော်မှာငယ်လို့သုံးတယ်သူတုနာကော နော်ပြုံမြင့်နုနဲ့ထိုးငယ်ရွယ်သောရန္တာရန္တာအရှင်ကြီးတို့သည်တဲ့နော်အရွယ်အဖြစ်တော့ငယ်ပေမဲ့ဂုံကကြီးတဲ့အတွက်ကြောင့်တိပိဋကဆရာတော်ကြီးကအနှစ်နှိမ့်ပြပေးတဲ့အခါမှာပြိုမြင့်နုနဲ့အရွယ်ကိုတော့တရုပ်ဖော်ပုံမှာပြိုမြင့်နုနဲ့ငငယ်တွေပဲလေဒါပေမဲ့ကိလေသာကုန်ပြီးတော့ဂုံကမကြီးဘူးလားပြီးတော့ထိုရန်တာ အရှင်မြတ်ကြီးတို့သည်လို့ကြီးနေတခါဂုံကြတော့အဲ့လိုကြီးနေသုံးတယ်အရွယ်ကြတော့ငယ်တာနဲ့သုံးတယ်နော်ဒါတော့ပြိုမြင့်နုနဲ့ထိုရန်တာအရှင်မြတ်ကြီးတို့သည် ရာဂဒေါသမောဟတည်ဟူသော ခလုတ်တန်သင်းနော်တသင်းဆိုတာညှောင့်ပြောတာနော်တကားကြည်မင်းတို့ဒါလည်းပဲအလားတူပဲအဲ့ဒါတွေကိုတဲ့ဖြတ်ပြီးလျင်ရာဂဒေါသမောဟတည်ဟူသောတကားတန်ကိုနှုတ်၍လှဲ့လှဲ့သွားလာနေကုန်ဤပြောမယ်ဆိုတော့အခြေကြီးပဲအဲ့ဒါနော်အချင်းရှိသလောက်ပြောကြစို့ဘယ်လိုအဲ့ဒီနေမြဒီရာဂဒေါသမောဟကိုဘာနဲ့ဥပမာပေးတယ်လဲဆိုရင်ယူပကလင်္ကာမမြင်ရတဲ့ဟာနဲ့မြင်ရတဲ့ဟာနဲ့ဥပမာပေးတာနော်ဒါတော့ကြည်ခလုတ်တန်သင်းဆိုတာဥပမာပြောကြစို့ အမတန်မားတဲ့ရှားသားတို့ဗရောက်သားတို့ပြင်းသားတို့အင်ဂျင်သားတို့တိုင်ကြီးထဲမှာ၁၂လက်မလောက်ရှိတဲ့တန်ချောင်းကြီးကိုရိုက်သွင်းမှုမပါဘူးအချောင်းဖြောင်းဖြောင်းကြီး၁စင်တီမီတာလေးလောက်ပဲအပေါ်မှာဖော်ထားမယ်။ကဲဘယ်သူနှုတ်နိုင်မလဲ။ဟမ်ဒီထက်ဒီထက်ပြိဿတ်ဒီဘယ်သူနှုတ်မလဲကဲ။၁၂လက်မကြီးကမြုပ်တာ၁စင်တီမီတာလေးလောက်ပဲသေးသေးလေးပဲဖော်ထားမှာ။၁မီလီမီတာလောက်လောက်ပဲဖော်ထားမယ်။ဘလို့ပြန်နှုတ်မလဲဒီအငုတ်ကလေးသေးသေးလေးပဲအောက်ထက်မှာ၁၂လက်မနှစ်ထားတာ။လွဲပါမလား။ နှုတ်နေတဲ့လူရှိလားဟာတညံ့တာပဲဥစဉ်နှုတ်ခိုင်းနှုတ်တတ်တယ်တန်ကြောင်လုံးဝမကောက်စရာဘူးတန်ကြီးမျိုးရှုပ်ချလိုက်ပါပဲမလွယ်ဘူးလားအမ်လွယ်လွယ်လေးပဲဥစ္စာဒါများနော်အဲ့ဒီညောင်းတန်သင်ကနှုတ်ဖို့ခက်တယ်လို့ပဲတဲ့နော်အဲ့ဒီဦးဇင်းတို့ရဲ့တတ္တဝါရဲ့တန်တန်ထဲမှာဝင်စူးနေတဲ့ယာဂဒေါသမောဟတူတို့ညောင်းကလည်းနှုတ်လို့ခက်တယ်တဲ့ဥပမာပေးနေတာဒါကိုဒီရဟန္တာတွေနှုတ်ပြီးပြီမရှိတော့ဘူးနောက်ပြီးတော့မှဦးဇင်းတို့ နေပြည်တော်ကြီးတွေမှာပေါ့နော်ရှေ့ကမြို့တော်ကြီးတွေဒီမှာမြို့အဝင်တကားကြီးတွေဆိုတာကလက်ခက်လက်ခက်ဒုက္ခဓာခက်ဆိုတော့လာတဲ့လူတွေဝင်တိုးလို့မရအောင်တကားတိုင်ကိုအကြီးကြီးတွေစိုက်ထားတယ်ဒီတကားရွက်ကြီးတွေကအလေးကြီးဒါကြောင့်မလို့ဘိုးကြီးတစ်ထောင်ဖွင့်မှပွင့်တယ်တို့ဘာတို့ဆိုတာနော်ဒါတော့ဟုတ်ပါတယ်အင်္ဂလန်မှာသွားကြည့်ပါလားလို့နော်တို့တကားကြီးအကြီးကြီးတွေပဲတို့နန်းကြီးတွေမှာမြင်ရတယ်အင်္ဂလန်မြန်မာကြီးနန်းတော်တဲ့ဝင်တဲ့အပေါင်းမှာအကြီးကြီးပဲနေတာချင်းမှုတကားတကားကြီးတွေနော်ဒီဒီလိုရောမမြို့မှာတကားပေါက်ကြီးသွားကြည့်ပါလားနေတာချင်းတွေမဟုတ်ဘူးကြီးကြီးတွေ ကြီးကြီးတွေပဲဆိုတော့အဲ့လိုတကားကြီးအထူကြီးတွေလောက်ထားတယ်ဒီတကားတိုင်ကြီးကိုဒီတကားရွကြီးနှစ်ခုခါနိုင်အောင်စိုက်တဲ့တိုင်ဘယ်လောက်ကြီးရမလဲအောက်မှာ foundation ဘယ်လောက်ချရမလဲအဲ့ဒါကိုစဉ်းစားကြည့်အဲ့လောက်တုတ်ခိုင်တာကိုဆိုလိုတယ်အဲ့ဒီတကားတိုင်ကြီးတွေဟာအမတန်ခိုင်တဲ့အတွက်နက်နက်ရှိုင်းရှိုင်းလှုပ်ထားတဲ့အတွက်သူတို့ကလည်းအမတန်မြဲမြံတဲ့အတွက်နှုတ်မဲ့ဆိုရင်ခက်တယ်တဲ့ဒါတစ်ခုနောက်တစ်ခုဒီတကားရွကြီးနှစ်ခုကိုဟိုဘက်ဒီဘက်ပိတ်လိုက်တဲ့အခါမှာနော်အပေါ်မှာတော့ဘာသာကြီးရှိတဲ့အတွက်တကားရွနေတို့လို့ထိသွားလို့ရှင်ကိစ္စမရှိဘူး ဒါပေမဲ့အောက်မှာကသူ့ကိုတားထားဖို့အတွက်ဘာမှမရှိဘူးဘာမှမရှိတော့တကားယူကြီးနှစ်ခုအလဲတဲ့တဲ့မှာထိမဲ့စင်တာတဲ့တဲ့မှာတကားယူကြီးရှေ့ကိုကံမသွားအောင်ငုတ်ရိုက်ပြီးတော့အဲ့ဒီမှာငုတ်ကြီးနှစ်ထားတာရှိတယ်တချို့တွေ့ဘူးလိမ့်မယ်တကားတွန်းလိုက်တာအောက်မှာငုတ်ကြီးမတွေ့ဘူးလားတိတ်မမြင်ဘူးဟိုအဲရှစ်လက်မလောက်ပဲရှိလိမ့်မယ်တင်ဒါတိတော့တိတ်မမြင်လောက်ဘူးဒါတော့အဲ့ဒီငုတ်ကြီးနဲ့တကားရွေ့နဲ့ဒီလိုတေထားတာပြီးတော့မှဟိုဘက်ကနေကန့်လန့်ပြက်ကြီးနဲ့ခြာထားတာအဲ့ဒီတကားကို ဒါတော့ဟောဒီငုတ်အတွင်းထဲကိုအနှစ်ကြီးတူးထားတာဒီတကားရွေးချင်းတကူတိုက်တိုင်းတိုက်တိုင်းနော်သူ့ကိုထိမှာပိတ်တိုင်းထိမှာဖြစ်တဲ့အတွက်ဒါကတိမ်တိမ်လေးဆိုရင်နဲ့သွားမှာပေါ့ဒါကြောင့်အနှစ်ကြီးတူးစိုက်ထားတာဖြစ်တဲ့အတွက်အဲ့ဒီငုတ်ကလေးမဲ့ဆွဲနှုတ်ဆန်းกว่าပြောမယ်ကြိုက်ဘယ်လိုနှုတ်မလဲလူတယောက်တည်းနေဘယ်လိုလုပ်ဆွဲနှုတ်မလဲအဲ့ဒီတော့ဒီနန်းရံနေတိုင်နေမြေကြီးထဲမှာစိုက်ထားတဲ့ညောင်တန်တဲ့တကားငုတ်ကိုနှုတ်လို့ခက်တယ်လို့ပဲတဲ့ ဒုသတ္တဝါတွေရဲ့တဏ္ဍာနဲ့မှာဝင်းနေတဲ့ယာကဒေါသမောဟတွေတို့ဒီညှောက်နဲ့တသိန်းနဲ့ဒီငုတ်တရားဓာတ်ရခက်တယ်တဲ့ဒါကြောင့်ဦးဇင်းတို့ပြိတ္တာထဲမှာဟာရှင်ဗျာတပိတော်တို့ဒီလောဘဒေါသမောဟတွေတို့ညှောက်တဲ့တဲ့တွေကနှိမ့်စင်နေလို့တန်တရားရှည်လာပါပြီတပိတော်တို့နှုတ်ပေးပါဆိုရင်ဦးဇင်းနှုတ်နီးခုနသိပြီနော်နှုတ်ရှင်ဦးဇင်းရှည်လာခဲ့ဟမ်အဲ့ဒီနင်းနေနှုတ်လိုက်ပါဟဟလာမိရှုပ်ပေးလိုက်မယ်နော် အဲ့တော့တခါတည်းထွက်သွားစီရမယ်လူကပျောက်သွားမှာနော်အဲ့ဒီတော့လူဓာပျောက်သွားပြီမဲ့ဦးဇင်းတို့ဒီကညှောင်းကထွက်ရလားဆိုတော့မထွက်သေးဘူးနောက်ဘဝဒီလိုက်ပါတော့ဒါကိုစဉ်းစားကြည့်အဲ့ဒါတော့ဒါတော့ဒီလောက်ခက်ပါတယ်ဆိုတော့ညှောင်းနေရရန်တာတွေမှာမရှိတော့ဘူးတဲ့အားလုံးလွတ်လွတ်ကျွတ်ကျွတ်ထွက်သွားပြီနှုတ်လိုက်ပြီလို့ဆိုလိုတယ်အဲ့ဒီတည်းကြောင့်မလို့သူတို့ရဲ့ဒီလားကဒေါသမောဟဆိုတော့စေခိုင်းရာစေစားရာလှည့်စားရာဘာမှမခံရတော့ဘူးချုပ်နှောင်မှု မရှိတော့ဘူးချုံနောက်မှုမရှိတော့တဲ့အတွက်ကြောင့်မလို့သူတို့မှာဘယ်ကိုသွားသားဘာကိုလှုပ်လှုပ်ပူပန်ခြင်းအာရရပါလေရကျင်တာတွေမရကျင်တာတွေမကြိုက်တာတွေပူတာတွေလိုတာတွေကောင်းတာတွေအာဘာဆိုဘာမှမရှိတော့ဘူးမရှိတော့တဲ့အတွက်ကြောင့်နောက်ဆုံးမှပြောတယ်ရာဂဒေါသမောဟတိတို့တကားတဲ့ကိုနှုတ်ပဲနှုတ်၍အဲ့ဒီမှာလှဲ့လေသွားလာနေဂုံဤဆိုတဲ့နေရာမှာဦးစင်းနဲ့နဲ့ဝိသေသနာလေးတောင်လိုသွားတယ်လွတ်လွတ်လပ်လပ်အဲ့ဒါထည့်ရင်ပိုကောင်းတယ်နော် ဘာအနှောင်ဖွဲ့မှမရှိတော့မလွတ်လပ်တဲ့ပုံကိုတယောက်ဆိုလို့ရှိရင်ဟာဟိုလူကလာစစ်ဒီလူကလာစစ်နေဦးဇင်းတို့လည်းသွားကြည့်ပါလားတော်ကြပလက်က ID ပြခိုင်းပြအောင်မှာဒါမလွတ်လပ်လို့ပဲသူ့နယ်ပယ်မှာရှိတယ်လေဟုတ်တယ်မဟုတ်လားသူတို့မေ့ချင်မေ့မှာပဲငါမဲ့တခါတော့ဟိုမှာ CC ကင်မရာနဲ့တွေ့တယ်ငါတို့ကလည်းတန်တရားရှာမင်းနဲ့တွေ့တယ်ဆိုရင်ခေါ်ချင်ခေါ်သွားမှာအခုလူတွေမှားမှားပြီးတော့မှတခါတည်း homeland security တွေဆွဲတာတွေကြည့်ဟုတ်တယ်မဟုတ်လားဒါသူတို့နယ်ပယ်သူတို့မလွတ်ဘူးဦးဇင်းတို့မလွတ်တဲ့သူတို့သူတို့နယ်ပယ်ထဲမှာရှိတဲ့သူအချိန်မရခေါ်မေးလို့ရတယ်ဆက်လို့ရတယ် ဒါသူတို့ရဲ့လက်အောက်မှာဦးဇင်းတို့နေရလို့ဒါတော့မိမိတို့ဒီအဲ့ဒီလိုမျိုးလွှမ်းမိုးမှုအုပ်ချုပ်မှုတစ်ခုခုရှိရင်ထိုသွားရတာဒီလွတ်လပ်တယ်လို့ပြောလို့မရဘူးဒါတော့ယဟန်တာတွေမှာအဲ့ဒီလိုမျိုးလာစစ်မဲ့မေးမဲ့ပုံကုမျိုးအဲမရှိတော့ဘူးတဲ့ဘယ်ကိလေသာဘယ်အနောက်ဘက်မှာသူတို့ကိုလာခြောက်ချေစရာမရှိတဲ့အတွက်ကြောင့်မလို့လွတ်လွတ်လပ်လပ်ကြီးအနောက်ဘက်ကင်းကင်းကြီးသွားနိုင်တယ်ဒါတော့ဦးဇင်းတို့ပြည့်တဲ့တစ်ခုစဉ်းစားကြည့်ပြောပြမယ်နော်လူတွေမှာ ကိုယ့်အိမ်ကသားမရလင်ယောက်ျားကိုထားပြီးတော့တနေတကြီးတရက်ကိုထွက်သွားရပြီဆိုလို့ရှိရင်လူကအဲ့ဒီနေရာကိုအဝိကိုရောက်ပေမဲ့စိတ်ကလူကအဲ့ဒီမှာစိတ်ကအိမ်မှာကဲအဲ့ဒီလူကိုဗာတဲ့ခြိထားတန်ရောစင်နဲ့ခြိထားတာကဲဝေးရင်တဲ့နေရာဝေးလေကဘာကြီးကိုဟောဘစ်ချန်ဒီဘစ်ချန်နေခြင်းနေလေပတ်ချလက်နေလေဒီကြိုက်တဲ့နေရာသွားလေ လက်ကဘာတက်နေလေလက်ကဘာတက်နေတဲ့လူပူဆိုးတယ်သူတို့အဝေးကြီးခွာနေရတာမှာဆိုတော့ကအဲ့ဒီမှာတင်အနောင်အဖွဲအချုပ်ဆိုတာအဲ့ဒါပြောတာဒါတော့သူတို့မှာဘလို့ကြီးပဲနေရနေရအဲ့ဒီလိုအပူအပင်အနှောင်ဖွဲ့မရှိတဲ့အတွက်နောက်ကြောင်းမရှိလို့နောက်ကဆွဲเสียဆွဲเสียမရှိတဲ့အတွက်လွတ်လပ်တယ်လို့ဆိုလိုတယ်အဲ့ဒါကြောင့်မလို့လွတ်လွတ်လပ်လပ်နော်ပေါ်ပေါ်ပါပါသွားနိုင်ကြကုန်ဤဦးဇင်းတို့ပုရုဇေများက မသွားနိုင်သေးပါကိုရှိကိုကိုပြန်လှည့်ထားနော်ကိုရှိကိုကိုပြန်လှည့်ထားတုံးမို့ဆိုရင်ကွန်ပယ်ရမလို့လို့ရှင်သိမှာမဟုတ်ဘူးရန်တာကုန်ဩငါတို့တော့အင်္ဂလိပ်ကသွားရင်အိမ်ကနေယုံသွားတာတော့အိမ်ကမီးပိတ်ခဲ့လားမီးပူချောင်းနဲ့မီးပိတ်ရလားဖုန်ကြီးမီးများလဲနေသေးလားဟာစိတ်ကမကြည့်လို့အိမ်အောက်ရောက်မှအပေါ်ပြန်တက်ကြည့်ရတာတို့မရှိဘူးလားရှိတာပဲဒါပူပင်ချောင်းကြတွေပဲနော်အဲ့တော့အမျိုးမျိုးရှိတယ်အဲ့ဒီလိုမျိုးကိုလိုမျိုးပူပင်စရာချောင်းကြစရာမရှိတော့တာကိုလွတ်လပ်တယ်လို့ခေါ်တယ် ကြောင်းကြမှုစရာမရှိတော့ဘူးနောက်နံပါတ်၄သွားကြပါစို့နော်သိရှင်နေလိမ့်မယ်ကောင်းပြီနံပါတ်၄မှာအရှင်ဘုရားမြတ်စွာဘုရားကိုကိုးကွယ်ရဟူ၍စီကတ်သူအလုံးတို့သည်အပေဘုံတို့မရောက်ပါကုန်လက်တက်နော်လူခန္ဓာကိုယ်ကိုပယ်ဆွင့်၍နတ်ပြည်၌ဖြစ်ကြရပါကုန်လောကဖြစ်ကြရပါကုန်လက်တက်ဒါစာပေါ့နော်အဲ့ဒီနေရာမှာပြောစရာရှိတာမြတ်စွာဘုရားကိုကိုးကွယ်ရဟူ၍ဆိုတာတရဏဂုံပြောတာယေကိစီဗုဒ္ဓတရဏံကတာတိနတ်တေကမေတ္တနိဘာယဘုမေ ဘာဟာယမာနုတန်ဒေဟံဒေဝကာယံပရိပုရိတန်ဒီဆိုတဲ့ပါဠိကိုပြောတာနော်တချို့ကြားဘူးပါလိမ့်မယ်ဆိုတော့မြတ်စွာဘုရားကိုကိုးကွယ်ရာဟူ၍စီးကပ်တဲ့နေရာမှာအဲ့ဒီနေရာမှာကိုးကွယ်ရာဆိုတာကတော့ဦးဇင်းတို့စာအရနည်းနည်းဖြောင့်ပေးရလိမ့်မယ်နော်ကိုးကွယ်ရာလို့စီးကပ်တဲ့အခါမှာတာမင်ညယူရင်အားလုံးနဲ့ဆိုင်နေတယ်ကိုးကွယ်ရာဟူ၍မြတ်စွာဘုရားကိုစီးကပ်ရင်ပထမကအဘယ်ဘုံကိုမရောက်ဘူးသေပြီးရင်လူဘဝသေရင်ဘယ်ကိုရောက်မလဲနတ်ပြည်ရောက်မယ်အကျိုးနှစ်ပါးရှိမနေဘူးလားသူသေကြတာကသေရင်အဘယ်မလားဘူးပြီးရင် နတ်ပြည်ရောက်မယ်အကျိုးနှမျိုးဒါတော့အကျိုးနှမျိုးကိုဦးဇင်းတို့ပုရိသေနဲ့အရိယာအတူရသလားဒါစဉ်းစားရမယ်ဒါတော့လောကုတ္တရာတရဏဂုံကိုသောတာပန်လောက်ကိုဖြစ်လို့အရိယာဖြစ်ပြီဆိုတော့နော်သောတာပန်လောက်ကို ဝင်ပြီးပြီဆိုရင်တော့ဒီတရဏဂုံမျိုးကိုလောကုတ္တရာတရဏဂုံခေါ်တယ်ဘာတရဏဂုံအေးမှတ်တာဦးဇင်းတို့တရဏဂုံကြတော့လောကီတရဏဂုံဒါတော့လောကုတ္တရာတရဏဂုံကိုရလို့ဒီနေ့အ ਨੇ ဆုံးသောတာပန်ဖြစ်ပြီးရင်တော့ သူတို့ရဲ့ကိုးကွယ်အားထားမှုသည်ဘုရားယရဏသုံးပါးပေါ်မှာအားထားမှုသည်လောကုတ္တရာတရဏဂုံဖြစ်တဲ့အတွက်သေပြီးလို့ရှိရင်သူတို့အပယ်မလားတာလဲသိကြတယ်နော်လူဘဝကနေစွန့်ခွာသွားပြီးတဲ့အချိန်ခါမှာနတ်ပြည်မှာဖြစ်မှလဲသိကြတယ်သူတို့အဲ့ဒီနှစ်ခုလုံးကသူတို့မှာသေသေးချာချာရှိတယ်ဒီဟာသေချာတဲ့ဟိုလိုပေါ့နော်အကျိုးတရားနှစ်ခုဒါတော့သူတို့ကသေချာတယ်ဥစဉ်တို့ပုရုဇဉ်များမှာကြတော့ ဘုရားတရားတန်ခါယတနာမြတ်သုံးပါးကိုကိုးကွယ်တဲ့အခါမနစ်နေ့လေးလေးနစ်နဲ့ကိုးကွယ်တဲ့အခါမှာဒီကိုးကွယ်ခြင်းကုသိုလ်ကြောင့်ဘုရားတရားတန်ခါယတနာသုံးပါးကြီးညိုတဲ့အတွက်ကြောင့်တေပြီးရင်အပယ်မလားတာကတော့မှန်တယ်ဒီအကျိုးတော့တူတယ်ဒါပေမဲ့ပုရုဇဉ်တရဏဂုံဖြစ်တဲ့အတွက်နတ်ပြည်ကိုရောက်တာလည်းရှိတယ်မရောက်တာလည်းရှိတယ်ဆိုလိုတာကနတ်ဖြစ်ခြင်းဖြစ်မယ်လူဖြစ်ခြင်းလည်းဖြစ်မယ်ဒါကိုပြောတာလူဖြစ်ခြင်းဖြစ်မယ်နတ်ဖြစ်ခြင်းဖြစ်မယ် မသေးကြဘူးလူတော်၎င်းနတ်တော်၎င်းဤသာဝံဖြစ်မယ်လို့ပြောတာနော်ဒါကြောင့်မလို့ဒီလောကုလောကီတရဏဂုံဆိုရင်တော့ဒီအကျိုးဒီတိုက်ရိုက်မဟုတ်ဘူးနော်အပေကိုမကြတာတော့တူတယ်သို့တော့တေပြီးရဲ့နတ်ပြည်ကို ရောက်မယ်ဆိုတာတော့မသေးကြတဲ့အကျိုးလို့မှတ်ထားပါလူလည်းဖြစ်ခြင်းဖြစ်မယ်လေနတ်လည်းဖြစ်ခြင်းဖြစ်နေတယ်သူကဤသာဝံဖြစ်နေတယ်လို့မှတ်ထားပါဒါစာပေရဲ့ရှင်းပြချက်အဲ့တော့အခုလိုဒါ မြမာကြီး၄ဦးရဲ့နော်လျှောက်ထားချက်ကာထာကိုမကျင့်မကျင့်ပေါ့နော်ဦးဇင်းရှင်းပြပြီးပြီဒါကြောင့်ရှေ့ကိုဆက်သွားကြအောင်စို့နော်အဲ့ဒါတော့ပထမဆုံးဒီနတ်မြမာတွေမြမာကြီး၄ဦးကနေလျှောက်ပြီးတဲ့အခါမှာဒုတိယအပတ်ကလေးတစ်ပတ်လောက်ဖတ်ကြည့်ကြပါစို့စုပေါင်းပြီးစัจ java လား မြတ်စွာဘုရားရှိမှရန်တာ900နဲ့နတ်ပြမာတွေအတိုင်းအဆမရှိအမတန်များပြားနေပြီများပြားနေတော့အမတန်များပြားလိုက်တဲ့ဒီနတ်ပြမာဒုပရိသတ်ကြီးကိုဒီမြတ်စွာဘုရားကိုတရားဟောဖို့အခုမြတ်စွာဘုရားရဲ့ဉာဏ်နဲ့အခုကြည့်လိုက်ပြီဆင်ခြင်လိုက်ပြီเนาะဒါတော့မြတ်စွာဘုရားလို့ဆိုတာက तू ကတိုက်ရိုက်ဆေးပေးတာပဲเนาะဆေးကိုစမ်းမပေးဘူးဒါတော့သူတို့အခုဘာတွေဖြစ်နေတယ်လဲဘာတွေစဉ်းစားနေတယ်လဲဆိုတော့ तू ကပထမ သူ့ရဲ့အိန္ဒိရိယ propriety ဉာဏ်ပေါ့နော်ဒီအတ္တယနုတ္တိယဉာဏ်ဆိုတဲ့တတ္တဝါတွေဘာတွေသိကျင်တယ်လဲဘာတွေဖြစ်နေတယ်လဲဆိုတာစိတ်ကို directly သူကကြည့်လိုက်တာပဲကြည့်လိုက်ပြီးမှငါဘာဟောရမယ်နော်ဘယ်တရားကိုငါဟောရမှာလဲတရားအလုံးကိုလည်းသိတယ်ဟောရမယ်တရားကိုလည်းသိတယ်နိဗ္ဗာန်ကိုလည်းသိတယ်ပြီးတော့တတ္တဝါတွေအတွင်းဘာလိုနေတယ်လဲဘာကြိုက်တယ်လဲဆိုတဲ့ဇဲကိုလည်းသိတယ်အဲ့ဒီဟာအလုံးသိခြင်းကိုတပ်ပညုတဉာဏ်လို့ခေါ်တာ ဒါတော့တပ်ပညုတဉာဏ်ဆိုတာဒီစွမ်းအင်၃မျိုးနဲ့ဖွဲ့စည်းထားတဲ့ဉာဏ်တော်ကြီးကိုမှတပ်ပညုတဉာဏ်အဲ့တပ်ပညုတဉာဏ်လို့ပြောခြင်းပြောအိန္ဒိယပရောပရိယဉာဏ်လို့ပြောခြင်းပြောဗုဒ္ဓစစ်ကုလို့ပြောခြင်းပြောအဲ့ဒါနဲ့ကြီးအဲ့ဒီမှာမဟုတ်ခင်မှာသူကစကြည့်နေပြီအဲ့တော့နတ်ပြမာတွေကအများကြီးဖြစ်နေတယ်ဒါတော့ဖြစ်နေတဲ့အခါကျတော့ဒီနေရာမှာနတ်ပြမာတွေကများလွန်းတဲ့အတွက်နံပါတ်1ကမြတ်စွာဘုရားကဒီရန်တာတွေမှာလည်းပဲ ရှိနေတဲ့နတ်ပြည်မှာပြိသက်တွေကိုတချို့က100တချို့က200တချို့300တချို့400တချို့500သူတို့ရဲ့ difference သူတို့ရတဲ့တကုတ်အင်ကစွမ်းအားမတူရဘူးတချို့ကြတော့လည်းရှိသမျှတွေအကုန်လုံးဟာတချို့ကြတော့လည်းဟောမကုံနိုင်တော့တဲ့နတ်ပြည်မှာတွေအထိမြင်ရတယ်အဲ့လိုသူတို့ရဲ့တကုတ်ပါဝါလည်းမတူတော့မြတ်စွာဘုရားနေဒီနတ်ပြည်မှာတွေဘလို့ရှိတယ်လဲဆိုတာသိအောင်မြတ်စွာဘုရားနတ်တွေပြည်မှာတွေရှိနေတယ်ကြည့်လိုက်ကြလို့မြတ်စွာဘုရားရဟန်းတွေကိုတိုက်တွန်းတယ်အဲ့ဒီချိန်ကမှာနော်နတ်ပြည်မှာတွေအများကြီးပဲလို့ဆိုလိုတယ်ဒါတော့သူတို့ရဲ့အမြင်ကတော့ တယောက်နဲ့တယောက်စွမ်းအားမတူဘူးတပားနဲ့တပားစွမ်းအားမတူဘူးသူတို့ရဲ့တကိုးစွမ်းရင်ရှိသလောက်မြင်ကြတယ်နော်ဒါတော့တကိုးအကြီးဆုံးပုဂ္ဂိုလ်ကတော့တကိုးကြီးဆုံးရဟန္တာတွေကတော့ဒါဒါနတ်ပြမာတွေဆိုတာစစ်ကြောလာနတ်တမအကုန်လုံးကိုပြည့်နေတာပဲဆိုတာမြင်ကြရတာအဲ့ဒီချိန်မှာမြတ်စွာဘုရားကဒီနတ်ပြမာတွေဘာတွေဖြစ်နေသလဲဆိုတော့စဉ်းစားကြည့်နော်အမတန်စစ်ကြောလာတဲ့တဲ့တောင်းကနေတကိုးကြီးမားတဲ့ပြမာတွေကသူတို့တကိုးသူတို့ရဲ့ဇန်နေနဲ့အမျိုးမျိုးရှိသမျှတွေပေါ့ဗျာလာကြတဲ့အချိန်ကမှတကိုးသေးတဲ့ နတ်တွေမြမာတွေကမျက်နှာငယ်ကြတာပဲလူလောကလိုပဲဦးစင်းကလူတွေမှမျက်နှာငယ်တယ်မှာတော့မဟုတ်ဘူးနတ်တွေမြမာတွေလည်းသူတို့မျက်နှာငယ်တယ်တဲ့ဒီထဲမှာမြတ်စွာဘုရားတော့ငါတို့တော့နော်နတ်ဖို့နတ်ဖက်လူတော့လူပေါ်လူပဲပြောတာမဟုတ်လားလို့နော်နတ်ဖို့နတ်ဖက်မြမာပဲမြမာဖြစ်ခေါ်ပြောပေါ်ရမှာမဟုတ်ပါဘူးစင်းနဲ့ထက်မှာမဟုတ်ပါဘူးတကိုးကြီးတဲ့နတ်ကြီးတွေပဲဦးစားပေးဟောမှာပါသူတို့ထင်ပြီးတော့အားငယ်နေကြတာအားငယ်နေတဲ့အတွက်ကြောင့်မြတ်စွာဘုရားငါဒါတော့ ဘယ်လိုလုပ်ရမလဲဆိုတာစဉ်းစားတော့ကောင်းပြီနော်တကိုးသေးတကိုးနဲ့ပုံကိုယ်တွေနဲ့တည်းဟာငါ့ကိုသူတို့ကိုထည့်ပြီးတော့ကောက်မှာမဟုတ်ဘူးနှုတ်ဆက်မှာမဟုတ်ဘူးပြောမှာမဟုတ်ဘူးဆိုအားငယ်နေတဲ့အတွက်သူတို့ရဲ့စိတ်ကငါနော်အားပေးရမယ်တရားထဲမှာစိတ်ဝင်စားလာဒါတော့သူ့ရဲ့ view ဟာဘလို့ဆင်တယ်လဲဆိုရင် तू ဒီရောက်လာတဲ့ net တွေကိုအင်ရှင်သဘောမျိုးဖြစ်တဲ့အတွက် तू ကနှုတ်ဆက်ရတော့မယ်ဆိုတော့နှုတ်ဆက်တော့မယ်ဆိုတော့အဲ့နှုတ်ဆက်တာကိုပဲဦးဇင်းတို့ကမဟာသမယတုတ်လို့ခေါ်တာ ဒီကရဏတရားတော့မစသေးဘူးနော်နတ်ပြမှာပြိတ္တကြီးကိုမြတ်စွာဘုရား accept လုပ်နေပြီသူ receptionist လေလက်ခံသူဖြစ်နေပြီလေကြိုဆိုရမယ်ပြောရမယ်လေလောကထုံးစံရှိတယ်ဘုရားလည်းလောကုတ္တရာမှာဟိုတဲ့လုပ်တယ်ဆိုမဲ့တကားတွေလာတကားမတွေလာလဲနှုတ်ဆက်ရတယ်ပြောရတယ်အာလာပတန်လာပဆိုတာရှိတယ်အခုနတ်တယောက်တည်းလို့ခုပြောရတယ်ကဲပြောရင်ကောင်းပြီဘလို့နတ်တွေဦးစားပေးပြောမလဲစပြီးတော့ဆိုတော့အဲ့မှာအားငယ်ပြီးမျက်နှာငယ်နေတဲ့နတ်တွေကိုမြတ်စွာဘုရားက ဒီအားငယ်နေတဲ့တကိုးသေးနေတဲ့ယာတုမရှိကြယာတုသေးကြတဲ့နတ်တွေကိုစပြီးတော့မြတ်စွာဘုရားကငါပြောမှနှုတ်ဆက်မှဖြစ်မယ်ပြီးတော့မှအလတ်တန်းစားပြီးတော့မှတကိုးကြီးမားတဲ့နတ်တွေဘာဖြစ်လို့လဲတကိုးကြီးမားတဲ့နတ်တွေဆိုတာတို့ကတို့ဂုံရှိပြီးသားလေဒါတော့တကိုးကြီးတဲ့နတ်တွေကလည်းကျင့်တတ်တယ်ဘာဖြစ်လို့လဲမြတ်စွာဘုရားငါတို့ကိုနောက်ဆုံးကြမှာထားတာဘာဖြစ်လို့လဲဆိုရင်အရေးကြီးတဲ့ပုံကိုယ်တွေကနောက်ဆုံးကြမှာထားတာထွက်လာပြီထွက်လာပြီဆိုလို့ရှိရင်ရှေ့ကထွက်လာတာတွေကဘာဖြစ်လဲ အမှန်အရင်မကြည့်သေးဘူးအရင်ကြည့်တဲ့သူကနောက်ပိုင်းညမှာထွက်လာတာဒါထုံးစံပဲနော်ဒါတော့အရင်သူတို့ကလည်းပဲကျင့်တတ်တဲ့ငါတို့ကိုအရေးကြီးတဲ့ပုံကိုဖြစ်ထားပြီးနောက်မှမြတ်စွာဘုရားနှုတ်ဆက်တာတော်တော့ယာရုငယ်တဲ့ပုံကိုတွေကြတော့သူတို့အဲ့လိုမစင်စားဘူးမြတ်စွာဘုရားငါတို့ဦးဖြားဖြားနှုတ်ဆက်ဖို့ရတယ်ဆိုအဲ့မှာသူတို့ကျင့်တတ်တယ်နော်တမျိုးစီအလေလပကပုဂ္ဂိုလ်ကတော့ငါတို့ကဒုတိယနေရာရတယ်ကျင့်တတ်တယ်ဆိုတော့သူတို့အားလုံးကျင့်တတ်သွားတာဆိုတော့မြတ်စွာဘုရားသည် ဒီနောက်ထပ်နှုတ်ဆက်ပြီးရင်ဟောမဲ့မဟာသမယ6တုပ်လာမဲ့ဟာအဲ့ဒီအတွက်ကိုမြတ်စွာဘုရားကြိုပြီးတော့မှ preparation အနေနဲ့သူတို့ရဲ့စိတ်ကိုနူးညံ့သွားအောင် attention ရအောင်မြတ်စွာဘုရားအဲ့ဒါတိမ်ကျုံပြီးတော့ယူလိုက်တာပဲမြတ်စွာဘုရားပုံမှာစိတ်ညွတ်လာအောင်တရားဟောတဲ့အခါမှာအစင်သင့်ဖြစ်သွားအောင်စိတ်ကိုနူးညံ့အောင်လို့မြတ်စွာဘုရားအဲ့ဒီနေစတာနော်ဒါကြောင့်လို့မြတ်စွာဘုရားဒီနှုတ်ဆက်တဲ့အခါမှာ တကိုးနဲ့တကိုးငယ်သောနတ်များကစအလက်တန်းစားနတ်ကိုဒုတိယထားတကိုးကြီးတဲ့နတ်ပြမတွေကိုနောက်ဆုံးညမှာထားပြီးတော့နှုတ်ဆက်ပါတယ်ဒါတော့ဦးဇင်းတို့ဒီတုတ်တန်ကြီးကိုဦးဇင်းတို့အခုဖြည်းဖြည်းချင်းဖတ်သွားမယ်နောက်တစ်ပိုက်ချင်းဖတ်သွားမယ်ဒါတော့နောက်ထပ်တစ်ပိုက်တိုးပြီးတော့ဖတ်ကြည့်ကြပါစို့ကပိလဝက်ပြီ ချမ်းရောက်လာကြကုန်ဤကင်ခဏလေးထားတော့เนาะဦးဇင်းတို့အဲစာတိုင်းဦးဇင်းတို့ကဟိုတိတိကျကျကြီးမယူပါဘူးဘာဖြစ်လို့လဲဆိုတော့စာတိုင်းဖတ်နေလဲမပြီးမှဆိုလို့ဒီထက်မှရှိတဲ့နတ်တွေနာမည်လေးပဲဦးဇင်းထုတ်ပြီးတော့ယူလိုက်တယ်ဒီထက်မှဘယ်နတ်အမျိုးအစားတွေပါတယ်လဲဆိုတာသိအောင်လို့เนาะဟောဘာသာဒါကြောင့်မို့ဦးဇင်းအချင်းကျုပ်လို့ထဲထားတာဆတ္တတန်ခိုင်းတာအဲဆတ္တမူအတိုင်းမဟုတ်ပါဘူးဒါတော့ဦးဇင်းတို့ကဒီနတ်တွေဘယ်သူတွေဘယ်နတ်အမျိုးအစားတွေပါတယ်လဲသိအောင်လောက်ပဲထည့်ထားတယ် ဒါတော့ဒီနေရာမှာဦးဇင်းတို့ကြည့်လိုက်ကြတော့မြတ်စွာဘုရားစပြီးတော့ဒီနှုတ်ဆက်တာကဘသူတွေစတယ်လဲဆိုရင်မြေကြီးမှာမှီပြီးတော့နေကြတဲ့နတ်ဘုံမစိုးနတ်တွေကယာရုငယ်ဆုံးပဲကဲတွေ့ပြီမဟုတ်လားဘုံမစိုးနတ်မြေမှာမှီ၍နေသောနတ်ကိုဘုံမစိုးနတ်ခေါ်တယ်နော်တောအဲတောင်မှာမှီပြီးတော့နေတဲ့နတ်တွေအဲဒါတော့မြေမှာမှီတဲ့နတ်တွေလဲအဲသူတို့က အဲယာတုနယ်တဲ့ငယ်တဲ့ဆိုရင်မြေကြီးပေါ်မှာ ပေါက်တဲ့တစ်ပင်မှာနေတဲ့ရုပ်ကစိုးကြတာလေအတူတူပဲသူတို့ကဒါတော့နတ်လောကမှာဘုံမစိုးနဲ့ရုပ်ကစိုးနဲ့ဒီအနေဆုံးအနေဆုံးပဲဘုံမစိုးနဲ့တို့ရုပ်ကစိုးနဲ့တို့ဆိုအနေဆုံးယာတုတွေအခုကြည့်မြတ်စွာဘုရားအငယ်အစခေါ်တာမြေနဲ့မှီသောနတ်ဆိုတာဘုံမစိုးနတ်တွေပြောတာကောင်းပြီအဲ့ဒီနတ်တွေကနေစပြီးတော့မှခေါ်သွားတယ် အဲ့တော့ထဲမှာသူတို့ထဲမှာလည်းယာရုအကြီးသေးတော့ရှိတာပေါ့နော်ဒါတော့9000သောနတ်တို့သည်မဟာုံတော်ကြီးအဲ့ဒီတော့မဟာုံတော်အတွင်းမှာရှိနေတဲ့နတ်ကနေစပြီးတော့မှဒါသူတို့သူတို့ရဲ့မျိုးနွယ်စုနော်တယောက်ချင်းခေါ်တာမဟုတ်ဘူးဘုံမစိုးနတ်အုပ်စုကြီးတစ်ခုလုံးကိုခေါ်လိုက်တာဒါအဲ့ဒါပဲဘုံမစိုးနတ်မှန်ရင်ဘုံမစိုးနတ်တွေအားလုံးကိုဟိုင်းဘုံမစိုးနတ်တွေလာကြတယ်ဟာယုတ်စိုးနတ်တွေလာကြတယ်ဟိအဲ့ဒါပဲဒါသူတို့ရဲ့အမျိုးနွယ်လဲခေါ်လိုက်တာတယောက်ချင်းခေါ်တာများမထင်နဲ့တို့မို့ဆိုပြီးမှာမဟုတ်ဘူး နော်ဒါအနွယ်လိုက်ခေါ်လိုက်တာအုပ်စုလိုက်နော်တိုင်းပြည်နဲ့ချီခေါ်သလိုပေါ့ပြီးတော့အဲဝမ်မြောက်ကန်းတာရောက်လာကြကိုဟိမဝန္တာတောင်း၌နေသော6000သောနတ်အဲ့ဒါကအဲ့ဒီနတ်တွေကရိုးရိုးနတ်မှုနတ်ဘလူးတွေနော်နတ်ဆိုပေမဲ့အဲ့ဒါနတ်ဘလူးတွေနော်သူတို့ကဘလူးမှာနှမျိုးရှိတယ်တိလိษံဘလူးနတ်နဲ့ဟိုတန်းဖြစ်တယ်ဘလူးအာလာဝကတို့လိုမျိုးဒါတော့နတ်ဘလူးတွေဟိမွန်တာမှာနေတဲ့နတ်ဘလူးတွေလည်းရောက်လာတယ်တာတာဂိရိတောင်မှာနေတဲ့3000သောနတ်ဘလူးတွေလည်းရောက်လာတယ်ဝေဘောလတောင်မှာနေတဲ့ ကုံဗီရလို့ခေါ်တဲ့နတ်စီသူကြီးကြတော့အသိမ့်မကတဲ့အချမ်းရံနေနဲ့ရောက်လာတယ်ပြီးတော့ရာဇီဂျိုမြို့ဝေဘုန်လတောင်မှာနေတယ်ဟုတ်တယ်ကုံဗီရအာစောစောလေးအပေါ်ဝတ္တမိတ်တောင်နဲ့နေတော့900တော့နတ်တွေလည်းနတ်ဘလူးတွေကြီးပဲရောက်လာတယ်ဆိုအဲ့ဒါပထမဆုံးရောက်လာတဲ့နတ်တွေဆိုတော့သူတို့တွေကလည်းပဲတောတွေတောင်တွေမှာနေတာဖြစ်တော့တယ်ဒါဘုံမစိုးနဲ့အုပ်စုတွေနဲ့မှာပါနေတယ်နော်ဒါတော့တောတောင်ကိုအမိပြုပြီးတော့နေကြရတာသူတို့တွေကယာရုနှိမ့်နေတယ်ဒါပေမဲ့ ဦးဇင်းတို့ဒီတက်ပင်မှာနေတဲ့နတ်တွေဒီမြေကြီးဒီတောင်ဖို့တွေမှာနေတဲ့နတ်တွေပဲဦးဇင်းတို့ကဖွင့်ကုန်းကုန်းပြီးတော့ဘာလုပ်နေကြလဲဒါပေမဲ့သူတို့လောကမှာကျတော့အနှိမ့်ဆုံးအနှိမ့်ဆုံးဒါတကူကြီးတဲ့နတ်တွေနဲ့ဆိုသူတို့အနှိမ့်ဆုံးဒါပေမဲ့ဦးဇင်းတို့အဲ့ဒါကိုပဲအမြင်ကြီးအနေနဲ့ထားကြော့နေကြတာနော်ထောက်ကြံကထွက်လာတက်ပင်ညော်တွေမှာဆိုဟာတင်လိုက်ကြတဲ့ဟာတွေတခါတည်းနဲ့ပါအောင်ရှိတယ်မြတ်တက်ပင်တွေတောင်ဖို့တွေတင်လိုက်ကြတာနော် ဒါတော့သူတို့လောကမှာသူအနေဆုံးအခုကြည့်ကောင်းပြီဦးဇင်းမဖတ်သွားတော့မှာနော်အရှိရက်ကိုအုပ်စိုးနေသောဂန္ဓဗနတ်တို့၏အရှင်ဒတရထနာမေသာတော်တို့သည်လည်းအချမ်းရံနှင့်တကွရောက်လာကုန်၏တောင်ရက်ကိုအုပ်စိုးနေသောဂုံပန်တို့၏အရှင်ဝိရုလကနာမင်းကြီးဤသားတော်တို့သည်လည်းရောက်လာကြကုန်၏အနောက်ရက်ကိုအုပ်စိုးနေသောနဂါတို့၏အရှင်ဝိရုပကနာမင်းကြီးဤသားတော်တို့သည်လည်းရောက်လာကြကုန်၏မြောက်ရက်ကိုအုပ်စိုးနေသော နတ်ဘလူတို့၏အရှင်ကုဝေရနတ်မင်းကြီးသားတော်တို့သည်လည်းရောက်လာကြကုန်၏ပြီးတော့အဲ့ဒီတို့ရဲ့နတ်မင်းကြီးများဖြစ်တဲ့ဒါတရထဝိရုလကဝိရုပခကုဝေရဟူသောနတ်မင်းကြီး၄ပါးတို့လည်းပဲမဟာုံတော်ကိုရောက်လာကြကုန်၏တဲ့ဒါတို့ရဲ့အချံရံနေတဲ့ကွာရောက်လာတာအဲ့ဒီတော့အဲ့ဒါလေးမှာသင်္ချာတွေ့ဝါသနာပါတဲ့လူတွေတို့နည်းနည်းပြောလိုက်အောင်ပါဒါတရထဝိရုလကဝိရုပခကုဝေရဆိုတာနတ်မင်းကြီး၄ယောက်ကဦးဇင်းတို့ဒီကဘာဒီ universe နဲ့ပဲဆိုင်တယ်ဒီစစ်ကြောလာနဲ့ပဲဆိုင်တာ ဒါတော့ဦးဇင်းတို့ကစစ်ကြဝဠာက1000လို့ပြောထားတယ်ဆိုတော့စစ်ကြဝဠာ1000ဆိုတခုတခုမှနာမင်းကြီးက4ယောက်ဆိုစစ်ကြဝဠာ1000ဆိုနာမင်းကြီးပေါင်း4000အဲ့တော့အဲ့နာမင်းကြီးပေါင်း4000မှာနော်ဒီတယောက်စီတယောက်စီမှာ ရှိတဲ့အချာရန်ကဂရေတသိန်းနဲ့ကဲ4000ကိုဂရေတသိန်းနဲ့မြောက်အဲ့ဒီအဖြေပဲရတယ် ဦးစင်းကတီမလာခင်လေးဦးစင်းကြီးဒီမှာကျောင်းမှာရှိတဲ့ဦးစင်းကြီးကိုဦးစင်းကြီးအကောင့်တက်ကသင်ချာတွက်လာတာလို့ရောဟောဒီကကနောက်တွက်စားဆိုတော့ကာကူလေတာမဆန်တော့ဘူးကာကူလေတာမဆန်နိုင်တယ် तू က तू မတွက်တာဘူးလို့မပြောဘူးလဲတယ်ကာကူလေတာမဆန်လို့ပါတဲ့ဆိုတော့ဦးစင်းတို့လာကာကူလေတာမဆန်တဲ့ထဲပဲထားလိုက်ကြပါလို့နော်အဲ့ဒါလောက်အချမ်းရအများကြီးဒါမကုန်သေးဘူးဒါဒါပထမစီပဏာမလေးပြုတ်ပြတာဒါနည်းနည်းလေးပဲရှိတယ်တို့ကလေးပဲရှိသေးတယ်ဒါသူတို့အုပ်စုတစုပဲရှိသေးတယ် အများကြီးရှိသေးတယ်သူတို့မှာပတ်သက်ရပတ်သက်ရတယ်အဲ့ဒီလိုတွေလာတယ်တဲ့နော်နောက်ပြီးတော့တကထုံဏမင်းကြီးလေးပါးတို့ကျွံယုံတော်ဖြစ်သောနောက်တစ်ပိုက်သွားရမယ်နော် ကောက်ကျစ်စင်းလဲတတ်သည့်အဲနတ်တိုင်းများကောင်းတယ်မထင်နဲ့နတ်ဖြစ်ခြင်းတယ်လို့ဆူတောင်းရင်ကြီးဆူတောင်းအခုပါတွေ့ပြီပါနတ်ကောက်နတ်ကျစ်နတ်ဆုံနတ်ပဲ့တွေကရှိသေးတယ်ဒီမှာ ကောက်ကျစ်စင်းလဲတတ်သောမာယာနတ်တဲ့ကင်လာတာကောမှာသူတို့အတိုင်းသူတို့နာမည်တိုင်းပေးထားတာမာယာနတ်တဲ့နော်ကုတင်ဒုနတ် ကောက်တာလည်းမပြောနဲ့ရေးတဲ့စလုံးတွေကိုကောက်နေတာနော်ဝိတင်ဒုနတ်နော်ဝိတေစုနတ်ဝိတုဒနတ်စန္ဒနနတ်ကာမတိဋ္ဌနတ်ကိဏိဂန္ဓုနတ်နိဂန္ဓုနတ်တို့လည်းရောက်လာကြကုန်ဤသူတို့စလုံးတွေကိုကြည်ပါလားလို့ကောက်နေတာပဲတခါတည်းနော်ဒါကြောင့်မလို့ဒါတွေဒါဖတ်ခဲ့ရင်ဒါရင်ကောင်းတယ်ဒါရင်မဟုတ်ဘယ်ဟာမှမသိတာနဲ့ကိုမှမဖတ်တတ်မှဆိုလို့ကိုယ့်ဘာသာကိုယ်ပဲဖတ်ပြလိုက်တော့နော် ဦးဇင်းတို့ပွဲတဲ့ပြောတာသွားသတိရတယ်ရွှေနှန်းနေပွဲဦးဇင်းငငယ်ကြည့်ဘူးတယ်ဆရာဆရာဆရာဆိုတော့ဘာဆရာလဲကွာတာဓာတ်ရင်ကောက်ရှစ်လဲမှမသိနောက်လဲမှမသိတဲ့ကောင်လာတယ်ဒီလိုလူဆရာခေါ်ရတာလားဆိုတော့ဦးဇင်းတို့လည်းအဲ့လိုရှက်ကွဲနေမှာဆိုလို့ကိုယ့်ဘာသာကိုယ်ပဲဖတ်ပြလိုက်တယ်အဲ့ဒါတာတလင်းချိတ်တီးကြီးပဲနော်အဲ့ဒီနတ်တွေရဲ့နာမည်ကြီးလေသူတို့ကနတ်တွေထဲမှာအဲ့လိုကောက်ကောက်ကြည့်ကြည့်နတ်တွေလည်းရှိတယ်သူတို့ရေးတဲ့စလုံးလားကောက်ကောက်ကြည့်ကြည့်တွေပဲရေးထားတာအဲ့ဒီနတ်တွေလည်းရှိတယ်တဲ့နော် ဒါတော့ဝိတုတနတ်ဆိုတာသူကသူ့ရဲ့ကျွန်နေနဲ့တူလာတာဝိတုတနတ်ဆိုတာမျိုးอ่ะအဲ့တော့အဲ့ဒါတွေကလည်းရှိသေးတယ်ဒါအောင်နိုင်စားနတ်တယ်နော်သူတို့တွေကနတ်ကြီးတွေရဲ့ဆိုပြောမယ်ဆိုလို့ရှင်တော့လူတွေမှာចောင်းသားတွေမှာတပည့်ဆိုးတွေရှိတယ်လို့ပဲသားသမီးတွေတမနာသားသမီးဆိုးရှိတယ်လို့သူတို့အဲ့ဒါအဆိုးပေါင်နေကြီးပဲနော်အဲ့ဒါအဆိုးတွေပြီးတော့မှတခါနောက်တစ်ပိုက်မှာသွားမယ်ပေါ့နော်ပနာဒနဲ့ဩပမေညနဲ့ယထာဒိမာတလိနဲ့ဒါတော်တော်များများသိတယ်စိတ်တမြည်တဲ့ဂန္ဓဗနဲ့အဲ့ဒီနေရာမှာဥစဉ်တစ်ခုကြံသွားတာရှိတယ် အဲစိတ်တမြည်သောဂန္ဓပနတ်ကနောက်ကနေပြီးတော့မှအဲတေနမြည်သောဂန္ဓပနတ်ဆိုတာလေတခုနတ်နတ်တယောက်ကြံသွားတယ်နော်တေနမြည်သောဂန္ဓပနတ်ဆိုတာလေစိတ်တမြည်သောဂန္ဓပနတ်ရဲ့နောက်ကတေနနောက်နောက်တနတ်ကျတော့သူတို့နှစ်မှာနာမည်နှလုံးကိုပေါင်းလိုက်တယ်စိတ်တတေနပထမကအမှစိတ်တကတယောက်တေနကတယောက်နောက်စိတ်တတေနကတယောက်နော်နတ်နတ်တစ်ပါးပေါ့ဗျာအဲတေနမြည်သောဂန္ဓပနတ် ပြီးတော့မှစိတ်တသေနမြည်သောဂန္ဓဗနတ်နော်ပြီးတော့မှ နလရာဇာနတ်ပြီးတော့မှဇဝနဝါဇနဝါဒဗနတ်ပင်စသိပင်စတိခဏဒီနာလည်းကြားဘူးတယ်နော်စောင်းတီးတဲ့နတ်အမ်စောင်းလေးနဲ့တီးတဲ့ဒါသူကဂီတလူလည်းနတ်သားလေဒါကြောင့်မလို့သူကဂန္ဓဗလို့ပြောတာတိမ်ဘရုနတ်နော်ပြီးတော့မှသူရိယဝိသတာနတ်သမီးတဲ့ဒါလည်းကြားဘူးတယ် သူတို့သားဖာရှင်းအောင်ပဲသူ့ဖေရရှိရလေတိမ်ဘရုကန္တပနာမင်းကြီးကသူရိယဝိသတ္တရအဖေသူ့ကိုကြိုက်တဲ့နတ်သားကသူ့ကိုကြိုက်တဲ့နတ်သားရှိတယ်လေဘယ်သူတော့ဟောဗျာရှင်းနားမှာဖတ်ခဲ့ပြီအမ်ပင်စသင်္ခနတ်သားတက်ကပညာတုတ်တာမှာဟိုမှာတရားမင်းကတေမာမကြောက်တခါတည်းဖုတ်လိုက်ဖုတ်လိုက်ဖြစ်နေတဲ့ခါကျတော့ဘုရားရှင်ရှည်သွားရှင်တာဘုရားရှင်ကိုအခုမှလာရသလားလို့ငေါ့မှလည်းကြောက်တဲ့ခါကျတော့ရှေ့ရှေ့တော်ပြေလွတ်တာဘယ်သူလွတ်လဲ ပင်စတိခဏတာလွတ်တယ်ခေါင်းမှာအဖူလေး၅လုံးပါလို့ပင်စတိခလို့ခေါ်တာတိခအဖူလေးတွေပြောတာရောင်ပေစုရောင်ပေစုနဲ့နော်အကောရိယအုံကျော်တခြင်းတိုင်းအဲ့ဒါအဲ့ဒါပင်စတိခဏတာပြောတိခဆိုအဖူလေးတွေပြောတာဆိုတော့ရောင်တုံးလေး၅တုံးရှိတဲ့နတ်သားအဲ့ဒါပင်စတိခနတ်တိန်ခမဟုတ်ဘူးတိခအဖူနော်မှန်အောင်လက်ဖတ်ကြပင်စတိခနတ်ကဒုရိယဝိသတာကိုကြိုက်တာ သူကလည်းမရလို့စိတ်ပြည့်နေတဲ့အခါမှမှတရားမင်းကသူ့ကိုဂျူတီနဲ့တခါတည်းဟိုမှာသွားပြီးတော့ဘုရားရှင်လွတ်လိုက်တာအဲ့တော့ဘုရားရှင်ရောက်တော့တရားအကြောင်းမပြောဘူးဘသူအကြောင်းပြောသူသူရိယဝိသဒနာသမီးကိုဘယ်လိုချစ်ရပါတယ်ဘယ်လိုလှပါတယ်ဘယ်လိုဖြစ်ပါတယ်ဆိုတာတွေသွားပြီးတော့ပြောလို့ရင်ဖွင့်လို့အေးသွားကြကြမှာတရားမင်းလာမယ်တဲ့ဘုရားဆိုတာဒီကောင်ဒီကောင်ဆိုတော့လူဆိုတာကိုယ့်အပူကိုအရင်ထုတ်တာကြည့် ပစ္စတိခဏသားကနော်ဒုတိယဝိသတဏတိပိကိုကြိုက်တာမရဘူးမရတဲ့ခါကျတော့ကြားမင်းကလွတ်တော့ရေးတဲ့ကိုမဟိုဟာဖြစ်လို့မှစိတ်ပူနေရတဲ့ထဲမှာသူကတခါတမှုပူပြန်ပြီဆိုတော့ဘုရားရှင်လဲရောက်ရောအဲ့ဒါသူ့ပူရီပဲပြဘုရားဟောဒုက္ခပဲဒီကောင်ငါရှင်လာပြီးတော့ရေးစားပူတွေလာပြတယ်ဘုရားလည်းပဲတိခဏနားထောင်ရတယ်ဒါဥစဉ်တော်တဲ့ခါတလေးကြတယ်ဥစဉ်တော်လည်းအဲ့လိုလာတယ်ဟွန်းမလာဘူးမထင်နဲ့ဩဘုရားတောင်နားထောင်တော့ကိုတို့လည်းပဲနားရတာခံလိုက်တာပဲကောင်းပါတယ်နားထောင်ပေးရတယ်သူတို့နားလည်ပေးရတယ် ဒုတိယဆောင်ဒုတိယဝိသတနာသမီးကိုမရလို့နော်သွားပြီးတော့အပူတွေပြောတာ तू အဲ့ဒါပြီးမှတရားမင်းလာပါမယ်တဲ့ဖေဟာလျှောက်တာ तू ဒါကြောင့်မလို့ပင်စာတိခနတ်သားပြီးရင်သူ့နောက်ကရောက်ခမတော့တိမ်ပရုနတ်မင်းကြီးအဲ့ဒီကမှသူ့ရဲ့မိန်းမအန်ဇနီးဒုတိယဝိသတနတ်သမီးသူတို့ကဂန္ဓဗနတ်အမျိုးသားတွေနော်ဒါတော့တိမ်ပရုနတ်မင်းကြီးဆိုတာဒုတိယဝိသတရဲ့နတ်သမီးရဲ့အဖေအဲ့ဒါတော့အဲ့ဒီနတ်တွေလည်းပဲလာကြတယ်တဲ့နော်အဲ့ဒါလေး အဲ့တော့အဲ့ဒီလာတဲ့ထက်မှာအဲ့ဒီနတ်တွေပါတယ်ပေါ့ဗျာပြီးတော့ထိုးမတပနာဂအိုင်နိုင်နေသောနဂါတို့နဲ့အဲ့လာပြီးနဂါတွေကြည့်နော်နဂါတွေလည်းမသေးဘူးသူကတကိုးကြည့်တယ်နဂါတို့နဲ့ဝေသာလင်း၌နေသောနဂါတို့လည်းနဂါပရိသတ်နဲ့တကွာရောက်လာကုန်၏အဲ့ဒါနတ်နဂါတွေနော်အကုန်လုံးတကိုးကြည့်တဲ့နတ်တွေပြီးတော့မှကံဗလမြည်သောနဂါအတ္တတအတ္တတအတ္တတရမှာအတ္တတဖြစ်နေတယ်တရဲ့နောက်ကရကောက်ကလေးထည့်ပေးပါအတ္တတရ တရဲ့နောက်ကရကောက်ကလေးတစ်ချောင်းထည့်ပြီးတစ်လုံးထည့်ပြီးပါနော်အတ္တတရမြည်သောနဂနဂနှစ်ကောင်မတူဘူးနော်ကံဗလမြည်သောနဂအတ္တတရမြည်သောနဂနဲ့ပယောဂစိတ်နဲ့နေသောနဂတို့လည်းဆွေမျိုးတို့နဲ့ရောက်လာကြကိုဤသူတို့ဆွေမျိုးဘယ်နှကောင်ဘာမှမပြောဘူးဆွေမျိုးတို့နဲ့လာအအပယာကပယာကပယာကစိတ်နော်ပယာကစိတ်၌ရေစိတ်ပေါ့နော်နေသောနဂါတို့သည်လည်းဆွေမျိုးတို့နှင့်ရောက်လာကြကုန်၏ ပြီးတော့ယမုန်နာမြင့်၌နေသောနဂါးတို့နဲ့ဓတ္တရထအမျိုး၌ဖြစ်သောနဂါးတို့လည်းရောက်လာကုန်ဓတ္တရထဆိုတာနဂါးအမျိုးအနွယ်ကိုပြောတာနော်အခုပြောတာလည်းများသောအားဖြင့်သူတို့ရဲ့အမျိုးကိုပြောတာများတယ်အကောင်တကောင်ချင်းပြောတာမဟုတ်ဘူးနတ်လည်းဒီတိုင်းပဲနော်အမျိုးအနွယ်လိုက်ပြောတာဒါတော့ပြီးတော့ဧရဝံဆင်ပြောင်ကြီးမြည်သောနတ်သားလည်းရောက်လာ၏အဲ့ဒီဧရဝံဆင်ပြောင်ဆိုတာလည်းကြားဘူးလေမယ်ဒါတော့ဦးဇင်းတို့တချို့နည်းနည်း ဟိုဇလန်းဆုံးအောင်မသိတဲ့လူတွေကပြောတယ်နတ်ပြည်မှာနတ်ပြည်ကိုရောက်တဲ့ပရိသန္တိဆိုတာကာမတုဂတိပရိသန္တိခေါ်တယ်ဆိုတော့ဦးဇင်းတို့ရဲ့အဟိတ်ဆင်ဆိုတာကအဟိတ်တိလိษံဟုတ်တယ်မို့လားဒါတော့ဆင်အဟိတ်တိလိษံပရိသန္တိဒီလူလည်းဖြစ်လို့မရဘူးနတ်လည်းဖြစ်လို့မရဘူးသူတို့ရဲ့ပရိသန္တိစိတ်ဒီအင်မတန်နှိမ့်တယ်ဆိုတော့အင်မတန်နှိမ့်တဲ့အဟိတ်တိလိษံရဲ့ပရိသန္တိစိတ်အဟိတ်ဒီပရိသန္တိစိတ်ဒီဘာကြောင့်မလို့နတ်ပြည်မှာတိလိษံဖြစ်ရတယ်လဲတချို့က အေရဝန်ဆင်ကိုဆင်ကြီးလို့ထင်တာအမှန်ကဆင်မဟုတ်ဘူးတရားမင်းကြီးကဟိုဒီသွားခြင်းတဲ့ခါကြလို့ရှိရင်ဆင်ကြီးနဲ့သွားခြင်းတဲ့ဆိုအေရဝန်ဆင်ကြီးလို့ဖန်ဆင်းပြီးတော့မှဆင်ဆင်ပုံတရံဖန်ဆင်းပြီးတရားမင်းကိုကြောပေါ်တင်ပြီးခေါင်းပေါ်တင်ပြီးပင့်သွားရလို့အေရဝန်နှတ်သားကြီးအဲ့ဒါဆင်မဟုတ်ဘူးဆင်အောင်ဖန်ဆင်းရတာဟုတ်တယ်မို့လားဆင်အောင်ဖန်ဆင်းပေးတဲ့အတွက်အဲဒါကြောင့်အေရဝန်အေရဝန် သူကနတ်သားနော်ဒါတော့အေရဝန်ဆင်ပြောင်ကြီးမြည်တော့လူတွေသိတာကဆင်လို့သိတယ်ဒါပေမဲ့ तू ကတကယ်ဆင်ဟုတ်ရလားဆိုတော့မဟုတ်နတ်သားကြီးလို့မှတ်ထားပါနတ်သားကြီးလည်းရောက်လာ၏ပြီးတော့မှစိတ်တရသူပန္နမြည်ရှိသောဂလုံတို့လည်းကောင်းကင်ခီးဖြင့်ရောက်လာကြကုန်၏နော်အဲ့ဒီမှာအဲဒီနေရာမှာဂလုံတွေလည်းပါလာပြီဒါတော့နဂါးနဲ့ဂလုံရှင်းနောက်ပြောထားတယ်ဒါတော့နဂါးနဲ့ဂလုံရှင်းနောက်ပြောထားတဲ့ခါကျတော့ဒီနဂါးနဲ့ဂလုံက အမြဲတမ်းကသူတို့ကဘာလဲဆိုရင်အမ်ရံဘက်ဒီနေရာမှာစိတ်တရဆိုတာဆန်းကျင်တာနော်အဲ့တော့ဒီဂလုံးတွေအကြောင်းတော့ထားခဲ့ပါတော့နော်ဒီနေရာမှာဂလုံးကကောင်းကင်ကနေပြန်ပြီးတော့လာတဲ့ချိန်ခါမှာငကားကအရင်ရောက်နေတာဒီပြိဿထဲမှာနတ်ငကားတွေကရောက်တဲ့ခါကျတော့ငကားတို့မြည်ဒီမှာဂလုံးကိုအများအားကြောက်နေရတာဖြစ်တဲ့အတွက်ငကားကြောက်တာပေါ့ကြောက်တဲ့ခါကျတော့ငကားတွေလှုပ်လှုပ်ရရဖြစ်တဲ့ခါအဲဒီခါမှာမြတ်စွာဘုရားကသူတို့ငကားနဲ့ဂလုံးရံပက်မှန်းတည်တဲ့ခါကျတော့သူတို့ကိုမကြောက်အောင် နော်မြတ်စွာဘုရားတကိုးနဲ့လွန်လိုက်တယ်အိန္ဒိရိယရငြိမ်ငြိမ်ဆင်ဆင်ဖြစ်သွားဆိုတော့မျိုးလုံးပြီးမျက်စံပြူးအဲ့လိုဖြစ်နေတာအဲ့တော့အဲ့လိုဖြစ်နေတဲ့အချိန်ကမှဒီငကားဒီကလည်းငြိမ်သွားတယ်ဂလုံကြီးကလည်းပဲငြိမ်ငြိမ်ဆင်ဆင်နဲ့နေပြီးတဲ့အပြင်မှာမှဒီငကားနဲ့ဂလုံကမြတ်စွာဘုရားရဲ့သူတော်ကောင်းရှစ်မှာရောက်နေကြပြီလေနော်မြတ်စွာဘုရားနေ့တကွာရဟန္တာရှစ်မှာရောက်တော့ဒီလိုတန်တရာချီရန်သူဖြစ်ခဲ့တဲ့ငကားနဲ့ဂလုံကလေပင်ချင်းချိတ် နော်လက်ချင်းချိတ်ပြီးတော့မြတ်စွာဘုရားရှင်မှာငြိမ်ငြိမ်ချမ်းချမ်းနဲ့မာသမယသူကြီးကိုနာရတယ်တဲ့ဒါမျက်စိနဲ့မြင်မှုပြောတာနော်ဒါတန်တရားနဲ့ချီးတဲ့ဒီယံဘစ်တေတောင်မြတ်စွာဘုရားဘုမှာကြီးညိုတဲ့စိတ်နဲ့ကြီးညိုတဲ့စိတ်ကယံကို ပြောင်းစေတယ်တနည်းငြိမ်းချမ်းစေတယ်ဒါတွေကိုလည်းဥစဉ်တို့မြင်စေခြင်းပါတယ်ဒါတော့ဥစဉ်တို့လူသားတွေကဒီလူဘဝမှာဖြစ်တဲ့ပြဿနာဘာလို့မဖြေရှင်းနိုင်ရမှာလဲဒါကိုထည့်ပြောခြင်းတယ် လူသားကြောင့်ဖြစ်တဲ့ပြဿနာဒါ man made problem ပဲဟုတ်တော့မလား nature made မဟုတ်ဘူးတဘာဝမရှိဘူးလူတွေဖြစ်စေတဲ့ problem ကိုလူတွေဘာလို့မရှင်းနိုင်ရမှာလဲဒါတော့ငကားနဲ့ဂလုံးတန်တရားချီရံဖြစ်လာတာဘုရားကိုကြည်ညိုတဲ့စိတ်နဲ့ဘုရားရှင်မှာလက်ချင်းတွဲလက်ဘင်းချင်းချိတ်ပြီးတော့နေတယ်လို့စာမှာဖွင့်ပြတယ်ဒါတော့ဥစဉ်ကဒါကိုသွားစဉ်းစားမိတယ်ငါတို့လူတွေဘာလို့တရားတွေကိုမငြင်းချမ်းနိုင်ရမှာလဲမာသမယတုဆိုငြင်းချမ်းရေးတုတ်တန်ကြီး ဒါတော့စောစောလေးကမြတ်စွာဘုရားရဲ့ဆွေတွေမျိုးတွေအခုငိမ့်ချမ်းလို့စစ်ပွဲမှာပါတဲ့စစ်သားတွေအခုဘာဖြစ်သွားပြီလဲရဟန္တာဖြစ်ပြီနောက်ထပ်တန်တရားမှာရံဖြစ်လာတဲ့ဂလုံးနဲ့ငကားငကားနဲ့ဂလုံးလည်းအခုသူတို့ဖြစ်ကြတော့မယ်အရိယာတွေသူတို့သူတို့ကောင်းတွေဖြစ်ကြတော့ဖြစ်နေပြီအခုဘုရားရှင်မှာဒါတော့သူတို့တွေကရိုးရိုးကလေးအာနာလို့မဟုတ်တော့ဘဲနဲ့မိတ်ဆွေရင်းချာကြီးပြန်တွေ့တယ်လို့အကုန်လုံးဖယ်လှဲတကယ်နဲ့နှုတ်တယ်ဆက်ကြလို့တယ်တခါတယ်လေဘဲနဲ့ဖက်ပြီးတော့မှနော်ရိုးရိုးမိတ်ဆွေမဟုတ်ဘူးဒီနေ့ငါမှတယောက်နဲ့တယောက်သိခင်ရဟလား ဘာခေါ်လဲဟက်လုပ်တယ်မဟုတ်လားအဲ့ဒါမျိုးကိုပြောတာစာရီမှာလည်းပါတယ်ဒါတွေကအဲ့တော့ဟက်လုပ်တဲ့အမျိုးပြောတာအဲ့ဒီလိုမျိုးသူတို့ကနေကြတယ်ဒါတော့ဒီနေရာမှာဘုဒ္ဓရာဖြစ်ပေါ်လေလာယူခွင့်စားသူအပြည့်ပြည့်စုံစုံလေးထည့်ပေးပါဆိုတော့ဦးဇင်းနည်းနည်းရှာရှည်လိုက်အောင်မယ်ဟုတ်တယ်သူအပြည့်စုံနာကျင်တာဆိုတော့ဦးဇင်းရှာရှည်လို့အချိန်ကောင်းသွားလားအားရှိသွားပြီငကား9မျိုးရှိတယ်လို့ရှိတယ်နော်ဆိုတော့အဲ့မှာဘယ်လိုဂလုံးကဘယ်လိုငကားမျိုးကိုစားနေတယ်လဲဆိုတာဘုဒ္ဓရာပြည့်ကလေးပေါ့လေဒါကြုံတော့မှတ်ကြအောင် ဘုရားတို့ပရိသန္တေအနေအခအဖြစ်ကိုမှဂလုံးတွေထက်တဘာဝအဖြစ်သာတဲ့နတ်မျိုးငကားမျိုးလည်းရှိတယ်ဒါဘုရားတို့ပါဠိလိုခေါ်တော့ပဏိတတရဟိုငကားမျိုးလို့ခေါ်တယ်ဂလုံးတွေထက်ကိုသာတယ်ပြီးတော့မှခုနကပြောတယ်ကံပလနဲ့အတ္တတရလို့ခေါ်တယ်မြင့်မတောင်ချင်းမှာရှိတဲ့ငကားမျိုးလည်းရှိတယ်ဒါကြောင့်ငကားခုနှစ်မျိုးမှာကံပလငကားမျိုးနဲ့အတ္တတရငကားမျိုးဒီထက်ကိုရောက်လာတာသူတို့ဒီထက်ကိုတရားနာဖို့လိုက်လာတယ်ပြီးတော့မှငကားတို့ရဲ့အနွယ်မှာ ဟိုနဂါတို့ရဲ့မင်းဖြစ်တဲ့ဓာတရထအာဓာတရထနဂါအနွယ်အမျိုးရှိတယ်ဒါနံပါတ်3နောက်နံပါတ်၄ကသမုဒ္ဒရာ9ဆင်းမှနေတဲ့နဂါမျိုးရှိတယ်သူတို့ရဲ့ကျင့်လေကျင့်စားတဲ့စကြက်ပေါ့ပြီးတော့မြေထဲမှာတွင်းတူးနေတဲ့နဂါရှိတယ်တောင်ထဲမှာတွင်းတူးပြီးနေတော့နေတဲ့နဂါရှိတယ်ပြီးတော့နတ်ဗိမာန်ကြီးတွေနဲ့နတ်နတ်တွေလိုပဲနေတဲ့နဂါရှိတယ်ဒါကြောင့်ဘုရားအလောင်းတောင်မှာဗိမာန်ကြီးကိုကြီးပြီးတော့မှဟိုလောဘဖြစ်ပြီးတော့ဆူတောင်းဘူးလို့နဂါကြီးဖြစ်ခဲ့သေးတယ်လေပြီးမှဟာငါတိရစ္ဆာန်အမျိုးနွယ်တွေဝင်သွားပြီဆိုမှပြီးမှတခါတည်း တရားတွေအထုတ်လို့လွတ်ထွက်သွားတာသူတို့ရဲ့စီစဉ်ကအဲ့စလောက်ထိမေမောပွယ်ကောင်းတယ်အဲ့ဒါကိုဝိမာနတ္ထလို့ခေါ်တယ်ဘုံပိတ်မှန်ကြီးတွေနဲ့ငကားအနတ်တွေလို့နေတာစာရမပါဘူးအစဉ်ဟာရှေ့မှာဆိုလို့မထည့်ခဲ့ဘူးပါဠိတွေလည်းရှုံတယ်လို့ဘုသူရပြမှတ်တာဒါတော့အဲ့ဒီငကားခုနှစ်မျိုးအထဲမှာဂလုံတုတ်စားလို့ရတာက ရေပြင်းပေါ်မှာရှက်ပြေးတဲ့ရှက်ပြေးငကားမျိုးကိုတုတ်စားလို့ရတယ်တုတ်စားတုတ်ပဲစားစားဆက်လာလို့ပဲစားစားတုတ်တာဒီညမှာ ခြေထောက်နဲ့တုတ်တာပြောတာတော့ကြာဆလာလောက်စားတယ်မှတ်ရှင်းမှတ်နေမှာဟာဂလုံးတွေလည်းလူတွေလိုခက်မိပါလားထင်ပါစို့လို့နော်ဟိုတင့်ငယ်ကြီးတွေရေပြင်ပေါ်မှာသွားတဲ့ငါးတွေတုတ်တာမတွေ့ဘူးလားအဲ့ဒီလိုမျိုးတုတ်စားသွားတာပြောတာတုတ်သွားတာအဲ့ဒီလိုငကားမျိုးဆိုတော့ရတယ်ကျန်တာမရဘူးသူတို့လည်းသူတို့မှသူတို့ငကားနဲ့သူတို့သူတို့တကုန်းနဲ့သူတို့သူတို့ရဲ့နေရာနဲ့သူတို့နေရတာဒါကြောင့်ငကားမှန်ရင်တော့ဂလုံးကိုတချို့တော်တော်ကြောက်တယ်သို့တော်လည်းပဲသူနိုင်တဲ့အမျိုးနဲ့မနိုင်တဲ့အမျိုးဆိုတာရှိသေးတယ်နော်ဒါဘုသူတ္တမှတ်ခက်ပေါ့ ခက်ချင်းချင်းဒီလောက်ဆိုတော့ပါပြီပြီးတော့နောက်ထပ်သွားမယ်ထိုအခါမြတ်စွာဘုရားသည်ဂလုံဘေးမှငြိမ်အေးအောင်ပြုတော်မူသဖြင့်နဂါတို့ဘေးကင်းလေ၏နော်နဂါတွေခုနပြောလို့ဘေးကင်းသွားပြီနဂါနဲ့ဂလုံတို့သည်တိမ်မွေသောစကားတို့ဖြင့်ဟောပြောတာတောင်မှဘာဖြစ်သွားပြီလဲနော်အဲ့ဒါဟာအကျိုးစစ်နော်လူတွေတော့လူရဲ့စိတ်တွေမှာတတ္တဝါတွေရဲ့စိတ်တွေမှာရံဖြစ်ကြောင်းမုံတီးကြောင်းဆိုတဲ့ကိလေသာတွေမရှိတော့ဘူးဆိုတာနဲ့ကိုယ့်ရဲ့ bodily action mentally action verbally action သုံးခုလုံးကံသုံးမျိုးလုံးဘာဖြစ်သွားလဲ very soft တိမ်မွေ့သွားတယ်နူးညံ့သွားတယ်ပျော်ပြောင်းသွားတယ်ဒါတော့ကြမ်းတမ်းခစ်ထန်စေတာကဒီကိလေသာဟုတ်တယ်မလားဒါတော့ဒီကိလေသာတွေဟိုဘက်ကအရှိန်ကြတာနဲ့နူးညံ့တဲ့ဘက်ကအရှိန်တက်တာပဲဒါသူတို့ဘယ်တော့မှဒီလိုမနေဘူးတစ်ဖက်ကမြင်တစ်ဖက်ကနှိမ်သွားတာအခုကြည့်သူတို့မိတ်ဆွေလည်းဖြစ်တော့ဒေါသမရှိတော့ဘူးဒေါသမရှိတော့သူတို့ရဲ့အပြုအမူကံသုံးပါပဲဖြစ်သွားလဲ တိမ်မွေ့သွားပြီတဲ့အဲ့ဒါလေးတဲ့သိပြီးတော့ဒါတလုံးချင်းအတိတ်ပဲဖွားမှာဒါတော့အဲ့ဒီလိုမျိုးတိမ်မွေ့သောစကားတွေဖြင့်ခေါ်ပြောဆိုကြကုန်၏မြတ်စွာခေါ်ပြောဆိုကုန်လေမြတ်စွာဘုရားကိုကိုယ်ကွယ်စိကပ်ကိုယ်ကိုင်ပြီးတော့မြတ်စွာဘုရားကိုသူတို့ရဲ့တပည့်အဖြစ်သာသမီအဖြစ်နော်ဒါစိကပ်ပါတယ်ဒေဝိတော်တို့ကိုရှင်ဘုရားတပည့်သားမီးအဖြစ်မှတ်ပါလို့သွားလျှောက်ကြတာပြောတာကိုယ်ကွယ်ကြတာဘုရားတဏ္ဍာကိစ္စမီဆိုတာပေါ့ဗျာပြောရရင်ဒါပဲနော် ပြီးတော့နောက်တစ်ခါထပ်သွားကြစို့နော်အကျယ်ချက်ရင်သိကျယ်သွားမှာဆိုလို့ဝရစိန်လက်နဲ့ရှိသောဒါတရားမင်းကြီးရဲ့ဂုံဘုတ်တရားမင်းကိုဆက်ရှုံးတဲ့ပြင်သမုဒ္ဒရာကိုမိ၍နေကုန်သောအတူရာတို့သည်တရားမင်းညီနောင်တို့ဖြစ်ကုန်၏ပြောမယ်ဆိုလို့ရှိရင်တော့သူတို့ကဒီလိုသူတို့ရဲ့ဇာလန်ကတရားမင်းကတိုင်းပြည်ကိုတင်သွားတာအမှန်တရားမင်းကကိုလိုနီလုပ်တာသူ့မူရင်းတာဝရင်သားမှာရှိတာကဘယ်သူတွေလဲဆိုအတူရာတွေရှိတာဒါပေမဲ့မှတ်မှတ်ဖို့ကောင်းတာနော် အသူရာတွေဆိုတာအသူရာဆိုတာနတ်တွေအရစ်အရစ်သမားနတ်တွေအရစ်သမားနတ်တွေဘာဖြစ်လို့တိုင်းပြည်ဆုံးတယ်လဲအရစ်သားလို့ဆုံးတာအရစ်ဆိုတာဘာလဲလူတွေကမူရစ်ဆိုတာနော်ဒါတော့လူတွေဟာတတိထားမှာကမူရစ်ဆိုတာသုံးဆွဲတဲ့နိုင်ငံတွေဆိုတာမကြခင်သူများလက်အောက်ကိုရောက်ဖို့တိတ်မဝေးတော့ဘူးပြောတာလူမျိုးတစ်မျိုးကိုပြစ်စေခြင်းရင်ဘာနဲ့ဖြစ်လဲခေါ်တော့ငါဖြစ်ခဲ့ဘူးလေသိတာပဲ ဘိဆက်ပွဲတွေရှိခဲ့ကြည်လူမျိုးတွေဖြစ်တာအဲ့တော့လူကိုဖြစ်ချင်တာမှလူကိုပြစ်ပြစ်စေခြင်းမှမူရစေမဟုတ်ဘူးနတ်ကိုပြစ်စေခြင်းလဲအရက်မူရစေပါတာပဲနေပဲဘလောက်ကြံ့တယ်မှတ်တယ်လဲ black label တို့ white label တို့ဖြစ်ချင်ဖြစ်နေမှာကောက်ညစ်တို့လေဒါတွေတောင်ကောင်းရင်ကောင်းနေမှာအဲ့ဒါတွေတောက်လို့မာကားတို့ဖွဲ့ကသူတို့ကောင်းတရားနဲ့နေတော့ နတ်ပြည်ရောက်တော့သူတို့ကအခါပွဲလောက်တာလေအခါပွဲလောက်တာသူတို့အရင်မတော့ပဲမှောက်ချပြီးတော့အကုန်တွန့်ကန်ချပလိုက်တော့သူတို့ကမြင့်မတောင်ချင်းရောက်သွားတာဒါတော့အသူရာတွေကမြင့်မတောင်ချင်းမှာသူတို့ကဘုံပြောက်ပြီးတော့နော်တာဝရိသာမှာကသက်ပွက်နဲ့အဲပင်လကသက်ပွက်နဲ့မြင့်မတောင်ချင်းမှာကတခုတ်ပင်ပွက်နဲ့အဲ့ဒီတခုတ်ပင်ပွက်တဲ့အချိန်ကျမှသူတို့ဘုံမောင်မှန်းတည်တယ်ကျန်တာတော့ကျန်တာအကုန်လုံးတူတယ်ပန်းနှစ်ပွက်ပဲကွဲသွားလို့ဒါတော့တခုတ်တခုတ်ပွက်နိုင်တာဝရိသာကိုတက်တက်ပြီးတော့ဆက်တိုက်တာတိုက်ပေမဲ့အဲ့ဒီအသူရာတွေတဲက နော်အသူရဏမင်းကြီးရဲ့သူဇာဆိုတဲ့သူဇာဆိုတဲ့နတ်သမီးကတခါတရားမင်းနဲ့ရပြန်တဲ့ခါကျတော့သူတို့တွေကဘာတော်လဲဆိုသမီးရောက်ဖတ်တွေဖြစ်နေပြန်ရောတခါအဲ့ဒါကြောင့်မလို့ဒီမှာအဲနော်အဲဝရဇိန်လေးနဲ့ရှိသောတရားမင်းကိုဆက်ရှုံးတဲ့ဖြစ်ဆိုတာအသူရဏတ်ကိုပြောတာနော်သမုဒ္ဒရာကိုမိရွေ့နေတော့မြင့်မတောင်ချင်းကသမုဒ္ဒရာလို့ပြောတယ်လာမမင်းနဲ့ဦးဇင်းလိုက် geography မပိုင်ဘူးအသူရာတို့ဒီတရားမင်းဤညီနောင်တို့ဖြစ်ကုန်ဆိုရောက်ဖတ်တော်လို့ပြောတာ နမပေးထားမှာတော့ရောက်ဖတ်တော့ညီကိုပဲခေါ်ပေါ့နော်အဲ့ဒါတော့အဲ့ဒါတွေလည်းလာတယ်တဲ့ပြောချင်တာကပြီးတော့ကနောက်တစ်ခုနော်ကာလကင်စအတူရာအခုအတူရာတွေအလက်ရောက်နေပြီနော်အတူရာနိုင်ကြီးတွေရောက်နေပြီကာလကင်စအတူရာတို့သည်ကြီးမားပြီးကြောက်မဲ့ဖွယ်ကောင်းသောကိုကိုဖန်ဆင်း၍လာ၏သူတို့ကအမတန်တကိုးကြီးတော့ကြောက်စရာအတန်ကြီးတွေကိုလုံးကြီးတွေဖန်ဆင်းပြီးတော့လာတာသူတို့ကရိုးရိုးတောင်မဟုတ်ဘူးနော် ပြီးတော့ဒါနဝေကမြည်သောလေသမအတူရာအမှသူတို့ရှင်မှာလည်းလေသမတွေရှိတယ်နော်ပြီးတော့မှဝေပစိတ်တိအတူရာသူတို့တွေလည်းရှိတယ်ပြီးတော့သူစိတ်တိအတူရာပြီးတော့ဘာဟာရဒအတူရာတို့လည်းမာနနဲ့အတူရောက်လာကုန်၏မာနပါလာပြီတတိထားမာနလာတယ်ဟောဒီမာသမယတုတ်နားတဲ့အချိန်ကမှမာနလာတယ်ဒါတော့ဒီလူဟာမာနပါရင် မာနလာရင်တော့တတိထားတော့မာနကဘာကောင်းလဲ အဲဒါတော့ respect နော်တူလာတာကောင်းလာတာမဟုတ်ဘူးလာတော့လေဒီကောင်ကသူ့နဲ့ဇယိုက်တူတာတွေလာတာဒါတော့သူတို့အုပ်စုသည်သူ့နဲ့ဓာတုဓာတုရာပေါင်းတယ်ဦးဇင်းတို့ဒီဓာတုတန်တန်ဒနတုတ်ဓာချင်းနှီးနှောတဲ့တုတ်ဆိုတာမှရှိတယ်ဓာတုရာတူရာပေါင်းတာနော်ဒါတော့စာလေးကတော့ဓာတုသောပိတ်ခွေတတ္တာတန်တန်ဒန်တိဆိုတာခြေသားတို့တဲ့ဓာတုတဲ့လူချင်းတတ်တော်ချင်းပေါင်းတယ်တဲ့ဒါတော့မာနကသူတို့နဲ့လာရင်မာနနဲ့သူတို့နဲ့ဘာတူရတော့မလဲဇယိုက်တူတဲ့လူတွေဖြစ်မယ်နော် အယတမအယအယတမချင်းပေါင်းတယ်လို့ဘိန်းသမားဘိန်းသမားချင်းပေါင်းတယ်နိုင်ငံရေးသမားနိုင်ငံရေးသမားချင်းပေါင်းတယ်ဘာသာရေးသမားဘာသာသမားချင်းပေါင်းဘာကြောင့်ဆိုသူတို့ဓာတုလို့ပေါင်းတာဒါတော့ဓာတုတန်တန်တနာဆိုတာဓာချင်းနှီးနှိုးတာနော်အဲ့ဒီတော့ဒီမာနကသူ့ရဲ့ဒီစစ်တပ်ကြီးရှိတယ်ထောက်လိုင်းတပ်ကြီးရှိတယ်အဲ့အဲ့ထောင်လိုင်းတက်ကြီးကအဲ့ဒီလာနေတဲ့ဒီနတ်အုပ်စုကြီးတွေမှာဟိုထဲမှာပါဒီထဲမှာပါသူ့ရဲ့သူ့ရဲ့ဆဲတွေအကုန်ထည့်ထားတာရောင်ရောင်မမနဲ့ သူဆဲတွေအကုန်ထည့်တာအဲ့မှာတွေးလိမ့်မယ်အဆုံးကြိုင်ပါလဲနော်ကြိုးမပြောဘူးတော့ကြာမလာပဲနေမှာဆိုအဲ့ကြမှာဒီကြိုးမပြောသေးဘူးဇာလန်ကစက်ကိုမအောင်သေးဘူးအဲ့တော့သိချင်အဲ့ဒါမပြတ်အောင်တက်ကြရတာနော်ကြိုးလည်းမပြောသေးဘူးအဲ့တော့ဘာလဲဆိုတော့သူတို့ကဒီအသူရာတွေကသူတို့တရားတော်လာနာတယ်နော်တရားနာခြင်းလုံးမဟုတ်ဘူးအပြင်းမဘာကြွေးမလဲသိချင်တာအဲ့ဒီထက်မှမပါဘူးလို့ပြောတာဒီလိုလူမျိုးဦးဇင်းတို့ပြိဿတရားမှမပါဘူး ဒါဦးဇင်းကပြောချင်တာဆိုတော့ဒီလူတွေတရားလာနာပေမဲ့လည်းပဲသူတို့မှာတရားရခြင်းနဲ့စိတ်မရှိဘူးတဲ့ကဲဒါတော့မာနကြီးကလည်းရှိလားမရှိဘူးဒါတော့ဟိုကောင်နဲ့သူတော်ကောင်းတွေဆိုတော့သွားပေါင်းလို့မရတော့သူလိုပဲတရားဖြစ်ကြတာဇာနာမဲ့လူတွေနဲ့သွားပေါင်းမှဖြစ်မှာဆိုအခုနကအသူရာအုပ်စုနဲ့သွားပေါင်းတာဒါကြောင့်ဇယိုက်တူဓာတ်တူချင်းပေါင်းလာတာနော်သူ့ရဲ့ဆဲတွေကလည်းလွတ်လိုက်ပြီးပြီဟိုကြားထုတ်ဒီကြားထုတ်ဟိုအုပ်စုထုတ်ဒီအုပ်စုထုတ်နဲ့ အဲ့ဒါဘာဖြစ်တယ်လဲသိချင်အဲ့ဒါမှန်မှန်တန်တက်ပြီးတော့သင်တန်းပြီးတော့မှတခါလာအောင်မယ်နော်ဝေရောစအမည်ရှိသောဗလိအသူရာကြီးတားတရားတို့သည်ဘာဖြစ်လို့လဲဆိုတော့ तू ကဗလိအသူရာကြီးတားတရားတို့ဆိုတာဖအေဖြစ်တဲ့ဗလိအသူရာကြီးသေပြီအဲ့ဒီမဟာသမယတုတ်ဟောတဲ့အချိန်ကမှဖအေဖြစ်တဲ့ဗလိအသူရာကြီးတော့တားတွေကတရားတောင်ရှိတယ်နော်အဲ့ဒီတားတရားအဲ့ဒါကိုပြောတာတားတရားတို့သည်ဗလိအသူရာစစ်တပ်ကိုသူတို့မှစစ်တပ်ကြီးတွေရှိတယ် စစ်တပ်ကိုလက်နဲ့များတတ်ဆင်ပြီးလျင်သူ့ရဲ့ဦးကြီးကယာဟုဆိုတဲ့အသူရိန်ကြီးသူ့ရဲ့ဦးကြီးတော်ပေါ့နော်ဒါတော့ဦးကြီးတော်အသူရိန်ရှိကိုချင့်ကပ်ပြီးတော့မှအမ်တင်အားကောင်းခြင်းမင်္ဂလာဖြစ်ပါစေနော်မင်္ဂလာပေါင်းတဲ့ခံချောင်းပါစေပြည့်စုံပါစေဆိုသူဦးကြီးရှိကိုသွားကြတယ်စစ်တပ်ကြီးနဲ့မဟာုံတော်ယဟန်တို့မဟာုံတော်မှာယဟန်တို့အစည်းအဝေးတို့သွားရောက်ရန်အချိန်တန်ပါပြီဦးကြီးကိုသွားပြောတာပြောမယ်ဆိုလို့ရှိရင်စစ်တပ်ကြီးနဲ့တခါချီတက်လာပြီးတော့ဦးကြီးမဟာုံတော်မှာယဟန်နေ ရဟန္တာ900မြတ်စွာဘုရားနဲ့တူပါအခုမာမာသမယတုတ်ကြီးကိုနားဖို့ဒီလီစီတီကဓမ္မသင်တန်းကျောင်းမှာရောက်နေပြီအာမဟောင်တော်မှာရောက်နေပြီရဟန္တာတွေနဲ့အဲ့ဒါတရားနာဖို့အချိန်ရောက်ပါပြီဦးကြီးသွားကြစို့လို့သွားခေါ်တာနော်အဲ့ဒါလို့ခေါ်တာဒါတော့သူဦးကြီးကအဲ့ဒီမှာသူတို့နဲ့အတူတူသွားကြမယ်ပေါ့လေဆိုပြီးတော့မှအဲ့ဒီတော့ရာဟုသူတွေကြီးနဲ့သူတို့ကအတူတူဦးဦးတူဝီကြီးတွေသွားတယ်လို့ပြောကြပါစို့နော်တူဝီကြီးတွေသွားတယ်တဲ့အတူတူအုပ်စုတွေဒါတွေကသူတို့တကိုးကြည့်တယ်နောက်ပြီးတော့မှ အောက်ကလေးဖတ်လိုက်စအောင်ထိုအခါတော်ပါပြီဒီလောက်ဆိုဒီနာမည်တွေကဖတ်လို့လွယ်တာ ਨੇ ဟလာနားသာအောင်လို့ဖတ်ခိုင်းလိုက်တာအဲ့မှာဝန်တုနဒါတွေကလည်းအုပ်စုတွေပဲเนาะ အဘော sorry ထိုအာဘောနတ်နော်အဲ့ဒါတွေကဘာကြောင့်အာဘောနတ်လို့ခေါ်တာလဲဘထူနတ်လို့ခေါ်တာဒီနတ်တွေကတေဇောနတ်တဲ့ဂရုဏာနတ်တဲ့နော်အဲအဲ့ဒါတွေပါလာတယ်နောက်မေတ္တာနတ်တွေနော်ဒါတွေပါလာတယ်သူတို့ကဒီအဲ့ဒီနာမည်တွေနဲ့ပါတဲ့ဟာတွေကအာဘောပထဝီတေဇောဝါယောမေတ္တာကရုဏာဆိုတဲ့နတ်တွေကဘာကြောင့်လဲဆိုလူပြည်မှာတော့ကပထဝီအာဘောတေဇောဝါယောမေတ္တာကရုဏာဆိုတဲ့ဇံကတိုင်းတွေကိုပွားပြီးဂျမာတွေသွားဖြစ်လို့နတ်တွေသွားဖြစ်ကြတယ် ဒါတော့သူတို့ပွားတဲ့နတ်တိုင်းမင်းတို့ကကွာနော်ပထူဓာတ်ကိုအခြေခံပြီးတော့ပထူကတိုင်းရှုပွားပြီးတော့မြမာဖြစ်တဲ့အတွက်မင်းတို့ကပထူနတ်ပေါ့ကွာလို့ခေါ်လိုက်တာဒါတော့ပထူဓာတ်နဲ့ပထူဓာတ်ကိုဇံကတိုင်းပွားရောက်တဲ့မြမာမှန်သမျှပထူနတ်လို့ခေါ်လိုက်တာပဲသူတို့နာမည်ရင်းမဟုတ်ဘူးနော်ဒါတော့ neck name ပေါ့ဗောနော်အဲ့လိုပဲပြောရမှာပေါ့လွယ်လွယ်ခေါ်လိုက်တာအဲ့တော့ပြီးတော့မှကျန်တဲ့ဝရုဏနဲ့ဝါရဏနဲ့သောမနဲ့ယတနဲ့အဲ့ဒီလိုလည်းရောက်လာကြကုန်ပြီသူတို့နတ်အမျိုးအနွယ်အုပ်စုလိုက်ကြီးတွေလာတယ်တယောက်တည်းမဟုတ်ဘူး နောက်ပြီးတော့မှဝင်ဝင်ဒုနတ်သဟလိနတ်အတ္တမနတ်ယမနတ်တို့လည်းရောက်လာကုန်၏လာနတ်သားနေနတ်သားကျေနတ်သားတို့လည်းအချံရံနဲ့တကွာရောက်လာကုန်၏ဒီနက်ခတ်ကြီးကိုလာတဲ့နတ်တွေကိုသူတို့ကရှေ့တွေနောက်တွေဘေးတွေမှာခြံဒါကြီးပြေးနေတယ်လို့ဆိုလို့တယ်နော်သူတို့ပြေးနေတာပဲတဲ့ဒါတော့နတ်တွေမှာဒီနက်ခတ်တွေဘယ်လောက်ပြေးတယ်လဲဆိုတာဦးဇင်းတို့ပြိတ္တာဒါမှန့်ကြည့်ဦးဇင်းတို့ဒီကဘာဂျိုကနေပြီးတော့မှတခါတလေလေးဥက္ကာတွေပြလို့ရွှက်ခနဲ့ အသားတော့မကြောက်ရက်ခနဲ့မြင်လိုက်တဲ့အပြင်းတော့ဟာဦးဇင်းတို့ကောက်လို့ရလားဘယ်ရမလဲဒါနှစ်ကတာယာတွေပြေးနေတာဒီကနေလူတွေတင်တဲ့ဆက်တက်လိုက်တော့မှတခါတည်းတစ်ခုနဲ့တစ်ခုများတိုက်လိုက်ပြီဆို collision ဖြစ်သွားပြီဆိုဘာမှမကြောက်အကုန်လုံးပြည့်စည်သွားတာဇီးပြူဒီလောက်ရှိတဲ့ဟာကတော့ဆက်တက်လိုက်တစ်ခုလုံးဖြစ်စည်းနိုင်တယ်တကယ်ဒါဆိုတော့ဂျိုတွေနှစ်ကတည်းပြေးနေတာဒါတော့အဲ့ဒီဘေးမှာနေတဲ့နတ်တွေအကုန်လုံးဒီအပြေးသမားနတ်တွေအဲ့ဒါလူပြည်မှာတော့ အာဂါကလူတွေကကုသိုလ်လုပ်ပြီးအဲ့နတ်ပြည်မှာသွားဂျိုးတွေမှာသွားပြီးတော့နတ်သားဖြစ်တော့ပြေးရတော့မှသူတို့လည်းပဲအာဂါသာသမားတွေပါလားမသိဘူးအာဂါသာသမားနဲ့တည်းအပြေးဝါဒနာပါတာဒါဆိုကင်ညာတို့ဘာတို့ကနေရောက်တာတော်တော်များလောက်တယ်ထင်တယ်ယူကန်ဒါတို့နော်အဲ့ဒီနတ်တွေကသူတို့ရဲ့ဂျိုးကြီးတွေကိုအရှင်းနောက်ဝဲရခြံရံပြီးတော့သူတို့ကသွားနေကြတာနော်အဲ့တော့ကောင်းပြီနောက်တစ်ခုမီလီယံကဲ့သို့ တောက်ပါတဲ့နော်ဒါဘူးနတ်တို့ပါတဲ့အောင်မဲညိုပွင့်နဲ့တူသောအယောင်အဆင်းတွေပြောတာနော်အဲ့ဒါတော့တချို့နတ်ထားပါတော့ပန်းပွင့်နေနဲ့တူတဲ့ဟာကိုပဲအယောင်ကိုပဲအဓိကပြောလိုက်တယ်အရိဋ္ဌနတ်ပြီးတော့ရောဇနတ်ဝရုဏနတ်ဒါဓမ္မနတ်အေစုတနတ်အနေအနေစကနတ်နော်သူလေယနတ်ရုစီရနတ်ပြီးတော့ဝါသဝနေတိနတ်တို့ရောက်လာကုန်၏ဒါအမျိုးအနွယ်တွေကိုခေါ်တယ်ပြီးတော့တမာနနတ်မဟာတမာနနတ်မာနုတနတ်မာနုတုတ္တမနတ် ခိတ္တာပရောတိကနတ်မနောပရောတိကနတ်ဟရိနတ်လောဟိလောဟိတဝါတိနတ်ပါရဂနတ်မဟာပါရဂနတ်တုတ်ကနတ်နော်ကရမ္ဘနတ်အရုဏနတ်ဝေဂတဝေဂနတနတ်ဩဒါတကရှနတ်ဩဒါတကရှမိတော့ပါမောက္ခနတ်နော်ဝိစ္စဝိစ္စကနနတ်တို့လည်းရောက်လာကိုကြီးဒါတွေကနတ်အမျိုးအနွယ်တွေလို့မှတ်တာပါနော်နတ်အုပ်စုနတ်မျိုးနွယ်တွေအမ်ပြီးတော့မှတခါအမ် တဒာမတ္တနတ်ဟာရကဇနတ်ပြီးတော့မိတ်တကနတ်တို့လည်းရောက်လာကုန်၏အယမျက်နာတို့၌မိုးရွာစေလျက်သွားလေရှိသောမိုးတွေချစ်ချုံပြီးတော့မှချင်းချင်းချုံချုံနဲ့အတန်ကြီးပေးပြီးတော့သွားတဲ့ပစ္စုံနာနတ်မိုးပစ္စုံဆိုတာသူပြောတာနော်ပစ္စုံနာနတ်လည်းပဲမိုးချင်းတန်ကြီးတွေပေးပြီးတော့ရောက်လာကုန်ပြီတဲ့နော်ပြီးတော့မှခေမိယနတ်နော်အဲ့ဒါကတာဝတိန်တာပုံမှာနေတယ်ခေမိယနတ်တုတိတာနတ်ပြီးတော့မှယာမာနတ်နော် ကထကနနတ်အဲ့ဒီကြတော့သူလည်းတာဝရိန်သာမှာနေတယ်တာဝရိန်သာနတ်လို့မပြောဘဲနဲ့နတ်နာမည်ခေါ်လိုက်တာသူကစောစောပထမခေမိယတို့ကထကနတို့တာဝရိန်သာလာကြတာလံပိတကနတ်တာဝရိန်သာကပဲလာမတိဋ္ဌနတ်ဇောတိနတ်အာတဝနတ်နော်နေအဲသူတို့ကြတော့တာဝရိန်သာသားတွေပြီးတော့မှနေမာနရတိနတ်တိုင်းပြည်တိုင်းဘုံတိုင်းပရဏမိတာဝိသဝတိနတ်တို့လည်းရောက်လာကုန်ဤတဲ့ပြီးတော့အဲ့ဒီကနေတခြားတစ်ပါးတော့ နတ်ဘုံတွေလည်းပဲနတ်ဘုံကနတ်တွေလည်းရောက်လာတယ်လို့ဒါတော့အချင်းချုပ်ပြောမယ်ဆိုရင်တခြားတစ်ပါးတော့ဆိုတာစတုမာတိဒီတဲ့ပါလားမပါဘူးအဲ့ဒါတွေကြံတာတွေတိမ့်ယူလိုက်လို့ဆိုလို့ဥစဉ်စာထဲမှာဖြောက်ပစ်ခဲ့တာနော်ဒါတော့ခြုံပြောမယ်ဆိုရင်ဥစဉ်ဒီစစ်ကြောလာမှာရှိတဲ့နတ်၆ဘုံကနတ်တွေအကုန်လုံးလို့ပြောချင်တာဒါတွေအကုန်လုံးလာတယ်နောက်ပြီးတော့ဗြဟ္မဗြဟ္မဘုံတက်ကြစို့သူဗြဟ္မမြည်သောဗြဟ္မပရမတ္ထမြည်သောဗြဟ္မတဏ္ဏကုမာရမြည်သောဗြဟ္မတိတ်တဗြဟ္မ အဲ့ဒီမှာ တိတ်တပြမှာအဲ့ဒီပြမှာကြီးကြားဘူးလားကြားဘူးလိမ့်မယ်ဝိဇ္ဇတော်တတ္တရတန်ခါရဏတင်တဲ့ခါကျတော့တိရိဓမ္မတောကမင်းကြီးနဲ့ဘုန်းကြီးဘက်ကရှင်မဟာဟောဟင်းစပေးတာတောင်မှမောက်ကလေးပုဒ္ဒတိတ်တอืมရှင်မဟာမောက်ကလေးပုဒ္ဒတိတ်တမထေအဲ့ဒီလူပြည်မှာလူရှင်မမောက်ကလေးပုဒ္ဒတိတ်တ မထေမဖြစ်ခဲ့သူဗြဟ္မပြည်မှာတိတ်တာဗြဟ္မကြီးဖြစ်ခဲ့တာဒါတော့မာသမယတုံနားတဲ့ချိန်ကမှာတိရိဓမ္မတောကမင်းလက်ထက်ဆိုတော့ဘုရားပြိဋိဘံဆံမလဲနှစ်ပေါင်း250လောက်ရှိပြီဒါတော့အဲ250လောက်မှာလူဖြစ်မဲ့နော်တိတ်တာဗြဟ္မကြီးကသူပဲမှတ်မိကြပြီလားအဲအဲ့ဒါတော့အဲ့ဒီဗမဗမဘုံမှာနေခဲ့တဲ့တိတ်တာဗမကြီးကဗမပြည်ကနာမည်ကိုလူပြည်စင်းတော့သူယူလာတယ်ယူလာပြီးသူ့အမေကမောက်ကလိဒါတော့သူ့ရဲ့သားဖြစ်တော့ပုဒ္ဒ ဒါတော့မောက်ကလေးရဲ့သားလို့ပြောချင်တာပါဠိလိုဒါတော့မောက်ကလေးပုတ္တတိတ်တာကသူ့ last name ကွဲပြီလားခုမှဆွေမျိုးတွေဇက်နေရဇမပြင်းနေလူပြင်းနေခုမှတခါတည်းဆွေမျိုးဇက်နေရတာဒါတော့သူကဘယ်ကြမှာဆင်းမလဲဆိုရင်ဘုရားသာသနာကိုတတ္တရတန်ခါရဏသာသနာကြီးခပ်ပြတ်တော့မယ့်အရေးကြမှာကယ်ဖို့ तू အဲ့ကြမှာဆင်းခဲ့မှာအခု तू ကတကောင်စင်းနဲ့မပါသေးဘူးနော်အဲ့တော့သီရိဓမ္မသောကမင်း ဘယင်ဖြစ်တဲ့အချိန်သာသနာပြုမဲ့ချိန်ကျမှဆင်းလာမဲ့မြမာကြီးသည်တိတ်တာမြမာကြီးပါအခုလောလောဆယ်တော့မဟာသမယတုံနာဖို့အခုမှမဟာုံတော့လာတော့ရှိသေးတယ်ကောင်းပြီသူတို့လည်းရောက်လာတယ်တဲ့လက်ချောင်းများမှာစစ်ကြဝဠာနဲ့အယောင်ပြန့်နှံ့နေအောင်မြမာတထောင်တို့လည်းရောက်လာကုန်ဤတဲ့ဒါတော့သူတို့ကအဲသူတို့ရဲ့လက်ချောင်းတွေကဒီဟိုစစ်ကြဝဠာအနှက်မီးရောက်ထွက်တယ်အဲ့ဒီလိုမျိုးလက်ချောင်းလေးညွန်လိုက်တာနဲ့ထိုးလိုက်တာနဲ့အဲ့ဒီလိုမျိုးနော်အယောင်တွေတောက်တဲ့မြမာပေါင်းတထောင် သူတို့လည်းလာကြတယ်တဲ့ဒါတော့ဦးဇင်းစဉ်းစားကြည့်တယ်ငါတို့ဗမာပြည်မာသမယတုတ်တွေလည်းဒီလောက်ရွတ်ပါတယ်ဗမာကြီး၄ယောက်လောက်အရှိနောက်တောင်မြောက်ကနေပြီးတော့လက်ညှိုးလေး၄ချောင်းလောက်ထောင်းလိုက်ရင်ဘယ်လောပိတာလုံးမလဲလို့ဟမ်ဦးဇင်းတခါတလေကျရင်နတ်တွေဗမာတွေ jealousy ဖြစ်တယ်သူတို့ကငါတို့ကတော့ရွတ်လိုက်ရတယ်မာသမယတုတ်တွေအာရီပေါ့လို့သူတို့ကလက်ညှိုးလေးတစ်ချောင်းလောက်လာထောင်းမှမရဘူးဦးဇင်းထင်တော့ထင်ပါတယ်အော်လက်ညှိုးထောင်းရင်ငါတော့ထောင်းကျင်တယ်မင်းတို့ဆဲတယ်လို့ထင်ပါစို့လို့မလာတာလို့ပြောမှသူတို့က သူတို့လက်ညှိုးတစ်ချောင်းကစစ်ကြောလာတထောင်တောင်လဲနေဆိုရင်ဥစဉ်တို့တတိုင်းပြည်လို့တစ်ချောင်းနဲ့တောင်ရလောက်တယ်နော်အဲအဲ့ဒီလိုမျိုးမြန်မာပေါင်းကတထောင်လောက်လာတဲ့တကုတ်ကြည့်ပါလေကြီးသောအဲတကုတ်လည်းကြည့်မယ်ခန္ဓာကိုယ်လည်းကြည့်จิตတွေနဲ့ပြည့်စုံတယ်မဟာမြမာကြီးဆိုတာ तू ဟာမြမာကြီးရဲ့အချုပ်ကြီးမြမာကြုံမှုကြီးအဲ तू လည်းလာတယ်နော်အဲ့ဒီတော့ तू ကဘာကြောင့်လဲဆိုရင် तू တကားတွေတဲ့အသက်ရှည်တယ်အစင်းလာတယ် तू တပားတွေမရောက်သေးခင်မြမဘုံကြီးကဘာပြစ်ပြီးလို့စတီတီချင်း စပြီးတော့ဖြစ်ဖြစ်ချင်းနော်အဲ့ဒီတကုံမျိုးတွေသူတို့ရောက်သွားတာဓမ္မဘုံသူတို့ရောက်သွားတာဒါတော့နောက်ကျန်တဲ့ဗြဟ္မာတွေကသူ့ထက်အသက်တူတယ်ဒါတော့သူ့ထက်ကဘာလဲဆိုရင်ဒီဘုံကြီးငါဖန်ဆင်းတာဒါတော့ဒီကောင်တွေရောက်လာတယ်ဆိုတာငါမွေးတာဆိုပြီးတော့ဒီဘုံသူဖန်ဆင်းတယ်ဒီဘုံဒီရောက်လာတဲ့ပြန်มาတယ်သူသားသူသမီးသူမသေးခင်သူတို့အရင်သေးဆိုတော့ तू က तू ဖန်ဆင်းရှင်ဖြစ်နေ creator ဖြစ်နေအတ္တဝါဒဆွဲတယ်သူတို့ပဲ ဒါကိုပဲဦးဇင်းတို့လူလောကကထာဝရဘုရားဆိုတာ तू ပြောတာအဲ့ဒါပဲ तू ကမသေးဘူးဆိုပြီးတော့မှငါကထာဝရအသက်ရှင်နေတာ everlasting ဆိုပြီးတော့မှစွဲတာ तू အဲ့ဒါကိုဦးဇင်းတို့ဒီကနေပြီးတော့မှထာဝရဘုရားဆိုပြီးတော့ပြောတာ तू ဘယ်ထာဝရမှာလဲ तू လည်းတက်တန်းစီသင်ပါအဲ့ဒီတော့ဒီဘုံကြီး तू အရင်ရောက်တယ်။ तू နောက်မှရောက်တဲ့လူတွေအကုန်သေးကုန်ပြီ။တယောက်ပြီးတယောက်လည်းရောက်လာတယ်။ပြမတယောက်ပြီးတယောက်ဒါတူ तू ကမသေးဘူးဒါတော့ငါဖန်ဆင်းတဲ့ဘုံကို ငါမွေးတဲ့သားသမီးတွေရောက်လာတယ်ဆိုပြီးတော့လူလည်းသူဖန်ဆင်းတယ်ဘုံကလည်းသူဖန်ဆင်းတယ်ဒီစစ်ကြောင်လားသူဖန်ဆင်းတယ်ဆိုအတ္တဆိုတာသူပဲဒါမဲ့သူလည်းအခုတော့လာပါတယ်တရားနာဖို့ရပါတယ်အဲ့ဒီဘာဗြဟ္မာကြီးသူတို့လာတာသူတို့ပဲပြီးတော့အဲ့ဒီလိုဗြဟ္မာကြီးတွေလည်းရောက်လာတယ်တဲ့နော်အဲ့ဒီနောက်ပြီးတော့မှတခါဟာရိတမြည်သောမဟာဗြဟ္မာကြီးလည်းရောက်လာအဲ့ဒီတော့နောက်နောက်နောက်နောက်ဗြဟ္မာတွေကရှစ်ရှစ်ဗြဟ္မာတွေထက်ပို့ပို့ပို့ပို့ပြီးတော့တကိုးကြီးတယ်ဒါတော့နောက်နောက်ရောက်တဲ့ဗြဟ္မာကြီးတွေဒီအရင်အရင်ရောက်နေတဲ့ဗြဟ္မာတွေရဲ့အယောင်တွေထက် လွှမ်းမိုးလွှမ်းမိုးသွားပြီးတော့မှထားပါတော့ဗျာမိဘူးလေးထွန်းထားတဲ့နေရာမှာမာကျူလူမိသီးကြီးနဲ့ထွန်းလိုက်ရင်မိဘူးအယောင်ပြောက်မသွားဘူးလားအဲ့ဒါတည်းကြီးတဲ့တခါတည်းပါဝါတစ်ထောင်လောက်ရှိတဲ့မိသီးထွန်းလိုက်ရင်လည်းသူလည်းပျောက်ထွက်သွားတာအဲ့ဒါတော့နောက်နောက်ရောက်တဲ့ဂျမာကြီးတွေရဲ့တကူကပို့ပို့ပြီးတော့ခန္ဓာကိုယ်တကူจิตတွေလှတဲ့အတွက်ရှေ့ရှေ့တကူရောက်နေတဲ့ဂျမာတွေအယောင်ပျောက်ထွက်သွားတယ်ပြောသူတို့ရဲ့တကူဆော့ဆော့အယောင်မရှိတော့ပျောက်သွားတယ်နော်အဲ့ဒီလိုမျိုးကြောင့်မလို့အချမ်းရံနေနေတဲ့သူတို့ကရောက်တော့သူတို့ကအချမ်းရံနေနေရောက်လာကြတယ်တဲ့အဲ့တော့ ရောက်တဲ့ခါမှာသူတို့ဗြမာပရိသတ်တွေလည်းစုံသွားပြီနော်ဗြမာပရိသတ်တွေလည်းစုံတဲ့ခါကျတော့အဲ့ဒီမှာဦးဇင်းတို့အခုတရားနာကြမယ်နတ်တွေဗြမာတွေပရိသတ်တွေစုံတော့ဒီပရိသတ်ကြီးကဒီအခြားသောစစ်ကြောလာကလည်းရောက်လာကြတယ်ရောက်လာကြတဲ့ခါကျတော့ပြိသက်စုံပြီဆိုတဲ့ခါကျမှနော်မန္တကြီးကအချစ်ပေးလိုက်တာမန္တကြီးအချစ်ပေးလိုက်တာကိုင်းစမယ်ဆိုတာမျိုးနော် အတန်ပေးတော့ဘလို့ပေးတယ်လဲဆိုလို့ချင်းတခါတည်းမြေကြီးပြင်ကြီးကိုလက်ဝါးကြီးနဲ့ရက်လိုက်တာတခါတည်းကဘာမထွေမြေကြီးတုံကြီးနှစ်ချမ်းဗျံဗျံကွဲတော့မလောက်မိုးထက်ချုံရွာတော့မဲ့ပုံစံမျိုးလို့တခါတည်းကြောက်စရာအတန်ကြီးမြေကြီးပြင်ကိုရိုက်ပလိုက်ပြီးတော့မှသူ့လူတွေကိုနတ်တွေပြမာတွေကြားထဲမှာဝင်နေတဲ့သူ့ရဲ့နတ်ဒီစစ်တီတွေကိုတခါတည်းဘယ်နတ်ပြမာမှမလွတ်စင်းနေဖန်ထားဝိုင်းထားခြုံထားယာကတနာနဲ့ဆိုပြီးတော့မှအဲ့ဒီလိုမျိုးအချက်ပေးလိုက်တာ ဘုရားကလည်း तू လာကြတဲ့တယ်လို့သိတယ်ဒီကောင်လာပြီနောက်ရှစ်တော့မှာဆိုတော့အဲ့ဒီတုန်းကတယ်လို့မြတ်စွာဘုရားကနော် तू ကဒီနတ်တွေပြမတွေကိုမနှောက်ရှစ်နိုင်အောင်ဘလို့မှမြင် မမြင်နိုင်မကြားနိုင်အောင်ဘာတန်မှမမြင်နိုင်အောင်တကူနဲ့ပယ်ပလိုက်တယ်ပိတ်ထားလိုက်တယ်နော်ဘာမှမမြင်ရဘူးဟာသူတို့ကခါတိုင်းအော်လိုက်ကြဟဲလိုက်ကြတဲ့ခါတိုင်းတာမင်ညလူတွေဆိုအကုန်လုံးဒီနေရာမှာတွန်းတဲ့ခါကြီးတုံပြီးတော့ကြောက်ပြီးတော့အကုန်လုံးယူသွားနေတယ် ဒါကြောင့်လူသားအဖြစ်နဲ့အနားမှာရှိတဲ့ရန်တာ900ကိုတောင်မှ self defense အနေနဲ့တမဘဝင်စားထားကြတဲ့။ဗါတယ်လေ။ဟွန်းသူတို့ရန်တာနော်။ဒါတော့ဦးဇင်းတို့ပုထုဇဉ်စဉ်းစားကြည့်။သူ့ရဲ့ရိုက်ချက်သူ့ရဲ့6လမ်းကြီးဟာဘလောက်ထိပြင်းတယ်လဲဆိုတာမှတ်ဆလို့ရအောင်ပြောတာ။နတ်တိပြမာတွေကိုမြတ်စွာဘုရားတကိုးနဲ့ကာကွယ်ထားလိုက်တယ်ဘာမှမမြင်အောင်ဘာမှမကြောက်အောင်။ဒါပေမဲ့လူသားဖြစ်တဲ့ရဟန္တာတွေရှိတဲ့အတွက်ကြောင့်ဒီအတန်ကြီးနဲ့ ဟိုရင်ကြောက်တဲ့စိတ်မရှိတော့လည်းပဲတမျိုးတမျိုးဖြစ်မသွားအောင်လို့တမဘတ်ဝင်စားထားတမဘတ်ထဲမှာရောက်နေပြီဆိုတော့ဘာမှမသိတော့ပြီးရောဘာမှမသိတော့ကြောက်ရုံပဲဆိုတော့ဒီပရိသတ်ထဲမှာရှိတဲ့ကသူပရိသတ်နတ်မာနပရိသတ်ကလွင်ကြံနာတွေကအနားမှာရှိတယ်လို့တော့မသိတော့ဆိုလိုတာမြတ်စွာဘုရားကသူတရားအနှောက်ရှက်မဖြစ်အောင်တကုန်းနဲ့ကာကွယ်ပေးလိုက်တာကာကွယ်ပေးလိုက်တဲ့အခါကျသူကတခါဖန်ကားချုပ်ဟာနဲ့ရာကနေနှောက်ထားဆိုတော့ဒါတော့ဒီ ရဟန္တာကိုနှောင်လို့ခြီလို့မရတာတော့အမှန်9မိနစ်လောက်ပဲသွားရမယ်နော်ပြီးတော့မှခြီလို့မရဘူးဘာလို့ဘသူ့ကိုခြီလို့ရတယ်လဲဒီဟာကဆိုတော့ရဟန္တာမဖြစ်သေးတဲ့နတ်တိပြမာတွေရှိသေးတယ်ဒါတော့နတ်တိပြမာတွေကသူတို့ကိုခြောက်လိုက်လို့ရှိရင်သူတို့ပြီးတဲ့အတန်နဲ့အနတ်နဲ့ဘာတွေညာတွေကို ကြောက်သွားလန့်သွားစိတ်အာယုံပြောင်းသွားရင်ထားပါတော့ဒီထက်ကတရားနာပရိသတ်ဦးစင်းပြောနေတာတွေကိုအတန်ရှင်းမပေးနိုင်ဘူးစိတ်ကတခုခုပူပူပြီးတော့ဟိုကိုရောက်တယ်ဆိုရင်ဦးစင်းပြောတဲ့အတန် မကြတော့ဦးစင်းပြောတဲ့တရားအတိတ်ပဲမသိတော့ဘူးမသိတော့ဘူးဆိုရင်တရားမပေါက်တော့ဘူးဒါကိုပြောချင်တာဒါတော့သူ့ရဲ့ရည်ရွယ်ချက်ကဒါပဲ this is his purpose အနောင်ဖွဲ့ဆိုတာကြိုးပြောတာမဟုတ်ဘူးဒီလူတွေ attention ပေးနေတဲ့အချိန်ကမှအတန်အနံ့တစ်ခုခုကြောက်လန့်စရာအနံ့တော်လောက်အတန်တော်လောက်ပေးလိုက်ရင်အာယုံပြစ်မယ်အာယုံပြစ်ရင်သူတို့ဒီသူတို့ရဲ့ရောက်မဲ့တရားထဲမှာအာယုံပြက်သွားပြီဆိုရင် ဒီတရားနာခြင်းကြောင့်ဆက်နာခြင်းကြောင့်ရန်တာဖြစ်မဲ့အရေးမဖြစ်တော့ဘူးမဖြစ်တော့ဘူးဆိုရင်30ဘုံကသူတို့လွတ်သေးလားမလွတ်တော့ရင်ဘသူဘုံနဲ့ပြန်ရောက်သွားလဲဒါပဲသူရွယ်ချက်ကဒါကိုပြောတာငါထောင်နဲ့မလွတ်စေရဘူးဒီကောင်လေငါ domain ကမထွက်စေရဘူးငါထောင်ကမကျွတ်စေရဘူးဒီအတွက်ရည်ရွယ်ချက်နဲ့ तू လာပြီးတော့အနောက်အရှက်ပေးတာတဲ့နတ်တွေရန်တာတော့လွတ်သွားပြီသူ့ရဲ့ဘုံထဲမှာသူ30တဲ့ဘုံထဲမှာဒီလူတွေမလွတ်ရေးအတွက်ဒီ မဟာသမယတုတ်လာနာတဲ့နတ်တွေပြမတွေနော်လူပရိသတ်ကတော့ရဟနာ900ပဲရှိတယ်အဲ့ဒါကိုလာပြီးတော့အကြီးအကျယ်အနှောက်ရှစ်ပေးတာဒီမြေကြီးပြင်ကိုရက်လိုက်တာဟာကဘာမြေကြီးတော့နှစ်ချမ်းကွဲနေလောက်တဲ့အတန်ညိုးကြီးတယ်ဘလောက်ကြောက်စရာကောင်းတယ်လဲဒါကြောင့်မြတ်စွာဘုရားကုဘေးနာရှိတဲ့ရဟန္တာတွေနော်ဒါတောင်မှတမပတ်ဝင်စားပြီးတော့ကိုခန္ဓာရရှိအောင်မြတ်စွာဘုရားသတိပေးရတယ် remind လုပ်ရတယ်ဒါတော့ तू ကအာဂျိုးမှန်တဲ့နဲ့ကြောက်လန့်ထိတ်လန့်တကြားဖြစ်အောင်ခြောက်လန့်တော်လဲပဲ ဘယ်ယဟန္တာဘယ်နတ်ဘယ်ပြမာကမှဘာจิตတိကလေးတစ်ချက်မှအမွေးလေးတစ်ချောင်းတောင်ဘာမှထောက်မသွားဘူးကြောက်တဲ့စိတ်မဖြစ်တဲ့အတွက်ကြောင့်မလို့နော်အဲ့ဒီမှာ तू ကအကြီးအကျယ်နှွဲဖို့အားခဲလာတဲ့ပွဲမှာဘာမှမအောင်မြင်တဲ့အတွက်ကြောင့်မလို့တဲ့စိတ်ပြက်လက်ပြက်နဲ့ပြန်သွားတာဒါတော့မြတ်စွာဘုရားပြောတဲ့စကားကဂါထာလေးတစ်ခုရှိတယ်နောက်ဆုံးစာလေးဖတ်ပြမယ်မြတ်စွာဘုရားပြောတာလေးကိုနော် ဂါထာအနေနဲ့ကတော့တေသတ္တပိအဘိကံတေတအိန္ဒေဒေဝေတပြမကေမာရတေနအဘိကာမိပတ္တကဏ္ဍတမန္တိယံတဲ့နောက်ဆုံးတစ်လုံးလေးဖတ်ပြပေးမယ်နော်အ내ကောဘကုကူတဲ့ဥဆရာတော်ဆရာတော်ဘုရားကြီးဥနန္တရရေးခဲ့တဲ့ဟာလေးဘောအိုးအချင်းတို့နော်ကိုရှိမှရှိတဲ့ယဟန်နေရောနတ်တွေရောအကုန်လုံးဆိုပါတော့နော်လမ်းခေါ်လိုက်တာ ဘောအိုအချင်းတို့ကာဏတ္တမဲနဲ့ညစ်ဆုပ်ရုပ်မာသောသဘောရှိသောမာနဤမာနရကုန်ပုတ်တယ်မဲနဲ့ညစ်ဆုပ်ရုပ်မာတဲ့သဘောရှိသောမာနဤမန္တိယမိုင်မဲနှုတ်နေသဘောသေးသည်အဖြစ်ကိုဝါမိမိအရာမဟုတ်သည်၌နော်အချင်းဤအကျိုးမဲ့လုံလပြုသည်ကိုပတ္တပတ္တထစင်စားဆင်ခြင်း ရှုမြင်လိုက်ကြစမ်းပါပြောတာကဟေးချက်သားတို့ကြည့်လိုက်ကြစမ်းနဲ့မာနကြီးကသူ့အရာမဟုတ်သည်ကို တခါတဲ့နှုံနေတဲ့ညံကလေးနဲ့လာပြီးတော့နှောက်ရှစ်တာအောင်မြင်ပါတယ်လားလို့ပြောတာအောင်မြင်ပါတယ်လားအမင်းလုံးလို့ပြောချင်တာကဲမြတ်စွာဘုရားကလိလွတ်လိုက်တာတဲ့တဲ့ပြောရင်တော့ဒါတော့ तू ပြိဿကြီးကြီးလို့ဘသူမှจิตတိမွင်းချင်းလေးထားတာတောင်မျိုးလုံးလေးတောင်ဖွင့်မကြည့်တာကတကြောင်အဲ့ဒီထက်မှမှရှစ်ကဖျားလုတ်တဲ့ပုံကိုကလည်းတစ်ခါပြန်ပြီးတော့မြတ်စွာဘုရားကကလိလွတ်လိုက်တာကတကြောင်ဆိုတော့ရှစ်ပြီးတော့မှအဲ့ဒီမှာတက်ခေါက်ပြန်သွားတာမှန်တယ် မာနလည်းပြန်တော့ဝိဇ္ဇနပရိသတ်လည်းပြန်တာပဲကောင်းတယ်9နာရီထိုးပြီဆိုတော့ gain သာဓုခေါ်ကြစို့နော်တရားလေး3မိနစ်လောက်ထိုင်လိုက်ကြအောင်ဆိုနော်စတိလေးပါပဲဦးဇင်းတို့တရားထိုင်တာလေးတော့ထက်လိုက်ပါအောင်နော်3မိနစ်လောက်ပါပဲကို3မိနစ်ပြင်ကြည့်စီခေါင်းနော်တရားတရားတန်ခါပူဇော်ရအနေနဲ့3မိနစ်ဦးဇင်းတို့မြတ်စွာဘုရားမဟာသမယတုတ်ကြီးကိုဟောရုံနဲ့မြတ်စွာဘုရားအာယုံပြုပြီးတော့ဦးဇင်းတို့ယုံနာနှစ်ပါး တရားလေးကိုအာရုံပြုပြီးတော့တရား3မိနစ်ထိုင်ပါမယ်3မိနစ်ပြင်ကြီးစီကောက်ပါ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 မတွေ့ရပဲသဗ္ဗအိဆာမင်္ဂလာကိုရွေးကားထားတိုင်းရစေတော်ယနေ့ယခုပြုပြုသည်မြတ်မြတ်ဘာကကိုမိဘဆရာမျိုးသားနဲ့ကိုမဆောင်ချက်ကိုဆောင်နှက်ကရင်စာ၍ရှိသမျှလုံးစုံဘုံ31ဖြစ်ဖြစ်သမျှဝိနည်းရတို့ ရကြပါစေဘေင့ဝေသည်မြာထွေသာဓုခေါ်စီတော်အမြအမြအမြရောမူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓု သာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုဦးဇင်းတို့နောက်ဘက်မှာမာသမယသူရဲ့အဆုံးပိုင်းလေးနဲ့နောက်တမ္မာပရိပါဇနိယသူရဲ့အစာပိုင်းကိုနောက်တစ်ပတ်မှာသင်ပါမယ်နော်အဲ့ဒါတော့ဟန်တောက်တွေကိုအချိန်မီပို့ပေးပါမယ်အဲ့တော့မာသမယသူကြီးကို စက်တိုက်နာလိုတဲ့ပုဂ္ဂိုလ်များကနောက်တစ်ပတ်ကစအရေးကြီးပါတယ်အဲ့ဒါကျင့်စဉ်တွေပါတဲ့အတွက်နော်မပြတ်မကွက်တက်ကြဖို့စဉ်နှိုးဆော်ပါတယ်